ဒီနေ့17ရက်12လ2022ခုနှစ်ကျွန်တော်ဒီနေ့တရားဓမ္မအပေါင်းတော်ကောင်းတို့တွေကိုရသော်ဘုရားဟောကြားတော်မူခဲ့တဲ့ဝိပဿနာများလည်းပါဘုရားရှင်ရဲ့တပည့်တွေတာဝကတွေရဲ့ဘဝနဲ့အကျင့်စဉ်တွေလေ့လာမှတ်တွဲပြီးတော့မှတ်သားမှု ပို့ပြီးတော့လည်းလွယ်ကူအောင်လို့ဦးဇင်းကအခုဒီဘိက္ခုဘိက္ခုနီတွေရဲ့အကြောင်းတွေပဲဆက်တိုက်ဟောပေးနေပါတယ်အခုဒီနေ့ကုန္ဒလကေတာဆိုတဲ့ဘိက္ခုနီမထေရီမာကြီးရဲ့ဘဝလောကရန်နေဘဝဖြတ်တန်းရတာတွေသူ့ရဲ့အမြန်ဆုံးတရားသူရတဲ့ဘဝပိုင်ရှင်ဖြစ်တာတွေ နော်ပညာဉာဏ်အလင်းဆိုတာဘလောက်ထိထွန်းတောက်တယ်သူတို့ရဲ့ဘဝတွေစုတွေပန်ခဲ့ကြတယ်ကျင့်ခဲ့ကြတယ်ဒါတွေကိုဦးဇင်းတို့ဒီနေ့လေ့လာရင်းနဲ့ဘိက္ခုနီမာကြီးရဲ့ဘဝအကြောင်းတွေကို လေ့လာပြီးတော့မြတ်စွာဘုရားဟောကြားပေးတော်မူခဲ့တဲ့ဝိပဿနာကျင့်စဉ်အပိုင်းရောဦးဇင်းတို့ဒီနေ့အားလုံးရှင်းပြီးတော့ပြပါမယ်။ဒါကြောင့်မို့ ယနေ့တရားမဟောကြားသေးခင်မှာဘုံတော်နန္ဒကံတော်နန္ဒညံတော်နန္ဒတကုတော်နန္ဒစัจ java လာကဘာမြေမိုးဖြံမြန်ကျုံးမြအနန္ဒတကုတော်တို့နဲ့ပြည့်စုံတော်မူသောတရားမင်းပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအားဖရာတပည့်တော်နှင့်တကွာတကတော်မှာအပေါင်းသူတော်ကောင်းတို့သည်လက်ဆယ်ပြားထိတ်မှမိုး၍ရှ िख ိုးပါဤမြတ်စွာဘုရား တရားမင်းပိုင်ခြင်းဖြစ်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောတရားဓမ္မဒေသနာတော်တို့ကိုဖရာတပည့်တော်ဟောပြောခွင့်ပြုတော်မူပါမြတ်စွာဘုရားဖရာတပည့်တော်သည်ကောင်းမြတ်သောစိတ်စေတနာဖြင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောဓမ္မဒေသနာများကိုလလဘမငဲ့ွက်ဖဲဂုံကိုမငဲ့ွက်ဖဲ နာမည်ကြီးခြင်းဂုံတရီကြီးဂုံတရင်ကြီးခြင်းရလိုခြင်းမရှိဘဲဖရာတပည့်တော်သည်တရားဓမ္မအပေါင်းသူတော်ကောင်းတို့အားသိပါစေခြင်းအကျိုးငါသိပြီးတော့ကျင့်ပါစေခြင်းအကျိုးငါကြင့်ကြံအားထုတ်ပြီးတော့မတရားဖို့တရားတွေရပါစေခြင်းအကျိုးငါကောင်းမြတ်သောစိတ်စေတနာဖြင့်ဖရာတပည့်တော်ဟောကြားပါမည်မြတ်စွာဘုရားပြီးတော့ဥဒ္ဒနောတရားဓမ္မတွေအဲ့တော့အခုဒီမျိုးသမီးလေးက ခုပြောသလိုပဲသူ့ရဲ့ဘဝမှာတထေသမီးလေးဒီဘဝမှာဖြစ်တဲ့မျိုးသမီးလေးကဩလွန်ခဲ့တဲ့ကဘာတသိမ့်ထက်မှာပွင့်တော်မူတဲ့ဗဒုမုတ်တရမြတ်စွာဘုရားဒီအတိတိတာဝကတွေကကဘာတသိမ့်ပါရမီဖြစ်ရကဘာတသိမ့်ပါရမီဖြစ်ရတဲ့အခါကျတော့သူတို့ကဗဒုမုတ်တရမြတ်စွာဘုရားလွန်ခဲ့တဲ့ကဘာတသိမ့်ထက်မှာပွင့်တော့အဲ့ဒီဘုရားရှင်ကိုရောမြတ်ကြီးထမ်းမှာ သူတို့ကဗျာဒိတ်ခံရတယ်ဗျာဒိတ်ခံရတယ်ဗျာဒိတ်ကလည်းပေးကျင်နိုင်ပေးတာမဟုတ်ဘူးနော်တကယ်ကြင့်နိုင် တကယ်ကြံနိုင် တကယ်ကြိုးစားနိုင်လို့ဖះရှင်ကိုတော်မြတ်ကြီးကသူ့ရဲ့ဇွဲ လုံလဝီရိယနဲ့သူ့ရဲ့ပါရမီတွေကြည့်ပြီးရနိုင်တယ်မရနိုင်ဘူးပြောတာအဲ့တော့တထေသမီးလေးဘဝနဲ့အဲ့ဒီဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားရှင်လက်ထမှာတထေသမီးဘဝနဲ့ဖះเจ้าတော်သွားလှူဒန်းကောင်းမှုတွေပြု အဲ့လိုလုပ်နေတနေ့ကျတော့ဘိက္ခုနီမတွေဘိက္ခုတွေအားလုံးကိုမြတ်စွာဘုရားအေးစတဲ့ပေးတယ်ငါဘုရားသာသနာတော်မှာတော့ဒီပုဂ္ဂိုလ်ကတော့ပညာဒီပုဂ္ဂိုလ်ကတော့တဘောအရာဒီပုဂ္ဂိုလ်ကတော့အခုဟိုပြောဆိုဒိဗ္ဗစက္ကုအရာဒိဗ္ဗသောတာအရာနဲ့ဆိုပြီးတော့အစရှိသဖြင့်ဗျာဒိတ်တွေကုန်ပေးတော့အဲ့ဒီအမျိုးသမီးလေးကဘာလို့သွားပြီးသဘောကျလဲဆိုတော့ဘိက္ခုနီမတွေထဲမှာ တရားတို့ရတာအမြန်ဆုံးရတဲ့ဘိက္ခုနီမပေးတဲ့အေတရက်ကိုသူသဘောကျဆုံးမယ်ကြာကြာကြီးသူလည်းကြင့်ကြံမှုမပေါ့ဘူးเนาะอืมတရားကြင့်မှာတော့မြန်မြန်ရတာပဲကောင်းတယ်ဆိုပြီးတော့အဲ့တော့အဲ့ဒီဘိက္ခုနီမလေးကိုတရားတူရတဲ့နေရာမှာအမြန်ဆုံးရတဲ့ခိပ္ပဗိညာနော်ယဟနာဖြစ်တာအမြန်ဆုံးရတယ်အဲ့ဒီအေတရက်ကိုပေးတဲ့အခါကျတော့ ငါလည်းလိုချင်လိုက်တာဒီလိုဣဒရမျိုးဒီလိုတရားသူမျိုးမြင်မြန်ရကျင်လိုက်တာဆိုပြီးတော့အတုဖေပြောပြီးတော့အိမ်မှာတခါတည်းဆွန့်နေကတန်ဃာတော်နဲ့မြတ်စွာဘုရားနဲ့တန်ဃာတော်အရှင်သူမြတ်ဒီအိမ်ပိဆွန့်ကအဲ့လိုဆွန့်ကပြီးတော့မှမြတ်စွာဘုရားဘုရားတပည့်တော်အရှင်ဘုရားရဲ့တပည့်မှရတဲ့စုမျိုး အလျင်မြန်ဆုံးမက်ဖို့နိဗ္ဗာန်ကိုအမြန်ဆုံးရနိုင်တဲ့ပုဂ္ဂိုလ်ဖရာတပိတော်ဖြစ်ပြရစီဖရာအဲ့လိုပုဂ္ဂိုလ်မျိုးအဖြစ်ကိုဖရာတပိတော်ရကြင်ပါတယ်ဖရာအဲ့လိုအကျင့်မျိုးနဲ့အောင်မြင်နေပါတယ်ဖရာဆိုတော့ဟောညသောဖရာ तू နဲ့ထိုက်တန်လားမထိုက်တန်လားကြည့်ဆုဆိုတာတောင်းကျင်နိုင်တော့အကုန်ပြက်တောင်းလို့ရတယ်နော်ဒါပေမဲ့ဒီဆုနဲ့ထိုက်တန်အောင်ကျင့်နိုင်သလား ကြိုးစားနိုင်သလားဆိုတော့သူအဲ့ဒါကိုကြည့်တယ်ကြည့်တဲ့အခါကျတော့အော်ဒီသမီးလေးရဲ့ဇွဲလုံးလောက်ဝီရိယနဲ့ဒီစုကြီးကို तू ရအောင် तू လုပ်နိုင်တယ်ချစ်သမီးတင်တောင်းတဲ့စုကိုကြောင်းကြမဲ့တာ နေလိုက်ပြီတော့ကဘာတသိန်းရဲ့အထက်မှာဧကမုတ်ချပြစ်ကိုပြစ်လိုက်တော့မယ်နော် ဘာလို့လဲ तू ဇွဲလုံးလဝီရိယနဲ့မရမနေမဖြစ်မနေ तू ကြိုးစားတော့မယ်ဆိုတာကိုရသော်ဖျားသိလို့တခါတည်းဓာရီပေးလိုက်အာဆုတော်လာတောင်းတယ်အပိဒအိတ်နေတယ်ဘာမှလည်းမကြိုးစားရင်တော့မြတ်စွာဘုရားရမှာမဟုတ်ဘူးလို့ပြောမှာပဲလေဟုတ်တယ်မို့လားရမှာမဟုတ်ဘူးလို့ပြောမှာပဲအခုကျတော့ဒီမျိုးသမီးလေးကတကယ်ကြိုးစားနိုင်တယ်တကယ်လုပ်နိုင်တယ်ဟောဒီသူတောင်းတဲ့ဆုနဲ့ ထိုက်တန်အောင်သူကျင့်ထားနိုင်တဲ့စွမ်းအားအဲ့ဒီစွမ်းအားရှိတယ်ဆိုတော့မြတ်စွာဘုရားချက်သမီးတဲ့သင်တောင်းတဲ့စုထိုက်ထိုက်တန်တန်ကြီးရလိမ့်မယ်ကဘာတသိမ့်ထက်မှာကုံဒလကေတာဆိုတဲ့နာမည်နဲ့အဲ့ဒီဘွယ်ဒူးကို ခိဗ္ဗပိညာဆိုတဲ့ဘွယ်ဒူးကြီးရလိမ့်မယ်ဝန္တာရာတဲ့သူ့ရဲ့ဘဝမြတ်စွာဘုရားရဲ့ဗျာဒိတ်ကိုငါရပြီ ဧကမုတ်ချငါဒီဟာကြီးကိုရမယ်ဆိုတော့အဲ့ဒီဘုရုမုဒ္ဒရာဘုရားရှင်ကိုရောမြတ်ကြီးလက်ထက်မှာတက်တက်လုံးသူတရားတွေကြိုးစားတရားတွေကြိုးစားတယ်အားထုတ်တယ်ဒါပေမဲ့ဆုတောင်းပြီးသည့်အတွက်အဲ့ပုံကိုယ်တွေကမက်ဖို့မရတော့အဲ့ဒီဘဝမှာဘာလို့လဲဆိုတော့ဒီကဘာတသိမ့်ထက်ပြည့်မှသာလျင်သူကလာပြီးတော့မတရားကိုယ်တရားရတော့သူတို့ကတရားချင်းရင်အဲ့ဒီလိုဆုကြီးပန်တွေ အဲဥပမာဖျားစုပန်တို့ဒီလိုစုကြီးပန်တို့ကသင်္ခါရုပ္ပခာဉာဏ်ဆိုတော့အဲ့ဒီဉာဏ်လောက်ဆိုရင်သူတို့ကြက်လိုက်ဟိုဘက်ကဘုရရဘူးဉာဏ်မက်ဉာဏ်ကြတော့ဟိုဘက်မှာမက်ကိုကူးတော့မယ်အကူးမခံတော့သင်္ခါရုပ္ပခာဉာဏ်လောက်ရောက်ပြီဆိုလို့ရှိရင်အဲ့ဒီနာမှာရက်လေရှိတယ်ရက်လေရှိတယ်ဒါကဒါဥစဉ်ရင်တော့ကလည်းအဲ့လိုပဲ တော့ငငယ်လေးကတည်းဘုရားစုတွေပန်းတာဦးဇင်တရားတွေကျင့်တဲ့အချိန်ရောက်တော့အဲ့ဒီနာဝဉ္ဉင်လောက်ရောက်တော့ဦးဇင်လည်းရက်ခဲ့တာရက်ခဲ့တာတော်ပြီရှေ့ဆက်ပြီးငါဟိုဘက်ကိုမကျင့်တော့ဘူးဆိုပြီးတော့ဦးဇင်အဲ့ဒါရက်ခဲ့တယ်အဲ့ဒီတုန်းကနောက်တော့မှဦးဇင်2006ရဲ့ဒီဘက်ကျတော့ဝိပဿနာတွေရှုရဲရှုရဲနဲ့ဘဝကြီးတွေလည်းညင်းငွေ့လိုက်တန်ត្រာကြီးတွေလည်းညင်းငွေ့လာအဲ့ဒီကြမှာကဲဘယ်အဖြစ်မယ်မဖြစ်မယ်ဆိုတော့ဘယ်တော့မှန်းလည်းမသိဘူး တော်ပြီငါဝိပဿနာတရားကိုပဲငါဆက်ပြီးတော့ငါကြိုးစားတော့မယ်ဆိုပြီးတော့မှဥစဉ်အဲ့ဒီကနေမှဖျားစုပိုင်တာဒီဥစဉ်ဆိုလဲရပ်လိုက်တယ်ဘာလို့လဲမသေးကြတဲ့လုပ်တွေဖျားစုပိုင်တယ်ဆိုတာတပ်ပင်ညုဒဖျားရှင်ကိုရောမြတ်ကြီးနဲ့လဲတိုက်ရိုက်တွေ့ပြီးတော့ဖျားဖြာရီပေးရင်တော့သေချာတာပေါ့နော်အဲ့လိုမှမဟုတ်ဘဲနဲ့ဝဲလဲခတ်ပြီးဘယ်ရောက်လို့ရောက်နေမှမသိဘဲနဲ့ပတ်ချလဲနေဒုက္ခပဲနောက်ဝိပဿနာလုပ်တဲ့အခါကျတော့ခန္ဓာကြီးတွေမြင်ရဒီအပုပ်ကြီးတွေအပွားကြီးတွေ ဒါတွေမြင်ပြီးတဲ့အချိန်တွေရောက်တဲ့အခါကျတော့ဒီဘဝကြီးတွေကိုယုံမုံသွားတယ်ဘဝကိုမလိုချင်တော့ဘဝရရင်ဒီလိုကြီးတွေဒုက္ခကြီးတွေအကုန်မြင်လာအဖြစ်ပြက်တွေကတခါတော့အိုးဒလသက်ဖြစ်တာတွေပြက်တာတော်ပြီဒီဘဝမက်ဖို့ရဒီဘဝပဲငါရောက်ကူးနိုင်အောင်မယ်ငါကြိုးစားတော့မယ်ဆိုပြီးမှအဲ့ဒါဥစဉ်ပြန်ပြီးတော့အဲ့ဒါစုပန္နာတွေဖြုတ်ပြီးတော့ကိုယ့်ဟာနဲ့ကိုကဲတော်ပြီဒီဘဝကြိုးစားတော့မယ်ဆိုပြီးတော့အဲ့ဒါမျိုးလုပ်တာဆိုလိုချင်တာက အရိယာတွေသူတော်ကောင်းတွေတရားအထောက်လို့အဲ့ဒီမှာဉာဏ်စင်တွေတက်လာဆိုရင်နောက်ဆုံးသင်္ခါရုပ္ပခဉာဏ်လောက်ရောက်ပြီဆိုသူကရလိုက်တော့တာရှစ်ဆက်မသွားတော့ခုဘက်ကူရင်မက်ကူးမှာမို့သူကအဲ့ဒါမျိုးအဲ့ဒါကြောင့်မို့အခုလည်းဒီဘိက္ခုနီမကုဏလကေတာတို့အလောင်းနေဆိုတော့သူတို့ကတရားအထုတ်တယ်ဆိုတော့အဲ့ဒါမျိုးတခါတည်းယုတ်တရားတွေနံတရားတွေပေါ်မှာသူတို့ကပိုင်ပိုင်ခြားခြားကိုသူတို့ကမြင်အောင်သိအောင်ကျင့်တယ်အကြောင်းကျိုးတွေနော်နာမရူပပိစေရာဉာဏ် နာယနေရုပ်တွေကိုပိုင်းခြားသိအောင်လုပ်တယ်ပစ္စယပရိက္ခဉာဏ်အကြောင်းတွေအကျိုးတွေဒါတွေကိုသူတို့မြင်အောင်ကြည့်တယ်သမတနာဉာဏ်အနိစ္စဒုက္ခအနတ္တလက္ခဏာတွေဒါတွေကို သုံးသပ်တဲ့ဥရိယဘယဉာဏ်ဖြစ်တာပြက်တာတွေကိုတခါတည်းဒလဇက်ကိုသူကမြင်အောင်လုပ်တာဥရိယဘယဉာဏ်ဖြစ်ပြက်တွေမြင်လာတဲ့အခါကျမှဥရိယဘယဉာဏ်အယံသားရောမလင်းနာတွေထိန်နာတွေတခါတည်းအဲ့ဒီမှာအခုဟိုဥပကိလေသာ10ပါးဆိုကိလေ ဒီဝိပဿနုပကိလေသာ7ပါးသောဝိပဿနာရဲ့ညဉ့်ညူးကြောင်းတရား10မျိုးဆိုတာအဲ့ဒါအဲ့ဒီဥရိယပယညာအရင်သားလောက်မှာပေါ်တာအဲ့ဒီအရင်သားလောက်ကျတော့ပေါ်လာရင်အဲ့ဒါကိုမသိရင်အဲ့ဒါမက်လို့ဖို့လို့အဲ့နာမှာထင်တတ်ကြတယ်အဲ့ဒီမှာတခါတည်းတရားတွေအာထုတ်လို့တမာရီအရာအကောင်းနဲ့အလင်းတွေအဝင်းတွေကြီးနေတာတွေဩဘာသတို့ပီတိဝမ်းသာနေတာပတ္တတိငြိမ်းအေးနေတာနော်အဲ့ဒီဟာတွေတခါတည်းအိုးဖြစ်ပျက်တရားလဲဒလက်ဆက်ကြီးမြင် အဲ့ဒါမျိုးတွေဖြစ်တဲ့အခါကျအဲ့နာတွေမှာအဲ့ဒါစာပေဘုဒ္ဓတာမရှိတာတို့တချို့တလေကိုကိုထင်ကြီးတဲ့ပုဂ္ဂိုလ်အဲ့နာကြောင့်ငါသောတာပန်သရဂံအနာဂံဆိုပြီးတော့မတ်တေဘိုတွေထင်တော့တကယ်တမ်းတော့မတ်ဖို့မဟုတ်ဘူးအဲ့ဒါကဝိပဿနာဖြည့်စည်းကြောင်းဝိပဿနာညဉ့်ညူးကြောင်းခေါ်တာဒါပေမဲ့အဲ့ဒီညဉ့်ညူးကြောင်းဆိုတဲ့ဟာကအလကားနေလို့ပေါ်တာမဟုတ်တကယ်ကြိုးစားတဲ့ပုဂ္ဂိုလ်များမှသူပေါ်လာအဲ့တကယ်ကြိုးစားတဲ့အခါကျတော့မှသူကအဲ့ဝိပဿနာညဉ့်ညူးကြောင်း7ပါးကနေမှခွာထွက်ပြီးမှအဲ့မှာဖြစ်ပျက်ကိုဒလဇတ်တင်တော့ ဖြစ်တာတွေပြက်တာတွေဒလဇတ်မြင်ပြီးတော့မှအဲ့မှာဒီဖြစ်ပျက်တွေမှာနိဗ္ဗိန္ဒညာဘယညာဆိုညင်းငွေသွားတာဒီဖြစ်ပျက်ကြီးတွေကြည်ရင်ကြည်ရင်နိဗ္ဗိန္ဒညာညင်းငွေတယ်ဘယညာကြောက်လာတယ်အာရိနဝညာဂျုံမုံလာတယ်ကြောက်တယ်ညင်းငွေတယ်ဂျုံမုံတယ်အဲ့ဒါဒုက္ခလက္ခဏာညာပထမမြင်တာဖြစ်ပျက်မြင်တာအနိစ္စလက္ခဏာညာအဲ့ဒီကနေမှတခါတည်းဒုက္ခလက္ခဏာကနေမှဟိုဘက်မှာသင်္ခါရုပ္ပခာဉာဏ်ဆိုတဲ့အဲ့ဒီ နိဗ္ဗာန်ဉာဏ်ဘုရားဉာဏ်ကနေမကြော်သွားတဲ့ခါကျမှသင်္ခါရုပ္ပခဉာဏ်ရောက်တော့သင်္ခါရတရားတွေရဲ့အပေါ်မှာဒုက္ခဒုက္ခဥပ္ပခဒီသင်္ခါရတရားတွေပေါ်လစ်လျူရှုပြီးတော့မှအဲ့ဒီမှာလည်းဥပ္ပခသဘောလေးနဲ့ तू ကနေပြီးတော့မှအဲ့ဒီမှာအနတ္တလက္ခဏာဉာဏ်နဲ့အိဋ္ဌလက္ခဏာဉာဏ်နဲ့ဒုက္ခလက္ခဏာဉာဏ်နဲ့အဲ့ဒါတွေဆင်ញံသုံးသပ်ပြီးကိုယ့်ဘက်ကျတော့ဘုဒ္ဓရဘူးဉာဏ်မဲ့ဉာဏ်ဆိုတာ तू အဲ့လမ်းကိုနိဗ္ဗာန်လမ်းကို तू ပြေးဝင်လာအဲ့ဒီမှာရောက်တော့မှ အာဖြစ်ပျက်တွေမြင်တာတွေဖြစ်ပျက်တွေမုံတာတွေဖြစ်ပျက်တွေဆုံးတာတွေဆိုတဲ့လမ်းကိုကူးတာအဲ့တော့ဒီကုန္ဒလကေတာဆိုတဲ့ဘိက္ခုနီမလေးကအဲ့ဒီဖះရှင်ကိုရောမြတ်ကြီးလက်ထက်မှာလဲတက်တက်လုံးသူတို့ကဖះရှင်နဲ့တိုက်ရိုက်တွေ့ခွင့်ရတယ်သူတို့ကဒီတရားတွေကိုလောက်ခဲ့ပြီးသားဆိုလိုတာဒီတင်္ဃာရုပ္ပခာညံလောက်တိသူတို့ဘဝတွေမှာသူတို့ကသေသေးချာချာပြင်ဆင်အထုတ်ခဲ့ပြီးသားအထုတ်ခဲ့ပြီးလို့ အဲ့ဒီဘဝတွေမှာသူကဟိုဘက်မှာသင်္ခါရုပ္ပခဏ်ညာနဲ့ဟိုဘက်ကိုမကူတော့ဘူးစုပန်ထားသည့်အတွက်အဲ့နာမည်သူတို့ရပ်တန့်ပြီးတော့မှဘဝကိုကျင်လဲတာဒါကြောင့်မို့ကျင်လဲတဲ့ဘဝတဲ့အဲ့ဒီဘဝကနေတည်တဲ့အခါကျတော့ဘဲရောက်တာဝရိန်သာရောက်တယ်ဘာဖြစ်နတ်မိဗျာကြီးဖြစ်တယ်ဟောတာဝရိန်သာကနေယာမာတဲ့တုတိတာတဲ့နေမာနာတဲ့ပရနေမိတာဝတ္တဝတိတဲ့ဆိုအကုန်လုံးသူကတော့ဒါအမျိုးသမီးဆိုမိဗျာအမြင့်ဆုံးပေါ့နတ်သားတော့ပဲဖြစ်သူကတော့ဒါအမျိုးသမီးဘဝနဲ့ဆိုတော့ အဲ့တော့ရောက်တဲ့ဘဝတိုင်းဘဝတိုင်းမှာဒါသူကဘဝတွေဘဝတွေမှာသူကအဲ့လိုဖြစ်သွားတာဒါအမျိုးသမီးကလည်းအမျိုးသမီးဘဝကြီးအများရန်ဖြစ်တာရေလို့တော့မဟုတ်ဘူးနော်အမျိုးသားလည်းအမျိုးသားဘဝကြီးအများရန်ဖြစ်တာမဟုတ်ဘူးအမျိုးသားတွေကြတော့သူတော်သားများတွေကျူးလွန်နေစိတ်တွေများရင်အဲ့ပုံကိုယ်တွေနောက်ဘဝတွေမှာအဲ့ဒီအမျိုးသမီးတွေပြန်ဖြစ်ရတာအမျိုးသမီးတွေအများရန်ဖြစ်တာကြောင့်သူကသူ့ရဲ့အမျိုးသမီးဘဝကိုနှစ်သက်လို့ဖြစ်တာ ဒီအမျိုးသမီးဘဝကိုပဲသူစိတ်ကနှစ်သက်နေတော့ကောင်းမှုပြုလဲသူကဒါပဲအဲ့တော့ဖះလက်ထက်တုန်းကဂောပိတာတို့ဆိုတဲ့အမျိုးသမီးကြတော့ဟောအဲ့လိုမဟုတ်ဘူးသူကဒီအမျိုးသမီးဘဝကြီးကိုမလိုချင်ဘူးသူကဟာမလိုချင်တော့ကောင်းမှုပြုတိုင်းပြုတိုင်းပြုတိုင်းမှာတပည့်တော်မျိုးသားဘဝကိုပဲဖြစ်ပြစေဖះဖြစ်ပြစေဖះဆိုဆူတောင်းတဲ့အခါကျတော့တည်တဲ့အခါကျတော့တရားမင်းရသားသွားဖြစ်တယ်လေသူဂောပကနာသားလို့ခေါ်တာဟောသူတို့ကြတော့အဲ့ဒါမျိုးအမျိုးသမီးဘဝတည်သွားတယ်ဆိုရင်ဟိုမှာရောက်တော့ နတ်သားသွားဖြစ်တာကဒါကသူ့ရဲ့စိတ်ဆန္ဒကိုကအမျိုးသမီးဘဝကိုမလိုချင်လို့အမျိုးသမီးဘဝဖြစ်တယ်ဆိုတာအမျိုးသမီးဘဝကိုဖြစ်ချင်တဲ့စိတ်ကဥဆောင်ထားလို့အမျိုးသမီးအမျိုးသမီးဘဝပဲပြန်ပြန်ပြီးတော့ဖြစ်ရတယ်ခုလည်းပဲသူကနတ်မျိုးသမီးဘဝကိုသူနှစ်သက်တဲ့အခါကျတော့နတ်မိဖုရားကြီးတွေအကျဉ်းချင်းဖြစ်တယ်တန်တရာကြီးတွေမှာဒီလိုပဲသူကဝိပဿနာတွေကိုအစင်တန်းမြင့်အောင်စ조사ထားတဲ့ပုံကိုယ်တွေဖြစ်ထားလို့သူတို့ကအာထုတ်ထားတဲ့ပုံကိုယ်တွေဖြစ်လို့ သူတို့ကရောက်တဲ့ဘဝတွေမှာဒီဝိပဿနာဉာဏ်အဲ့ဒီဉာဏ်တွေတရားအားထုတ်ထားတဲ့ဒီစွမ်းအားတွေကသူ့ရဲ့ဘဝကိုမြင့်တက်စေတာမက်ဖို့တော့မရဘူးစုပန်ထားလို့ဒါပေမဲ့ဘဝတွေကိုမြင့်တက်စေအောင်ကသူလောက်ခဲ့တဲ့အဲ့အကြောင်းဘုရားရှင်ကိုရောမြတ်ကြီးတွေလက်ထက်မှာသူတို့တခါတည်းကြင်ကြံကြိုးကုပ်အားထုတ်ထားတဲ့အဲ့ဒီအကြောင်းတရားတွေကြောင့်သူကအဲ့ဒီမှာဘဝတွေဘဝတွေမှာအထက်တန်းကြတဲ့ဘဝတွေကြီးပဲပြန်ရတယ်နော် ဝိပဿနာဉာဏ်တွေကလည်းအဲ့လိုတွေအစစ်မြောင်အထုတ်ထားတော့အခါကျတော့သူတို့အပယ်လေးပါမစင်ဘူးเนาะကျင်လဲတယ်လူဘုံနတ်ဘုံကျင်လဲနေတာဟောလူဘုံနတ်ဘုံတွေသူတို့ကျင်လဲနေတာအဲ့လိုတွေကျင်လဲနေရင်းနဲ့ဒီရုပ်တရားတွေနံတရားတွေပိုင်းခြားထားတယ်သိထားတယ်ပုံကိုယ်တွေဖြစ်နေသည့်အတွက်နိုင်ကြတဲ့ဘုံတွေမစင်းတော့ဘဲနဲ့သူကအထက်ဘုံတွေပဲသူကလဲနေတာအဲ့လိုလဲနေရင်းနဲ့ဥစဉ်တို့ဒီကဘာမှာပွင့်တော်မူတဲ့ ကကုတံကောနာကုံကတ္တပဆိုရယ်ဖရာသုံးစုဦးဇင်းတို့ဖရာမပွင့်ခင်မှာဖရာသုံးစုပွင့်ပါတယ်အဲ့တော့အဲ့ဒီဖရာသုံးစုထဲမှာကတ္တပဖရာရှင် ကိုရောမြတ်ကြီးရဲ့သာသနာတော်တွင်မှာကိကိမင်းကြီးဆိုကာတိတိုင်းဗာရဏတိမြို့အဲ့ဒီမှာကိကိမင်းကြီးဆိုပြီးတော့ပေါ်လာတယ်မြတ်စွာဘုရားကိုအယံကြီးညိုတယ်အဲ့တော့အယံကြီးညိုတယ်မြတ်စွာဘုရားရဲ့ ထံတော်မှာသမီးတော်9ယောက်၄ယောက်မြောက်ဖြစ်တဲ့အခုဘိက္ခုဒါယိကာဆိုတဲ့ကုန္ဒလကေတီရဲ့အလောင်းခေမာတို့ဥပ္ပလဝံတို့ဗရာဇာယီတို့ကိတာဂေါရမီတို့ဝိတာခာကျောင်းမာကြီးတို့ဓမ္မဒိဏာတို့သူတို့9ယောက်ပါရမီရှင်တွေဗျာဒိတ်ရထားကြတဲ့ပုံကိုယ်တွေဟောဘဝတွေမှာကိုယ့်ကိုယ်ကို မြင့်အောင် အထက်တန်းကြအောင်ကုသိုလ်တွေကို ပြည့်ပြည့်ဝဝလုပ်ခဲ့တယ်ဝိပဿနာတရားတွေကိုသေသေးချာချာလုပ်ခဲ့အဲ့ဒီလိုဝိပဿနာတရားတွေကိုသေသေးချာချာကြိုးစားတယ်ပွားများတယ်အားထုတ်တယ်အဲ့လိုတွေလှုပ်ထားကြတဲ့ပုံကိုယ်တွေဖြစ်တဲ့အခါကျတော့ဟောလူပြည်လာဖြစ်တော့လေဟောရှင်မြင့်သမီးအရှင်မြင့်သမီးလာဖြစ်ပြီးတော့သူ့ဖေကိုခွင်တောင်းတယ်ဖေခမဲတော်ကြီးဘိက္ခုနီမပြုဝင်ပေးပါတော့သမီးတို့ရဲ့ ဘိက္ခုနီမဘွားဆိုအင်ပတန်ကြမ်းထမ်းတယ်သမီးတို့လိုမင်းသမီးတွေဘလို့လို့ဖြစ်မှာလဲမလုတ်ပါနဲ့မလုတ်ပါနဲ့အဖေလည်းမျက်စိအောက်ကအပြောက်မခံញင်လို့သမီးတွေကိုအများရန်မြင်ញင်လို့သမီးတို့ဒီဘဝနဲ့ပဲကုသိုလ်ကောင်းမှု ကြိုက်တဲ့လောက်လုပ်ပါဘိက္ခုနီမှာမလုပ်ကြပါတော့နဲ့တောင်းမှန်လို့ဖေကြီးစိတ်ချမ်းသာအောင်ဆိုပြီးတော့တခါတဲ့အဲ့ဒီမှာတွင် အခု၅ပါးသီလာထဲမှာ ကာမေတုမိစ္ဆာစာရသူတော်ဘာသားများကျွလွန်မယ်ဆိုတဲ့နေရာမှာအပြမစရိယသိခါဘုတ်ကိုထည့်လိုက်တယ်မမြတ်သောမေထုံကျင့်ကိုရှောင်မာတော့မယ်ဆိုပြီးတော့အဲ့ဒီနှစ်ပေါင်း2000လုံးလုံးအဲ့ဒီဗြဟ္မစရိယအကျင့်ကျင့်ပြီးတော့သီလလုံခြုံအောင် လုပ်ပြီးတော့အဲ့ဒီမှာတရားကိုအားထုတ်တာ တရားအထုတ်တဲ့အခါကျတော့တခါတည်းအတုပလက္ခဏာတွေကိုလည်းသူတို့အထုတ်ခဲ့တယ်။ဘာလို့လဲဆိုတော့ဒီလို အိမ်အောင်မပြူဘဲနဲ့ဘဝတွေကို လူဘဝမှာ နေပြီးတော့အိမ်အောင်မပြူဘဲနဲ့နေနိုင်ဖို့ဆိုတာကဒီတိုင်းတာမန်နေလို့မရဘူးလေ။ဒီလိုအတုပကမ္မထန်တွေသူတို့ပွားရတယ်အဲ့ဒါမျိုးတွေလောက်တဲ့ပုံကိုမျိုးကြတော့စိတ်ကကိုယ်ခန္ဓာကိုယ်မြင်တော့လဲမတင့်တယ်သူများမြင်တော့လဲမတင့်တယ်အဲ့ဒီလို တရားတွေကိုပြင်ဆင်ထားတဲ့ပုံကိုယ်တွေကကိလေသာငြိမ်းအေးဆိုဘဝမှာနေနိုင်တယ်အဲ့လိုမဟုတ်တဲ့ပုံကရှုမထားတဲ့ပုံကအာကိုခန္ဓာကိုမြင်လဲလှတယ်ချောတယ်မြင်တာသူများမြင်တော့လဲလှတယ်ချောတယ်မြင်တော့ဘာဖြစ်ကိလေသာနှိမ့်ဆက်ခံရတယ်နော်ကိုယ်စိတ်မှာကိလေသာတွေအမြဲတမ်းတခါတည်းဟိုအလိုယုံလိုခြင်းဒီအယုံလိုခြင်းဟိုတက်မဲ့ဒီတက်မဲ့ဟိုဆွဲလန်းဒီဆွဲလန်းအဲ့ဒါကိလေသာတွေနှိမ့်ဆက်ခံနေရတာ အဲ့ဒီမိမိရဲ့စိတ်မိမိရဲ့တန်တာမှာကိလေသာနှိမ့်ဆက်ခံရမှုတွေအဲ့ဓာတွေကိုသူတို့ကနှိမ့်ဆက်မခံရအောင်သူတို့ကတရားတွေကိုအကုန်ရှုအကုန်ပြင်ဆင်ထားတာဟောအဲ့ပြင်ဆင်ထားတဲ့အကျိုးဒီဘဝကြော်တော့လာလိမ့်နော်အဲ့ဒီလိုတရားတွေကိုအထုတ်ပြီးတော့တည်တည်ချာချာပြင်ဆင်ပြီးအခုပြောသလိုဒီတန်ခါရုပ္ပခညံလောက်အထိသူတို့ရဲ့ဒီတရားတွေကိုတည်တည်ချာချာအထုတ်ထားတယ်ဆိုတော့အကြောင်းကောင်း ဒါအဲ့ဒါအကြောင်းနေနော်အတိတ်ဘဝကအဲ့ဒီအကြောင်းနေဒါကောင်းတဲ့အကြောင်းနေပေါ့ကျန်တဲ့ဆိုးတဲ့အကြောင်းနေလဲတွေ့လိမ့်မယ်ကျန်တဲ့ဆိုးတဲ့အကြောင်းနေလဲဒါသူတို့ဘဝမှာကောင်းတဲ့အကြောင်းတွေကြတော့ဘုရားရှင်ကိုရောမြတ်ကြီးတွေနဲ့တွေ့တယ်တွေ့တဲ့အချိန်ကာလမှာဘုရားကိုကြည်ညိုတယ်တရားကိုကြည်ညိုတယ်သံဃာကိုကြည်ညိုတယ်ကြည်ညိုပြီးတော့ကြည်ညိုရုံတတ်တတ်မဟုတ်ဘူးဘဝတစ်ခုကိုရလာတဲ့ဘဝတစ်ခုကိုတန်ဖိုးရှိအောင်ကိုကိုယ်တိုင်တရားတွေကိုတေချာအထောက်ထား သေးသေးချာချာသမထလို့ဝိပဿနာလို့တွေကိုတခါတည်းကိုညံနဲ့ကြကြနတ်နာကိုညံနဲ့ကြိတ်ချေပြီးတော့ကိုဒါတွေကိုသေးချာချာတခါတည်းပွားထားတာအတုပလက္ခဏာတွေလည်းပွားထားတယ်အနိစ္စလက္ခဏာတွေဒုက္ခလက္ခဏာတွေအနတ္တလက္ခဏာတွေပွားထားတယ်အဲ့ဒီလိုသေးသေးချာချာသူတို့ရဲ့ဘဝမှာဝိပဿနာတရားတွေကိုဖះရှင်ကိုရောမြတ်ကြီးပေးတဲ့ဤအတိုင်းကိုခန္ဓာကိုအတုပလက္ခဏာအပြင်အပုတ်တွေမြောင်းအပွားတွေမြောင်းအယိုးစုတွေ ယွန်တရားတွေလောက်တဲ့တဖောဖြစ်အောင်ဒီခန္ဓာကြီးကိုလည်းရှုထားတယ်အနိစ္စလက္ခဏာတွေဒုက္ခလက္ခဏာအနတ္တလက္ခဏာတွေရှုထားတယ်ခန္ဓာ၅ပါးအာယတနာ7ပါးဓာတ်78ပါးအကုန်လုံးကို ခွဲခြမ်းဝေဖန်ပြီးတော့မှသူတို့ကရှုမှတ်ပွားများထားတဲ့ပုံကိုယ်တွေဟောဒါသူတို့ရဲ့အတိတ်ဘဝတွေမှာအဲ့ဒီလိုတွေသေးသေးချာချာပြင်ဆင်ထားခဲ့သည့်အတွေ့နှစ်ပေါင်း2000လုံးလဲအပြိုစင်ဘဝနဲ့နေပြီးတော့ အဲ့ဒါတရားကိုအဲ့လိုအားထုတ်ခဲ့တာအဲ့ဒီလိုကြကြနာနာပြင်ဆင်ပြီးနှစ်ပေါင်းနှစ်ပေါင်းလုံးအားထုတ်ပြီးတည်ပြီးတော့ဒါလိုတရားတွေအားထုတ်သူတော်ကောင်းတွေဘယ်ဘယ်ဆင်းတော့မလဲလူပြည်နတ်ပြည်တွေဒီဖျားတဆူချားမှာကျင်လည်ရကျင်လည်ရပြီးတော့အခုဒီဘဝမှာရောက်ရာသဂျီယိုမြို့ကတထေသမီးအင်မတန်ချမ်းသာကြွယ်ဝတဲ့တထေသမီး သူမွေးတဲ့နေ့မှာပဲတိုင်းပြည်မှာဓာတ်တွေလှမ်းနေအယောင်ထွက်တယ်သူ့ကြောင့်တော့မဟုတ်ဘူးအဲ့ဒီနေ့မွေးတဲ့နေ့မှာနောက်တက်ရောက်သောပုဂ္ဂိုလ်မွေးတာအဲ့ဒီအမတ်ကြီးရဲ့သားလေးတယောက်မွေးတော့ရှင်မြင်ကညကနန်းတွင်းထဲကငါလှမ်းနေဓာတ်တွေအယောင်တွေအဖြက်ဖြက်နဲ့ထွက်လာတယ်ကိုတော်ဟိတ်ကြီးဘလို့ဖြစ်တာတော့ အရှင်မင်းကြီးညကတပည့်တော်သားလေးအကျွန်ုပ်ရဲ့သားလေးမွေးတယ်ဟာဒီသားကဘာတွေထူးလို့တော့မှန်မှာအရှင်မင်းကြီးတော့အန္တရာယ်မပြုတ်ပါဘူးဗျာဒီသားရဲ့နှက်ခတ်ကြည့်တော့တခိုးနှက်ခတ်မိနေတယ်ဒီသားတိုင်းပြည်မှာဒီကောင်ခိုးလိုက်မယ်တဲ့တခိုးဆိုနာမည်ကြီးလိုက်မယ်တခိုးဆိုနာမည်ကြီးလိုက်မယ်ဆိုတော့ကဲကွာငါအန္တရာယ်မရှိရင်တော့နေပါစေ ရှင်မြင်ကသူကသူ့အန္တရာယ်ပေးမှာတော့တိတ်ကြောက်တာကိုသူ့အန္တရာယ်ပေးမယ်ဆိုလို့ကတော့တခါတည်းအခုပြောသလိုပဲသူကအရင်တက်ခိုင်းမှာအခုတော့ငါအန္တရာယ်မပေးဘူးဆိုထားလိုက်ပါကွာอืมငါအန္တရာယ်မပေးဘူးဆိုထားလိုက်ပါဆိုတော့အဲ့ဒီကလေးသူကလည်းကြီးပြင်းလာတယ်စောသောကကုဏလကေတာလည်းတနေ့တည်းမွေးတယ်တဲ့အဲ့ဒီနေမှာအဲ့ဒီမျိုးသမီးလေးကလည်းသူလည်းမွေးတာသူလည်းအဲ့ဒီနေမှာပဲမွေးပြီးတော့ကုဏလကေတာတော့တထေသမီးလေးဟိုကောင်ဟိုဟွာရဲ့ပုံနာရဲ့သားတော့ တထုကသူ့ရဲ့နာမည်ကကလေးကလေးတွေ့သမျှအကုန်လိုက်ခိုးတာမခိုးပါနဲ့ကိုပြောလို့မရဘူးတခိုးငတ်တဲ့ပြားလိုပဲသူ့ရဲ့ပင်ကိုဗီဇကိုခိုးကျင်တာဆိုတော့ဘယ်နာရောက်ရောက်သူကခိုးဖို့ပဲသူကသူ့စိတ်ကဘလောက်ပဲပတ်စံနေရှိလို့နေနေသူကခိုးမှာပဲသူကအဲ့ဒီလိုတခိုးနှက်ခတ်နဲ့ရှင်မွေးခဲ့တဲ့ပုံကိုဆိုတော့နောက်ဆုံးကျတော့ခိုးတာနေရအနှံ့ ရာဇကြိုတစ်မျိုးလုံးမခိုးနိုင်တဲ့အိမ်မဖောက်နိုင်တဲ့အိမ်ဆိုတာမရှိဘူးတဲ့အဲဘယ်အိမ်ခိုးလိုက်ခိုးလိုက်တတုကရဲ့လက်ချက်ကြီးပဲအဲ့ဒါနဲ့နောက်ဆုံးတော့တိုင်းသူပြည်သားတွေကအဲ့ဒါရှင်မင်းသွားတိုင်ညလို့ဒါတော့တောင်းချမ်းတဲ့တခိုဖမ်းပေးပါရှင်မင်းကြီးဆိုတော့ရှင်မင်းကြီးအဲ့မှာဝန်ကြီးကိုအဲ့ဒါလွှဲလိုက်တယ်ကဲအဲ့ဒီတခိုရအောင်ဖမ်းမေးဆိုတော့တခါလဲကိုကလည်းထောင်ချောက်ဆင်ပြီးတော့ဖမ်းလိုက်တော့အဲ့ဒီတတုက တခုမိရောမိတဲ့အခါကျတော့လေဗင်တုပ်လက်ပြန်ကြိုးတုပ်ခြေထောက်တုပ်တခါတည်းလေဗင်ကယုံရင်လက်ကကြက်လက်ကယုံရင်ခြေထောက်ကကြက်ခြေထောက်ကယုံရင်တခါတည်းလေဗင်ကြက်အဲ့လိုကြက်အောင်ကိုသုံးချက်ချီချီပြီးတော့သူ့ကိုဘာလုပ်လဲဆိုတော့မြို့လေကောင်မှာတခါတည်းလမ်းစုံလမ်းမတွေမှာဟာတာတခေါပါဆိုတာလေဗင်မှာစာချိတ်ဆွဲပြီးတော့အဲ့ဒါရိုက်တာ ဒါအိန္ဒိယရှိရထုံးတယ်ဦးဇင်းအိန္ဒိယနေတော့ကဘာတွေလောက်တယ်ထင်လဲသူတို့ကတခိုးဆိုလို့ရှိရင်သူကအကုန်လုံးဝိုင်းပြီးတော့ဖက်တွေနဲ့ပရိုက်ကြတာချိုးတွေတုတ်ထားပြီးတော့ဦးဇင်းကဘာလုပ်ပါလဲလို့ဆိုပြီးတော့သွားပြီးတော့အဲ့နဲ့လမ်းလျှောက်ရင်းနဲ့ဦးဇင်းနေတဲ့ရက်ွက်ထဲမှာရုံရုံရုံရုံနဲ့အဲ့နဲ့ဦးဇင်းလည်းလမ်းလျှောက်ရင်းနဲ့ပြောအဲ့ဒါနဲ့ ဘာလုပ်တာတော့လို့အဲမေးတဲ့အခါကျတော့အဲတခိုးတဲ့အဲတခိုးဆိုတော့အဲ့ဒါလက်ပြန်ကြိုးတွေတောက်ထားအမျိုးသမီးကဖဏနဲ့ပါတစ်ချက်စီရိုက်နေကြဟိုရိုက်လိုက်ဒီရိုက်တယ်ဩတို့ရှေးကကဒီမှာလဲဒါမျိုးလောက်ကြတာနေမှာပဲလို့အဲ့ဒါအခုလမ်းစုံလမ်းမလမ်းလေးကွာမှာလက်ပတ်ပြီးတော့အဲ့လိုရိုက်တာတဲ့အဲ့လိုရိုက်ရင်းရိုက်ရင်းနဲ့ သွားနေရင်းနဲ့အဲ့ဒီသူနဲ့တနေတဲ့မွေးတယ်ဆိုတော့သောသောကတထေသမီးဗဒ္ဒအိမ်ရှိရောက်ရောမေဗဒ္ဒကအဲ့ဒီတခိုးမရရင်သေရပါတော့မယ်ဆိုပြီးတော့သူ့အဖေသွားနှစ်ဘူးနှစ်စာလောက်ပါလေရောလားနော်ဘာလို့လဲတော့မှတ်တာဆုတောင်းဆုတောင်းမာခဲ့လေပြီနော်ဆူတော်မှာခဲ့တာเนาะအရင်တော့ငှက်ဖြစ်တောင်တကိုင်းနဲ့ဝက်ဖြစ်တောင်တသကျင်းနဲ့တွေလှုပ်လာခဲ့တဲ့ အဲ့ဒါဆုတောင်းနော်အတိတ်ဘဝတော့ကိုကြိုက်တော့ကတော့အကောင်းတင်ပြီးတော့နောက်နောက်ဘဝတွေမှာဆူတောင်းတာအခုမြင်းမြင်းချင်းမရရင်သေရပါတော့မယ်ဆိုတော့ဖိုက်အေရလဲတထဲရှက်တာပေါ့ကိုသမီးဘက်နဲ့ဒီတခိုးတခိုးနဲ့သွားတိုက်ကြရတယ်လို့ဟိုမှာရိုက်နှက်လို့မှညဆိုရင်နေသွဲတောင်းတောင်းတောင်းမှာနေနေွက်ရင်တောင်းဆွဲမှာတတ်တော့မှာလေ အဲ့ဒီတတ်တော့မဲ့တခိုးမှဒီလောက်တဘုံဘုံနဲ့ရိုက်နဲ့နှိပ်ဆက်နေတဲ့တခိုးကိုမှအဲ့ဒါသွားကြိုက်ပြီးအဲ့ဒါမှမရရင်တော့တေရပါတော့မယ်ဆိုပြီးတော့လှုပ်တော့ကဲဒီနာမှာဝိပဿနာတင်ကြည့်ဦးဇင်းတို့တရားတော်မတွေအဲ့ဒီတော့အဲ့ဒီတခိုးပေါ်မှာသွားပြီးတော့ဘာကမြင်လဲမျက်စိကမြင်တာနော်ဟောဒီမျက်စိပါလို့ မျက်စိပါလို့ဟောသခိုးဆိုတဲ့အဆင်းကိုသွားမြင်တာမျက်စိအကြည့်ရုပ်တရားအဲ့ဒါအတွင်းအာယတနာလို့ခေါ်တယ်နော် အတွင်းအာယနာဘယ်နှပါလဲ6ပါးမျက်စိအကြည့်နားကြည့်နှာခေါင်းကြည့်ရှားကြည့်ကိုယ်ကြည့်မနှောကြည့်အဲ့ဒါကို အတွင်းအာယတနာ6ပါးလို့ခေါ်တယ်အဲ့ဒီမျက်စိအကြည့်ရကဲကိုပိုင်သလားမပိုင်ဘူးနော် နားကြည်ရရောကိုပိုင်လားမပိုင်ဘူးနှာခေါင်းကြည်ရှားကြည်ကိုကြည်အတွင်းအာယတနာ6ပါးတကယ်တမ်းကိုမပိုင်ဘူးနော်မပိုင်နဲ့အဲ့ဒီအတွင်းအာယတနာတွေကိုပဲဥစဉ်တို့တရားဓမ္မတွေဥစဉ်တို့တွေကအခုငါမျက်စိငါမျက်စိပဲလုံနေတာမဟုတ်လားငါနာငါနာလို့လုံနေတာမဟုတ်လားငါနာငါမျက်စိငါနှာခေါင်းငါရှာငါကိုဆိုပြီးတော့လုံနေတဲ့ကြီးကတကယ်တမ်းကိုဘာမှမပိုင်ဘူးနော်မပိုင်တာကြီးကိုအပိုင်ထင်ပြီးတော့အဲ့ဒီ မျက်စိကိုအကြောင်းပြုပြီးတော့မျက်စိကနေမှတခိုးဆိုတဲ့အဆင်းကိုမြင်တယ်ဟောတခိုးကလည်းမြင်ရတဲ့တခိုးအဆင်းကလည်းယုတ်တရားမျက်စိအကြည်ကလည်းယုတ်တရားအဲ့ဒီယုံနှစ်ခုတိုက်ဆိုင်လိုက်တဲ့အခါကျတော့ဘာဖြစ်လဲမြင်သိစိတ်လေးပေါ်တယ်။အော်တခိုးတခိုးတယ်လူတွေကရိုက်နေပါလားလူတွေကရိုက်နေပါလားကြည်ရဲကြည်ရဲကြည်ရဲနဲ့အော်ဒီပေါ်မှာဝိပဿနာရှုတာလားဝေဒနာဖြစ်ပြီနော် မြင်တာလေးအပေါ်မှာตาရာဘွယ်မตาရာဘွယ်အလယ်လတ်ဆိုတော့မြင်တာလေးပေါ်မှာသုံးမျိုးဖြစ်ပြီနော်တခိုးပေါ်မြင်လိုက်တဲ့အခါကျတော့ကဲမကြိုက်တဲ့လူကအဲ့ဒီအချိန်မှာတခိုးဘာလို့ဖြစ်မလဲဒီကောင်ခိုးတဲ့ကောင်ရိုက်ခါတာနဲ့နဲ့သေးกว่าဆိုတော့ဟောဘာဖြစ်သွားပြီလဲဒုက္ခဝေဒနာနော်ဒုက္ခဝေဒနာမြင်ရတာစိတ်မချမ်းသာဘူးဒီကောင်ကိုမြင်ရတာကြည့်ရတာစိတ်မချမ်းသာဘူးတခိုးဓမြ မုံတယ်ကွာဒီကောင်နေဟောနောက်ကဒေါသလိုက်တယ်နော်ဒုက္ခဝေဒနာ ဖြစ်တာက ဝေဒနာကဒုက္ခဝေဒနာဟောတထေသမီးကဒုက္ခဝေဒနာမဖြစ်ဘူးတထေသမီးကဘာဝေဒနာသွားဖြစ်တာဒီပေါ်မှာသွားပြီးတဏှာရာလိုချင်တာရချင်တာဆိုတော့ဟောဒုက္ခဝေဒနာတဲ့ဒုက္ခံစားလိုက်တာကဒုက္ခဟာဒုက္ခဝေဒနာနောက်မှာဘာလိုက်လဲလောဘလိုက်တာ ဒီတခိုးတော့ငါရအောင်ကယ်ထုတ်မှဖြစ်မယ်ဒီတခိုးတော့ငါလက်ထပ်နိုင်အောင်လုပ်မှဖြစ်မယ်အဲ့ဒီတော့ဘုသူ့သွားအကူညီတော့ဖေ့အကူညီသွားတော့အဖေအဲ့တခိုးမှမရရင်တမီးတော့ကိုယ့်ကိုတတ်သေးတော့မယ်တမီးတော့မရရင်မဖြစ်ဘူးဆိုဖေ့ရလဲဟဲ့တမီးတခိုးဘယ်ယူလို့ဖြစ်မှာတော့ဒီလောက်ရဟာမရဘူးအဖေအဲ့တခိုးမှမရရင်တော့တမီးသေးရတော့မယ်ဆိုတော့အဲ့မှာဘာဖြစ်ပြီလဲ ဝေဒနာမှလောဘတဏှာကိုးသွားပြီနော်ဒါဦးဇင်းပြိဿသမုပ္ပါသင်နေရင်းနဲ့မို့တရားဓမ္မတွေအဲ့ဒါကိုခုချပြနေတာနော်မျက်စိနဲ့အစင်းနဲ့တိုက်လိုက်ရာလေးကနေပြီးတော့မှဟောဝေဒနာဖြစ်တာဒုက္ခဝေဒနာသူ့ရဲ့မျက်နာလေးပေါ်မှာသွားပြီးတော့တဏှာတာမျက်နာမြင်ပြီးတော့ချစ်ခင်ပြီးတော့တဏှာသွားတာလိုချင်သွားတာနောက်ကလောဘတဏှာလိုက်သွားတာဝေဒနာမှအဲ့ဒါတဏှာကိုးသွားတာ အဲ့ဒါကိုအရိယာသူတော်ကောင်းရဲ့မျက်လုံးနဲ့တတ်ကြည့်မှဝေဒနာမှတဏှာကူးတယ်လို့မြင်တာပုထုဇဉ်မျက်လုံးနဲ့တတ်ကြည့်တော့မြင်မြင်ချင်းတန်ရောစဉ်ဖြစ်တာတော့ဟိုဟာဖြစ်တာတရားဖြစ်တာဖြစ်အဲ့ဒါပုထုဇဉ်မျက်လုံးအရိယာမျက်လုံးနဲ့တတ်ကြည့်လိုက်တဲ့အခါကျတော့အော်ဝေဒနာမှတဏှာကူးသွားပြီဟောဒီအမျိုးသမီးဝေဒနာမှတဏှာကူးတော့တဏှာပစ္စယပါလာမှာလဲဥပါဒံ ဩဆွဲလန်းသွားပြီးမရရင်မနေနိုင်ဘူးအဖေတမိသေးရပါလိမ့်မယ်ဆိုတော့ဟောဥပါဒံဥပါဒံကနေကာမဘဝတဲ့ဟောကံနေရအောင်လုပ်တယ်အဲ့တော့ဖေရကဲတမိအဲ့ဒါဆိုတော့လေငါသမီးလေးတည်ရင်ငါမြင်ရမှာမဟုတ်ဘူးတခေါနဲ့နေရင်တော့ဘာပဲဖြစ်ဖြစ်သမီးမြင်ရလေဦးမယ်ကဲအသဗျာတစ်ထောင်ပဲ့ပြီးတော့ အဲ့ဒီသောတော်တတ်မှတ်ကောင်းတွေကိုဘွာမင်းတို့အဲ့တကူမတတ်ပါနဲ့ငါသမီးနဲ့ပေးသားခြင်းဟာတထေးကြီးရပဲဟာသမီးကသူ့မရရင်တရားမယ်ဆိုတော့ငါပေးသားရုံရှိတာပဲကွာသူ့တိုက်နဲ့သူ့ကံအဲ့ဒီတော့ကဲအသပြားတစ်ထောင်ပေးမယ်ဟိုကလည်းပတ်စံပေးလို့ကတော့ရတယ်လေအဲဒါအခုခေတ်မှာမဟုတ်ဘူးရှေးခေတ်ကလည်းအဲ့ဒီတိုင်းပဲနော်အဲကြောင့်မို့ဒီကောင်လက်မစားဘူးလက်မစားသူပါဇက်ပေါက်ပါလားလို့မေးရတယ်။အော်ပါဇက်ပေါက်တော့ ဗဇတ်ပေါက်ပါတဲ့ကောင်နိုင်စားတာပါကွာလို့ပြောတယ်တဲ့နော်ဗဇတ်ပေါက်ပါတဲ့ကောင်နိုင်စားတာပါမစားတဲ့လူကသိမရှိပါဘူးလို့ပြောတယ်တဲ့အဲ့တော့အခုလည်းပဲသွားပြီးတော့ဗဇတ်ပေါက်ပါတော့မင်းကွာအတပြားတစ်ထောင်ဆိုနဲတာမဟုတ်ပါဘူးအဲ့တော့မင်းထောင်ထဲကကောင်နဲ့လဲတာအစားထိုးပေးလိုက်စမ်းဆိုတော့ဟိုကလည်းရတယ်လေအဲ့မှာတင်တခါတည်းထောင်ထဲကလူကိုထုတ်အဲ့ဒီတုတ်တန်တတ်မဲ့နေရာမှာအဲ့ဒီလူကိုထား တခိုးကိုတခါတဲ့တထဲအိမ်ပို့လိုက်လေရောတဲ့တခိုးကတခါတဲ့နေွယ်ရင်တတ်ခံရမယ်တခိုးကတထဲသမကြီးဖြစ်ပါလေရောလားအဲ့ဒီမှာနေအဝိဇ္ဇာအမောင်ဖုံးပုံနော်တထဲသမီးနော်အဝိဇ္ဇာတဏဝေဒနာမတဏကိုပြီးတော့လောကျင်နာရပြီငါဘဝကြီးတော့ပြည့်စုံပြီလို့ထင်ခဲ့တာကြီးစောင့်ကြည့်ပြည့်စုံလားမပြည့်စုံလားနော်ဘဝဆိုတာ နော်ကိုထင်တိုင်းဖြစ်တာမဟုတ်ဘူးဘဝဆိုတာကနော်မထင်မှတ်တာတွေကဖြစ်လာတယ်အဲ့ဒီတော့တထေသားအတထေသမီးလေးဟာဒီတခိုးတခါတဲ့သေးသေးချာချာတန်တန်ပြက်ပြက်ဆဲတယ်ကုလိန်ပြုစောင့်ရှောက်ပြီးတော့တခါတဲ့မောင်တထုတထိုးတခိုးနဲ့အဲ့ဒါအိမ်အောင်ချပြီးတော့တထေကြီးလဲတခိုးသမက်ဖြစ်သွားရော အဲ့ဒါနဲ့သခုတ်သမက်တထိတ်လည်းကဲသမီးစိတ်ချမ်းသာပြီးတာပါပဲဆိုပြီးတော့အဲ့ဒီမှာနေနေရင်းနဲ့ဟောသခုတ်ပြီးသားပြလာပြီအိမ်မှာနေရင်းနေရင်းနေရင်းနဲ့ဒီကောင်တမိုင်မိုင်တထွေထွေဖြစ်လာတယ်ဟိုမောင်ကြီးဘာဖြစ်လို့မှိုင်ထွေးနေရတာလဲပြောသားမှာမပြောချင်ပါဘူးမဟုတ်ပါဘူးပြောပါဟိုကလည်းသူ့မျိုးသားတခါတည်းမျက်နှာညိုတာကို မတွေ့ကျင်လို့စိတ်ချမ်းသာအောင်လို့ပြောပါ ပြောပါပြောပါ အကြိမ်ကြိမ်မေးတော့ပြောရမှာပဲငါမှာဂရိတစ်ခုရှိတယ်ဘာဂရိတော့ပြောပါငါ့ကိုတတ်မဲ့နေရလေဟောတောင်ထိပ်ကနမင်းကြီးကိုငါကပြောခဲ့တယ်အကျွန်ုပ်ကမသိအောင်အသင်နမင်းကြီးကယ်ပေးစမ်းပါဦးအသင်နမင်းကြီးမသိအောင်ကယ်ပေးလို့ရှိရင်တော့အကျွန်ုပ်အသင်ကိုကျေးဇူးပြန်ဆက်ပါမယ်ဗလိနတ်စာတွေလာပေးပါမယ်လို့ ပြောတာနတ်မင်းကြီးကျေးဇူးနဲ့ငါအသက်ရှင်တာဘယ်ဟုတ်မလဲတကယ်တထေသမီးကျေးဇူးကြောင့်နော်ဒီတထေသမီးရာသူ့မလို့ချင်းအဲ့ဒီကအယိုးနဲ့အသာတခြားစီဖြစ်နေပြီအဲ့ဒါကို तू ကတောင်ဆောင်နမင်းအကြောင်းပြပြီးတော့ तू ကအဲ့လိုပြောတာအဲ့ဒါနဲ့ဟိုကလည်းအဲ့ဒါဘာခဲရင်နာမှတ်လို့ဗလိနာသာသွားပေးပါမယ်ပေါ့ကဲကဲစိတ်ချမ်းသာအဲ့ဒါနဲ့ဗလိနာသာသွားပေးတဲ့အခါကျတော့လေဂျန်တဲ့လူတွေခေါ်လို့မရဘူးနော်တောင်ပေါ်ထိ တောင်ပေါ်ရောက်ရင်အကုန်နှစ်ယောက်တည်းပဲတက်ရမယ်ကျန်တဲ့အချွေရံနေအောက်မှာအကုန်ထားတရေသမီးဆိုတော့အချွေရံနေပါတော့တောင်အောက်မှာအချွေရံနေထားပြီးနှစ်ယောက်တည်းတက်သွားပြီတောင်ထိပ်ရောက်ကဲဒီနာမှာပရိနတ်စာပေးအောင် အောက်ကြီးတော့လဲ6ကြီးအဲ့နာလေးရောက်တဲ့အခါကျတော့မောင်တထုကဇာတိပြပြီပရိနတ်စာပေးဖို့ခေါ်လာတာများမှတ်နေလားတဲ့ နင့်ကိုတတ်ပြီးတော့အဲ့ဒီရွှေတွေငွေတွေငါလိုချင်လို့တဲ့ဟိုကအံ့ဩသွားတယ်မောင်ကြီးရဲ့တဲ့ကျမအကုန်ပိုင်ထားတာလူလည်းပိုင်ပြီးသားရွှေတွေငွေတွေလည်းအကုန်ပိုင်ပြီးသားလေတအိမ်လုံးပိုင်ထားပြီးဘာဖြစ်လို့များဒီရွှေငွေလိုချင်လို့လူသားမှလဲအာငါအဲ့ဒါတွေမသိဘူးတဲ့ငါပြီးသားကငါရွှေငွေလိုချင်တာဒါငါဝါသနာပဲအဲ့တော့လူသားမှလည်းငါတောင်းမယ်တဲ့တွေ့တဲ့လူငါတတ်ဆရာရှိတာတတ်မယ် သူ့ရဲ့ရွှေငွေပစ္စည်းငါယူစရာရှိတာငါယူမယ်ဒါငါလို့ပဲအကျန်နာတွေတမက်တွေသမီးတွေတထဲကြော်တွေအဲ့ဒါတွေငါနဲ့မဆိုင်ဘူးဘလို့ပြောလိုက်တာလဲမောင်ကြီးရဲ့ရက်ဆက်လိုက်တာမောင်ကြီးကိုတတ်မဲ့အချိန်ကနေမှကဲတင်ပေးခဲ့တဲ့ကျေးဇူးရှင်လေအဲ့ဒါမျိုးမလုပ်ရအောင်အဲ့ဒီစကားတွေလာမပြောနဲ့အဲ့ဒီအပေါ်ကအဝတ်နဲ့ချိုးအဲ့ဒီပေါ်မှာအကုန်ပုံးပြီးရင်ငါတတ်မယ်ဒါပဲကျန်တာလာမပြောနဲ့ တောင်းပန်ရှာတယ်တထဲသမီးလေးကတောင်းပန်ရှာတယ်ကြုံအဖြစ်ထားမယ်ဆိုလဲထားပါသူ့ကိုမတတ်ပါနဲ့တောင်းပန်တယ်ဟိုကလည်းမရဟောပစ္စည်းမဘဝိကပုဂ္ဂိုလ်ဘယ်လိုမှမသေးဘူးပစ္စည်းမဘဝိကပုဂ္ဂိုလ်ကနော် ရေမျောလည်းမသေးဘူးမီးရှို့လည်းမသေးဘူးဒါတန်ကိစ္စတာမဏေတို့ဆိုသူ့အမေသေးတော့ ကိုဝန်ကြီးနဲ့တေတာမိဖို့မောင်တင်ပြီးမီးလျှော့တာဖုံးကိုပေါက်ထွက်ပြီးအဲ့ကလေးကလွင့်စင်ကြပြီးတော့အသက်ပြန်ရှင်တာအဲ့ဒါပစ္စည်းမပွိကလို့ခေါ်တယ်နောက်ဆုံးဒီဘဝမှာယဟန္တာဖြစ်ရမယ်ပုံကိုယ်တွေကဘလို့အကြောင်းနဲ့မှသူတို့သေအောင်လုပ်လို့မရအဲ့တော့ဒီအမျိုးသမီးကလည်းအမျိုးမျိုး တောင်းပန်တယ်ဘလို့မှတောင်းပန်လို့မရတော့သင်္ခလုတ်ပတ္တိညာအမျိုးသမီးတွေမှာရှိတယ် နော်အဲ့ဒီမှာချက်ချင်းသူစဉ်းစားလိုက်တယ်ကဲနောက်ဆုံးခြေနေတော့ရောက်ပြီငါကတော့သူ့ကို ချစ်လို့ဆိုပြီးတော့ကဲတင်ခဲ့တာတခိုးဗီဇပြပြီငါဒါတွေအရင်မသိခဲ့ဘူးမြင်မြင်ချင်းသူ့ကိုတန်ရောက်တဲ့ခြေတုံးကခြေတုံးကအဝိဇ္ဇာအမောင်ဖုံးထတာဒီဒုက္ခမမြင်ခဲ့ဘူးဟုတ်တယ်မို့လားအခုတော့ တွေ့ပြီဒုက္ခဒုက္ခကြီးလှလှတွေ့ပြီနော်နဲ့တဲ့ဒုက္ခမဟုတ်ဘူးတောင်ပေါ်တွန့်ချတတ်ခံရတော့မှာအဲ့တော့တောင်ပေါ်တွန့်ချတတ်ခံရတော့မယ်အချိန်ကာလလည်းရောက်ရောအဲ့ဒီမှာတင် မောင်ကြီးရဲ့တဲ့မောင်ကြီးပေါ်ဒီလောက်ချစ်ခဲ့ရပါတယ်အသက်တွေကယ်ခဲ့ရပါတယ်စောင့်ရှောက်ခဲ့ရပါတယ်ကျွေးမွေးခဲ့ရပါတယ်မောင်ကြီးကိုချစ်လွန်းလို့လက်ရာရဲ့၃ချိန်လှည့်ပြီးတော့ရှ िख ိုးပြရစေအောင်တဲ့မောင်ကြီးကိုနောက်ဆုံး နှုတ်ဆက်ခြင်းနဲ့နှုတ်ဆက်ပြရစေအောင်ဆိုပြီးတော့တခါတဲ့လက်ရရစ်ရစ်ရစ်ရပြီးလက်ရခိုးပြီးတော့အဲ့ဒီမှာရင်ဇတ်ဆိုအလစ်ကန်ချတာ သွားလေအောင်တော့မောင်တတုကဘာပြစ်သွားလဲသူကတတ်မယ်ဆိုတော့မောင်တတုကဟိုကကန်ချတာဂျွမြန်ကြသွားရောနော်အဲ့ဒီအချိန်မှာကဲသွားရောလဲပေါ့လေဘာလို့လဲဆိုတော့ကို့မှာတတ်တော့မယ်ဆိုမှတော့ဒါမထူးလန့်ခင်းရတော့တာကိုကိုယ့်အသက်ရှင်ဖို့ရအတွက် အဲ့တော့ကံတရားချင်းရှင်လို့မရဘူးလေဒီကပစ္စည်းမဘွေကပုဂ္ဂိုလ်နောက်ဆုံးဘဝမှာကြွတန်းဝင်မှာပုဂ္ဂိုလ်ကြီးဟိုကသခိုးအဲ့တော့ကံတရားချင်းရှင်မရတော့အဲ့ဒီမှာတွေဒီကအဲ့ဒါကံချလိုက်တာခံလိုက်ရရောအဲ့မှာတခါတည်းကံချတွန့်ချပလိုက်တော့အပိုင်ပိုင်ပြတ်ပြီးတော့အဲ့တော့မောင်တတ္ထုကသေရောတဲ့တောင်ဆောင်နှက်ကြီးက ထပြီးတော့ချီးကျူးတယ်တဲ့လောကမှာအမျိုးသားတွေမှပညာရှိတာမဟုတ်ဘူးအမျိုးသမီးတွေလည်းပညာရှိတယ်လောကမှာအမျိုးသားတွေမှာကြောင်းကျိုးဆင်ញင်တတ်တာမဟုတ်ဘူးအမျိုးသားတွေကြီးပဲဆင်ញင်တတ်တော့အမျိုးသမီးတွေလည်းကြောင်းကျိုးဆင်ញင်ဉာဏ်ရှိတယ်လျှက်တပြက်ဉာဏ်ရှိတယ်တင်ကတုပ္ပတ္တိဉာဏ်တွေရှိတယ်ဆိုပြီးတော့ဟောတောင်ဆောင်နဲ့ကြီးကြည်နေတာကို ကြည်နေတာဆိုတော့တောင်ဆောင်နဲ့ကြီးကအဲ့ဒီလိုချီးကျူးတယ်တဲ့နော် ကြောင့်မို့တကယ်အရေးတကယ်ဘေးကြတော့ဒါကြောင့်တင်ခရုပ္ပတ္တိညာကအမျိုးသမီးတွေကตาတယ်တဲ့နော်ခိုးတော့ကဇာဦးဇင်းတို့ဟိုစတိုဒီလေးပါအဲ့ဒါလေးဖတ်ဖူးတာအမျိုးသားတစ်ယောက်နဲ့အမျိုးအမျိုးသား၄၅ယောက်နဲ့အမျိုးသမီးတစ်ယောက်ရေရွဲ့မှာတွေ့တော့တယောက်နဲ့တယောက်စကားပြောကြရင်နဲ့အမျိုးသမီးသားတယ်အမျိုးသားသားတယ်သူကညံသားတယ်ငါညံသားတယ်ပြောနေကြအဲ့နဲ့အမျိုးသမီးကပြောတယ်ရှင်တို့ကသားတယ်ထင်လို့ရှိရင်ကဲလက်တွေ့စမ်းမယ်ပေါ့ ဟာကြိုက်တာဆန်းဆန်းလို့ပြောရတယ်အဲအမျိုးသားတွေကကြိုက်တာဆန်းဆန်းဆိုတော့အမျိုးသမီးကတခါတည်းကဲကြပါအောင်ကဲကြပါအောင်ဆိုထဩတာတခါတည်းရွာတွေကလူတွေကဒုတ်တွေထားနေပြေးလာကဲကျမတော့ရောက်လာလို့ကျမစော်ကားရလို့ပြောမှာပဲအဲ့ဒါရှင်တို့ဘလို့လုံးမှာလဲလို့ပြောတော့ဟာမလုံးပါနဲ့ဗျာဘာမှလည်းမစော်ကားရပဲနဲ့ကံပြကြောက်တော့ကြောက်တော့အသက်သေးအောင်မလုံးပါနဲ့ဆိုပြီးတော့ပြောတော့ အဲ့ဒါဆိုအရှုံးပေးပြီလားလို့ပြောအရှုံးပေးပါပြီဗျာအရှုံးပေးပါပြီလို့ဆိုတော့ကဲအရှုံးပေးရေတွင်းနဲ့ခုံချလို့ပြောရတယ်အဲ့ဒါနဲ့ရေတွင်းနဲ့ခုံချလူတွေလာတဲ့အခါကျတော့ဘာဖြစ်တာဘာဖြစ်ဟိုမှာလူတွေရေတွင်းနဲ့ကြနေလို့ပါဆယ်ပေးပါအောင်လို့ပြောတာပဲเนาะအဲ့ဒါကြောင့်မို့အမျိုးသမီးညာအမျိုးသားတွေဘာမှလုပ်လို့မရဘူးတောင်းပန်ပြီးပြန်လာခဲ့ရเนาะတောင်းပန်ပြီးပြန်လာခဲ့ရတာအဲ့ဒါအမျိုးသမီးတွေတေခတုပ္ပတိညာဆိုတော့အဲ့ဒါပြောတာเนาะအဲ့ဒါဘာမှလုပ်မရဘူးမျိုးသားတွေအခုလည်းပဲ မောင်တတ်ထုကဘာမှကိုမတတ်နိုင်ဘူးသူရမယ်ထင်ပြီးတော့သူကရွှေငွေလိုချင်တဲ့လောဘနော်ကိုအိမ်အောင်ပြုတ်ထားတဲ့ကိုဇနီးဆိုတာကိုမမြင်တော့ဘူးဒီရွှေတွေငွေတွေကိုပဲတွေးတိုင်းတွေးတိုင်းသူ့မှာရှိနေတဲ့ရွှေငွေကိုလိုချင်တယ်လိုချင်တယ်လိုချင်တယ်ဆိုတဲ့လောဘအဲ့ဒီလောဘရဲ့နောက်မှာဘာလိုက်လာလဲသူ့ကိုတတ်မယ်သူ့ဥစ္စာကိုယူမယ်ဆိုတဲ့ တတ်ချင်တဲ့စိတ်ခိုးချင်တဲ့စိတ်တွေပေါက်လာအဲ့ဒါအာကုဇုံအဲ့ဒါလည်းဘာနေဖြစ်တာလဲဝေဒနာမှတဏှာကူးတာနော်သူ့ရဲ့မျက်စိနဲ့တခိုးရဲ့မျက်စိအဲ့ဒါကမျက်စိအကြည်ရလဲရုပ်တရားဟောဒီရွှေတွေငွေတွေကလဲရုပ်တရားအဲ့ဒီရုပ်တရားနှစ်ခုတိုက်ဆိုင်တဲ့အခါမှာမြင်သိသိပေါ်တော့အဲ့ဒီမှာအော်ဒီရွှေလေးတွေကလှတယ်ငွေလေးတွေလှတယ်ဒီဆင်းလေးတွေတန်တာလေးတွေကလှတယ်ဆိုပြီးတော့အဲ့ဒီပေါ်မှာตาရဝယ်လို့ထင်တယ်အဲ့ဒါဒုက္ခဝေဒနာ နော်အဲ့ဒုက္ခဝေဒနာနောက်မှာလိုချင်တယ်ဆိုတဲ့လောဘလိုက်တာလိုချင်တယ်ဆိုတဲ့လောဘလိုက်လို့ဟောငါရရင်ပြီးရောငါဇနီးဖြစ်ဖြစ်ဘာဖြစ်ဖြစ်အတ္တတခင်ကျေသူရှင်ဖြစ်ဖြစ်ငါတတ်မယ်ဆိုတဲ့ဟောအဲ့စိတ်ကြီးပေါက်လာတာနော်အဲ့ဒီစိတ်ပေါက်လာတော့မတော်ရလျှောက်ကြံပြီးနောက်ဆုံးတော့ကိုယ်ကံကတေရမဲ့ကံစိုက်တော့အဲ့တော့ကိုယ်ကံချခံလိုက်ရတာပေါ့နော်အဲ့ဒီမှာနေတခါတည်း အခုပြောသလိုဟိုဘက်လှည့်ဒီဘက်လှည့်ရှစ်ခိုးအောင်ဆောင်းပြီးနောက်ကနေကန်ကြလိုက်မှာပေါ့နောက်ကန်ကြတော့တခါတည်းပြုတ်ကြသွားတော့သွားပြီဒါဝေဒနာမှတဏှာကိုးပြီးတော့လောဘဒေါသမောဟတွေဖြစ်သွားခြင်းအကြောင်းတွေကိုပြတာနော်အဲ့ဒီလိုနဲ့တထေသမီးအိမ်မပြန်ရဲဘူးဒီတခိုးလိုချင်လို့လက်ထပ်ခဲ့တဲ့ဒီတခိုးကပဲကိုယ်ဒုက္ခပေးတဲ့ပုဂ္ဂိုလ်တတ်မဲ့ပုဂ္ဂိုလ်ဖြစ်တော့တုတ်ပြန်ပြီးတော့တတ်ရတဲ့ဘဝကြီးရောက်သွားတော့မေဘဒ္ဒါ ခြေဥတက်ရပဲအဲ့ဒီကနေထွက်သွားတော့တယ်အဲ့ဒီမှာအဝတ်ဖြူနဲ့ဝတ်တဲ့ပရပိုက်မတွေရှိတယ်အဲ့ဒီပရပိုက်မတွေထာမှာသွားပြီးတော့ကဲမထိုးတော့ပါဘူးအိမ်ပြန်လဲငါမှာဒီဒုက္ခတွေနဲ့အချက်တကွဲအကျိုးနည်းတွေဖြစ်ရတဲ့ဘဝလူလောကမှာမနေကျင်တော့ဘူးဆိုတော့ဟောမောင်တထုကလှုပ်လိုက်တဲ့အကြောင်းအဲ့ဒီအကြောင်းကတခါအခုအကျိုးတရားတွေပြန်ရတော့မှာနော် ဒါကြောင့်မို့အကြောင်းတခါတလေအဆိုးကြီးကအကောင်းဖြစ်ဖို့အတွက်လောကဓာန်တွေဆိုအဲ့လိုလာနေတာနော်လောကဓာန်တွေဆိုတာဥစဉ်မြန်မာပြည်မှာအရင်တော့ကြောင်းလောက်တယ်ကြောင်းလောက်တယ်ဘလို့မှမရဘူးဝယ်သမ ्या ကြောင်းအကုန်ပြတ်တာအိန္ဒိယမှာမြတ်စွာဘုရားပွင့်ရနေရာကြီးမှာသာသနာပြုမယ်ပြုမယ်ဆိုပြီးတော့ကြောင်းတွေဝယ်ဝယ်သမ ्या အကုန်ပြတ်တာအကုန်လုံးစာချုပ်မယ်ဆိုပြက်ငါဘဝမှာဘလို့မှကိုလုံမရပါလား ဘယ်ရမလဲဒီဩစတြေးလျမှာဒီသာသနာကြီးလာပြုတ်ရမယ်ကန်ကြီးကရှိနေတော့ဟိုဘက်မှာနေလို့ကိုမရဘူးကျောင်းတီထောင်တီထောင်တဲ့ကျောင်းပြဿနာတက်တာပဲဟောဒါဥစဉ်ဩစီမရောက်ခင်တော့ဖြစ်ခဲ့တာနောက်တော့မှဩဟိုဘက်တွေမှာနေပြစ်သွားရင်ဒီရောက်မှာပေါ့ဒီဟာအကြောင်းနေဒီမှာသာသနာပြုရမယ်အကြောင်းကြီးဖြစ်တော့ဟိုဘက်တွေမှာကျောင်းတွေတီထောင်မယ်လုပ်မယ်ဆိုအကုန်မျိုးမျိုးပြတ်တာအဲ့ဒါကြောင့်အရာဝတ္ထုတစ်ခုဆိုတာအဆိုးဖြစ်တိုင်းနောက်ထပ်ဆိုတာမဟုတ်အဲ့ဒီအဆိုးကအကောင်းဖြစ်ဖို့လာဖြစ်ဟော တခါတလေလဲအကောင်းဖြစ်တာကအဆိုးဖြစ်ဖို့လာဖြစ်တာတချို့လေလေးမကြည့်ပါလားထီပေါက်ထီပေါက်ပြီးမှအသက်ခံလိုက်ရတယ်ဟောထီမပေါက်ခင်တော့ဘာမှအန္တရာယ်မရှိဘူးထီပေါက်ပြီးပတ်စံတွေရပြီးမှတခါတည်းဟိုမှာအသက်ခံလိုက်ရတယ်အဲ့ဒါအကြောင်းနဲ့အကျိုးတွေကြီးပဲအခုလည်းပဲဟောမောင်တထုကကသူ့တတ်မယ်လို့ပြီးတော့သူတွန်းချပြီးတတ်ခဲ့တဲ့အဲ့တော့တထုကတတ်မယ်လို့တဲ့အကြောင်းကြောင့်ဟော ပထမဘယ်ရောက်သွားလဲ အဲ့ပရပိုက်မတွေသူရောက်သွားရောက်သွားတော့အဲ့ဒါနဲ့သူပရပိုက်လှုပ်ချင်ပါတယ်ဆိုတော့ဟိုကလည်းတထေသမီသိနေတာကိုရာဇဂျုံမျိုးကတထေသမီဆိုတော့ရတယ်အဲ့တော့ခေါင်းရိုက်ရမယ်ခေါင်းရိုက်တဲ့အခါမှာတာမန်ပုဂ္ဂိုလ်များခေါင်းရိုက်နည်းနဲ့အထက်တန်းစားများခေါင်းရိုက်နည်းဆိုနှစ်နည်းရှိတယ်အဲ့တော့တာမန်နည်းနဲ့ရှင်ဒီပရပိုက်ပြုတ်ချင်တာလားအထက်တန်းစားနည်းနဲ့လားဆိုတော့ ထက်မြက်တဲ့အမျိုးသမီးဆိုဟာအထက်တန်းသားနီးနဲ့ဒါသူပရပိုက်မှာပြုတ်ကျင်ပါတယ်ဆိုအေးအထက်တန်းသားနီးနဲ့ပရပိုက်မှာပြုတ်ကျင်လာဆိုပြီးဘာလုပ်တယ်ထင်လဲထစေဒီလောက်ဆန်နှစ်ခုရှိတယ်လေထစေထမ်းစေရဲ့အတွင်းနဲ့အဲ့ဒီဟာလေးနဲ့တခါတဲ့ဆပင်ကိုတပင်ချင်းဆွဲနှုတ်ဒီကောင်းတဲ့ဆပင်ကိုအဲ့ဒါအဆင်မြင့်နဲ့ဒါပရပိုက်လုံနီးတယ်အဆင်နှိမ့်တဲ့နီးကခေါင်းကိုဦးသိန်းတို့ရိတ်တယ်လို့ရိုးရိုးရိတ်တာ ရိုးရိုးရိုက်တာကအဲ့ဒါတာမန်ယဟန်ပြုနေတဲ့အဲသူတို့ပရိုက်လောကမှာအဲ့တော့အာဇာနည်တွေပေါ့နော်ဗမာပြည်လိုအာဇာနည်တခါတည်းလက်ကိုတန်ချောင်းနဲ့ရိုက်ပြီးတော့အာဇာနည်ရွေးသလိုနေပါပေါ့အဲ့တော့မြင့်မြင့်မြတ်မြတ်နဲ့အထက်တန်းကြကြပရိုက်ပြုတ်ခြင်းနဲ့ဆိုတဲ့အခါကျတော့လာဆန်းဆိုပြီးတော့အဲ့ခေါင်းကဆပ်ပင်ကိုထသေးကလောက်ဆန်နဲ့တပင်းချင်းဆွဲနှုတ်တာတဲ့တပင်းချင်းဆွဲနှုတ်တော့ခေါင်းကနာတပင်းချင်းဆွဲနှုတ်တော့သွေးတွေလည်းထွက်နာလည်းနာ အဲ့ဒါကိုတခါတည်းမှိတ်ကြိတ်ခံရတာအဲ့ဒါဝိုကျွေးဝိုကျွေးနော်ဘာလို့လဲဆိုတော့ပစ္စည်းမဘဝိကနောက်ဆုံးဒီဘဝမှာနိဗ္ဗာန်သွားမဲ့အမျိုးသမီးမို့အဲ့ဒါအတိတ်ကလောက်ခဲ့တဲ့ဝိုကျွေးစောစောကတခိုးနဲ့အိမ်အောင်ပြုတ်ရတာတည်းဆိုတာနှုတ်ဝတ်ကြွေးတို့ဆူထောင်းတို့ကြောင့်လာတာဒီပုံကိုနဲ့ရောက်ရဘဝတွေမှာ နော်ဘဝတိုင်းဘဝတိုင်းဆက်တိုင်းမှာဖြစ်ရပါလို့ဤပြောဆိုခဲ့တဲ့ဆူတောင်းခဲ့တဲ့ကံတွေပါမယ်နောက်ပြီးတော့ဟဲ့နင်ကတခိုးမရတို့ဓမြမရတို့သူများကို မတော်မတရားသွားဆွဆွဲတဲ့အကုသိုလ်ကံတွေပါမယ်နော်ဒါအကုသိုလ်တွေအကျိုးပေးတာမကောင်းတာတွေကို အကောင်းထင်ပြီးတော့အဲ့ဒါဖြစ်ရတာကအဲ့ဒါအကုသိုလ်ရဲ့အကျိုးပဲနော်မကောင်းတာတွေကိုမြင်ရတယ်မကောင်းတာတွေကိုကြားရတယ်မကောင်းတာတွေနားရတယ်မကောင်းတာတွေစားရတယ် မြင်သမျှကြားသမျှတွေ့သမျှဟာမကောင်းတာတွေမြင်ရတွေ့ရကြားအဲ့ဒါဒီအကုသိုလ်အကျိုးပဲအကုသလဝိဘသကုဝိညာဉ်အကုသလဝိဘသောတာဝိညာဉ်ဂါဏဝိညာဉ်အကုသလဝိဘလို့ခေါ်တယ်ကုသလဝိဘကြောင့်အိုးမြင်ရတာလေးကတာယာဝယ်လေးတွေမြင်ရတာလေးကလည်းကောင်းလိုက်တာအတွေ့အထိလေးကလည်းကောင်းလိုက်တာကောင်းကောင်းစားရတယ်ကောင်းကောင်းနေရတယ်နော်ကြားတဲ့အတန်လေးတွေကောင်းတယ်မြင်ရတဲ့အစင်းလေးတွေကောင်းတယ်အဲ့ဒီလိုကောင်းတာမြင်ကောင်းတာကြားအဲ့ဒါတွေလောက်ရတာက ကုသလဝိဘတ်စကုဝိညာဉ်ကုစုံအကျိုးကြောင့်မြင်ရကြားရနားရစားရအကောင်းနေကြွယ်ခံစားရအခုမှတခိုးနဲ့သွားပြီးတော့ရရတယ်အဲတခိုးမရဟဲ့နင်ကဘလို့ညာလို့ဆိုတော့ဆွဆွခဲ့ဘူးတဲ့အာကုစုမျိုးတို့ဒီတခေါနဲ့အယံဘဝတွေတော့ကတခါတည်းဘဝဆက်တိုင်းမှာအတူတူဖြစ်ရပါလို့လို့ဆူတောင်းခဲ့ဘူးတဲ့အာကုဇောနော်အဲ့ဒီတော့ကတော့ဟုတ်မဲ့ထင်ပြီးတော့လှုပ်တာ အခုကျတော့ အကုသိုလ်အကျိုးလာပေးတာဟိုကသခေါဖြစ်နေပြီကိုကတထေသမီးအဲ့တော့ပြန်ပြီးညာရတယ်သူများတွေအကဲ့ရခံရတယ်ဖေမေတွေမျက်နှာပြက်တယ်ဟောဒါတွေလည်းအကုသိုလ်ရဲ့အကျိုးတွေနော်အခုလည်းပဲခေါင်းတခါတည်းဒီတိုင်းရိုက်တာမဟုတ်ပဲနဲ့ထက်သေးကလောက်ဆန်တဲ့တပင်ညင်းသပင်ဆွဲနှုတ်ပြီးတော့တခါတည်းနှိမ့်ဆက်ခံရတာပဲအဲ့ဒါလည်းအကုသိုလ်အကျိုးနော်အဲ့ဒီတော့အကုသိုလ်ဝကြွေးတဲ့အကျိုးတွေခံစားရပြီးတော့ကဲခေါင်းနဲ့သပင်ကအကုန်လုံးနှုတ်ပြီးပြီး နှုတ်တော့ဆပင်ကပေါက်လာတဲ့အခါကျတော့နှထောင်းလိုပဲတဲ့အဝိုင်းအဝိုင်းနဲ့ပေါက်တယ်တဲ့ခေါင်းကဆပင်ကနော်နားနှထောင်းလိုပဲတဲ့အဲ့ဒါကြောင့်ကုံဒလကေတာကဆပင်နှထောင်းကေတာနော်ပြန်ပေါက်လာတဲ့အခါကျရိုးရိုးမပေါက်တော့ဘူးတခါတည်းလိန်ကောက်ပြီးတော့အကွေးကွေးတွေနဲ့အကွင်းကလေးလေးလေးတွေလို့ဖြစ်လာတယ်တဲ့နှထောင်းတွေလို့အဲ့ဒါကြောင့်မို့သူ့နာမည်ကိုဗဒ္ဓါကနေပြောက်ပြီးတော့ကုံဒလကေတာဆိုပြီးတော့ အဲ့ဒီအမျိုးသမီးဟာပညာဉာဏ်ထက်တယ်နော်လောကမှာသူဟာအရင်ပါရမီအားကောင်းခဲ့တဲ့အမျိုးသမီးဆိုတော့ဒါကြောင့်မို့လောကမှာမြတ်စွာဘုရားဒီအင်္ဂုတ္တရနိကေမှာစတုကနိပတ်မှာကြောအယောင်၄မျိုးဟောတယ်စီမီယောင်တဲ့အခုခေတ်ကြောလျှက်စစ်မီယောင်ပေါ့ဒါနော်စီမီတို့လျှက်စစ်မီဆိုတဲ့အယောင်ရှိတယ်နေယောင်ရှိတယ် လရောင်ရှိတယ်ပညာရောင်ရှိတယ်ဆိုအရောင်ဘယ်နှမျိုးလဲ၄မျိုးတဲ့နော်အဲ့ဒီမှာတဲ့ဆင်မီရောင်ဆိုလဲသူထွန်းနေတဲ့အချိန်မဲ့သူကလင်းတယ်တဲ့မိပြက်သွားရင်လင်းသေးလားလျှက်စစ်မီကလည်းမလင်းဘူးဟောဆင်မီကလည်းမီးစာကုန်ခန့်သွားမလင်းတော့ဘူးတဲ့နော်သူအချိန်ရှိတဲ့အချိန်လေးပဲလင်းပါတယ်တဲ့နေကလည်းနေ့အခါမှာလင်းတယ်ညကျတော့မလင်းဘူးတဲ့လကလည်းညအခါမှာ လာဆန်းရက်တွေလပြည့်တွေမှာလင်းလာတယ်လကွယ်ကြတော့ပြန်ပြီးတော့မှောင်သွားတယ်တဲ့နေ့အခါမှာလဲလကလင်းလို့မရပါဘူးတဲ့အဲ့ဒီတော့ပညာရောင်ကြတော့အချိန်တိုင်းမှာထွန်းလင်းပါတယ်နော်ပညာရောင်ကြတော့အချိန်တိုင်းမှာထွန်းလင်းတယ်အဲ့ဒီပညာတရားကြတော့အကုန်လုံးကို ပိုင်ချနိုင်တယ်ဝေဖန်နိုင်တယ်သိနိုင်တယ်ပညာကြတော့အဲ့တော့ဒီမျိုးသမီးကအခုပြောသလိုပညာကြီးတဲ့အမျိုးသမီး အတိတ်ဘဝကဆူတောင်းပညာအားကြီးခဲ့တဲ့ပုဂ္ဂိုလ်ဆိုတော့ဩအခွင့်အခါမตาသေးလို့ဒါဖះထံမရောက်ဖဲနဲ့အဲ့ဒီပရပိုက်မတွေဒီရောက်သွားပြီမဲ့တနေ့ကျတော့ဘာဖြစ်လဲအဲ့ဒီပရပိုက်မကထိုင်းနေတဲ့အချိန်မှာခွေးတကောင်က လူသေးရဲ့လက်ပြက်ကြီးကိုချီးလာတာတဲ့အဲ့ဒီလက်ကြီးကလည်းလောက်တဲ့တဖွာဖွာကြာဦးစင်းထင်ကတော့ဒါတာမန်ခွေးမဟုတ်တော့ဘူးလို့ ဘာလို့လဲဆိုတော့အခုပြောသလိုနတ်တွေဘာတွေကသူ့တရားရအောင်ဆောင်ပြတာပြင်ကျင်လည်းပြစ်မှာလို့ဟိုရှေ့ခေတ်ကတော့လူတွေကတော့အခုပြောသလိုတုတ်တန်သွားပြစ်တာလည်းရှိတာပေါ့နော်အဲရှေ့ခေတ်ကတော့အဲ့ဒါမျိုးပေါ့ပြောကျင်တာကတော့ဒါကတော့နတ်ဆောင်တာလည်းဖြစ်ချင်းဖြစ်မယ်တကယ်ခွေးကဆောင်တာလည်းဖြစ်ချင်းဖြစ်မယ်ပေါ့သူ့ရဲ့ပါရမီတွေအဟုန်တွေအာကြီးတဲ့ပုံကိုလေဘုံရှင်ကန်ရှင်နေလေသူကဒီလိုပုံကိုတွေကသူများနေရာရောက်လဲလမ်းချော်သွားလဲခဏပဲနောက်လမ်းကောင်းပေါ်ပြန်တက်တာပဲ သူကဖြည့်ဆည်းထားတဲ့ပါရမီတွေအားတွေကကောင်းတာဒါဝတ်ကျွေးတွေမကုန်သေးလို့တဲ့သူကအာဘဝဝတ်ကျွေးတွေသူအကုန်ဆက်နေရတာလေဦးဇင်းတို့နိဗ္ဗာန်ဝင်မှာပုံကိုတယောက်ကဒါကြောင့်မို့နိဗ္ဗာန်ဝင်ခါနာနည်းလေအကုသို့ဝတ်ကျွေးဆက်ရလေနိဗ္ဗာန်ကိုရောက်ခါနာနည်းလေဒီပုံကိုဒီအဲ့ဒီအကုသိုလ်တွေဝတ်ကျွေးတွေဆက်ရလေပဲဒါကြောင့်မို့ကိုယ်မှာပြစ်တင်ရတဲ့ဆွဆွဲခံရတဲ့မကောင်းတာတွေအပြောခံရအလောက်ခံရကိုကောင်းမာရသားနဲ့အဲ့လိုတွေတိုက်ခံရလောက်ခံရအဲငါဝတ်ကျွေးကုန်ပြီ လို့အဲ့လိုမှားတာမှားနော်နိဗ္ဗာန်ဝင်လာနာနီးလေအဲ့ဒါဝတ်ကျွဲတွေပေးစားရလေပဲအဲ့လိုပေးစားနေရတော့အခုဟောလမ်းကြောင်းကောင်းပေါ်ရောက်ဖို့ရအတွက်အဲ့ဒီခွေးကလောက်တွေတဖွာဖွာကြနေတဲ့အဲ့ဒီလက်ကြီးကိုချီးလာတယ်တဲ့သူရှေ့ကိုချီးလာဟောချီးလာတော့သူကတွေ့တယ်အော်ခွေးကလူသေးကောင်ရဲ့လက်ကြီးလောက်တဖွာဖွာကြတာကြီးကိုချီးလာတာ အဲ့ဒီဟာကြည့်ပြီးတော့ဘာဖြစ်လဲသူကအတုပဘာဝနာနဲ့ဆင်ញံလိုက်အော်ဒီလိုက်ဆိုတာဒီလိုပုတ်ရမှာပဲဒီလိုပွားရမှာပဲပိုးတွေစားရမယ်လောက်တွေစားအော်အဲ့ဒီသူ့လက်ကြီးမှာပိုးတွေကြလောက်တွေစားမဟုတ်ဘူးငါရဟောဒီလက်ကြီးကလည်းပိုးကြလောက်စားမယ်လက်ကြီးပါလားဒီလက်ကြီးကလည်းအဲ့ဒီအပြင်မှာခွေးချီလာတဲ့ လောက်တဲ့တဘွားဘွားကြနေတဲ့လက်ကြီးကဲ့သို့ငါလက်ကြီးရလဲအခုချိန်များပြတ်ကြပြီးသွားရင်အဲ့လိုလောက်တဲ့တဘွားဘွားကြနေရမှာပါလားကြနေရမှာလားဒီလက်ကြီးကပုတ်ရမှာပါလားပွားရမှာပါလားဒီလက်ကြီးကယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဆိုဟောနှလုံးလဲတွင်းလိုက်ရောဒါကိုလုံးလောက်တဲ့တဘွားဘွားကြကုန်ခန္ဓာကြီးတစ်ခုလုံးဟာဘယ်နာကြည့်လိုက်ကြည့်လိုက်လောက်တဲ့ဘွားဘွားဘွားဘွားဘွားဘွားဘွားဘွားလောက်တဲ့တဘွားဘွားကြတော့ယွန်စရာကြီးမြင်ရလားဆက်ဆုပ်စရာကြီးမြင်ရလား ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့အဲ့ဒါအဲ့လမ်းကြောင်းပေါ်တရားဓမ္မတွေရအောင်အထောက်အောင်နော်ဒါအရိယာတွေသူတော်ကောင်းတွေလှုပ်သွားတဲ့လမ်းကြောင်းနော်ကိုယ်ခန္ဓာကိုယ်အဲ့လိုကိုမြင်အောင်အထောက်ထားငါခန္ဓာကိုယ်ဩပေါ့ရမယ်ခန္ဓာကြီးပါလားဒီခန္ဓာကြီးကပွားရမယ်ခန္ဓာကြီးပါလားဒီခန္ဓာကြီးကယွန်စရာကြီးပါလားဒီခန္ဓာကြီးကဆက်ဆုပ်စရာကြီးပါလားဩဒီခန္ဓာကြီးကအပုတ်ကြီးအပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးပဲ ဒီခန္ဓာကြီးကဘာမှနဲ့တာတာမရှိတဲ့ခန္ဓာကြီးပါလားဒီခန္ဓာကြီးကအပုပ်ခန္ဓာကြီးပါလားအပွားခန္ဓာကြီးပါလားယွန်ရာကြီးပါလားလို့ဒုက္ခနာကိုယ်ကြီးကို သူကြည့်ကြည့်ကြည့်ကြည့်ကြည့်ပြီးရှူတာရှူရဲရှူရဲနဲ့ဒုက္ခနာကိုကြည့်တော့လဲအတုပါအခြားခန္ဓာကြည့်တော့လဲအတုပါနွားကြည့်ရင်လဲပုတ်တာလို့မြင်လာအတုပါလက္ခဏာကိုပိုက်မြိုင်နေနေရထားတဲ့ပုဂ္ဂိုလ်ကနော် တာမန်ကြည့်လိုက်ရင်တော့နွားပဲနှလုံးသွင်းလိုက်တယ်အဲ့ဒီနွားကြီးအပုတ်ကြီးဖြစ်သွားတယ်ခွေးကိုမြင်လိုက်ရင်လည်းအဲ့ဒါကြီးအပုတ်ကြီးဖြစ်သွားတယ်အမျိုးသမီးမြင်လိုက်ရင်လည်းအပုတ်ပွားကြီးလို့မြင်တာအမျိုးသားမြင်လည်းအပုတ်ပွားကြီးလို့မြင်တာအဲ့ဒီအပုတ်အပွားကြီးနဲ့ရှင်တွဲပြီးဘယ်သူမှမိတ်ချင်တော့မနေချင်တော့ဘူးပုံမပြက်လို့စုံမဲ့တွေ့တာတာတဲ့ပုံပြက်ရင်မစုံမဲ့ပါဘူးဒါကြောင့်မို့ ပုံပြက်အောင်ဖြတ်ကြတဲ့ကိုယ်ခန္ဓာကိုယ်ကိုနိဗ္ဗာန်ကို လိုချင်ပါတယ်နိဗ္ဗာန်ကိုလိုချင်ပါတယ်ဆိုရင်တရားဓမ္မတို့ဘာလို့ရမှာလဲပုံပြက်အောင်ရှုကိုယ်ခန္ဓာကိုယ်ကိုအဲ့လိုများတစ်ချိန်လောက်မြင်မှုတယ်နောက်ကြိုက်တဲ့ချိန်နဲ့အာအဲ့ဒါပဲတန်းပေါ်လာနော်ဦးဇင်းတော်အရင်တော့ခန္ဓာကိုယ်ရှုတယ်ဝမ်ပိုက်ကြီးကနေစပြီးတော့ပေါက်ထွက်ဘွတ်ဘွတ်ဘွတ်နဲ့ဘိုက်ကြီးကထိုင်းနေနဲ့ငုတ်တို့ထိုင်းနေဒီဘိုက်နေရာကြီးက အဲ့သူကသူဘောဘောဘောဘောဘောဘောနဲ့ပေါက်ထွက်လာပြီးတော့ဘောဘောဘောဘောဘောဘောဘောဘောလောက်နေကြအဲ့ဒီလောက်တွေတကိုယ်လုံးတဖောဖောတဖောဖောနဲ့လောက်တွေကြကြကြကြပြီးတော့မနောက်တော့အသားတွေအရေတွေအကုန်လုံးပျော်ကြပြီးတော့စွန်းလုံးဆရာတော်ဥပုအယိုးကြောက်ကြီးလိုပဲငယ်ငယ်တော့ဆရာတော်ကြီးသွားဖူးတာဟာမဲမဲကြီး၆ကြောက်ကြီးအဲ့ဒါကြီးစိတ်ထဲမှာစွဲနေတာအော်အခုကိုငုတ်တုတ်ထိုင်နေနေနောက်ကြတော့ခန္ဓာကိုယ်ကြီးအဲ့လိုကြီးငုတ်တုတ်ကြီးအချောက်ကြီးဖြစ်တာ အဲ့ဒါအယောစုကမ္မထံရှေ့ဟာကအာတုဘကမ္မထံအဲ့ဒီကမ္မထံတွေကိုအဲ့ဒီဟာမျိုးကိုကိုကမြင်အောင်လုပ်ထားတော့အခုကြိုက်တဲ့အချိန်ကိုခန္ဓာကိုအာယုအတုဘရှုခြင်းပြန်အာယုပြုလိုက်ခဏနေအဖွာဖွာပြန်ပေါ်လာအဲ့ဒါမျိုးမြင်အောင်ရှုထားရင်ကိလေသာတဏှာရာဂကို နိုင်တယ်ကိုယ့်ရဲ့မြင်သမျှအာယုတွေပေါ်မှာရှု ရှေ့စိတ်က တင့်တယ်တယ်လို့ထင်နောက်ကစိတ်ကအတုပါရှုဟောရှေ့စိတ်ကိုနောက်စိတ်နဲ့လိုက်လိုက်လိုက်လိုက်ပြီးတော့အတုပါနဲ့ရှု ရှေ့ကတုပါလို့ထင်ရင်နောက်ကအတုပါလို့ရှုနိုင်တော့ကိုယ်ကိလေသာအနှိမ့်ဆက်မခံရတော့ဘူးနော်ဒါအရိယာသူတော်ကောင်းနေဆိုအဲ့လိုလောက်တာနော်ကိုယ်စိတ်ကိုနိုင်နှင်းအောင်အဲ့ဒါကြောင့်မို့အခုလည်းပဲဒီမှာကုဏ္ဏလကေတာကခွေးကဆွဲလာတဲ့လောက်ကြနေတဲ့လက်ပြက်ကြီးကိုကြိတ်ပြီးတော့ သူခန္ဓာကိုယ်ကြီးတစ်ခုလုံးကြည့်အကုန်လုံးအပုတ်တွေပွားတယ်ပေါ်တွေလောက်တွေစားနေတယ်ဒီခန္ဓာကိုယ်ကြည့်ကြည့်ကြည့်ကြည့်မလို့ခြင်းရောင်းမရှင်သာရိပုတ္တရာမြတ်စွာဘုရားတဲ့ဖះတပြီတော့ဟာဒီခန္ဓာကိုယ်ကြီးကိုဖះတဲ့တပြီတော့ခွေးသေးကောင်ပုတ်ကြီးလေဘင်းဆွဲထားတဲ့လူလိုမြင်ပါတယ်ဖះလို့ပြောတာရှင်သာရိပုတ္တရာမထေရမြတ်ကခွေးသေးကောင်ပုတ်ကြီးလေဘင်းဆွဲထားတဲ့လူကကြည်သံဘလောက်ယုံမလဲ အဲ့လိုပဲဖះတပည့်တော်ဟောဒီခန္ဓာကိုယ်ကြီးကိုအဲ့ဒီလိုကိုတပည့်တော်မြင်တာဖះအခုကုဏ္ဏလကဲသားလဲအဲ့လိုမြင်လာပြီသူ့ရဲ့ခန္ဓာကိုယ်ကြီးအပုပ်ကြီးလိုမြင်လာတယ်အပွားကြီးလိုမြင်လာတယ်ယွန်တရားကြီးမြင်တယ်အာဒီခန္ဓာကြီးကြီးတိုင်းကြီးတိုင်းပိုးတွေလောက်တွေစားနေပါလားစားနေပါလားစားနေပါလားပိုးတွေလောက်တွေစားနေတဲ့ခန္ဓာကြီးအပုပ်ကြီးအပွားကြီးသူကဒါပဲမြင်နေမြင်နေတဲ့အခါကျတော့ပြပိုက်မတွေမေးတယ်ရှင်မတော် ဒီလိုတွေကြီးပဲခန္ဓာကိုယ်ကြီးကိုမြင်နေတဲ့ရှင်မတို့ကြည့်လိုက်တော့လဲပုတ်ပွားနေတာအဲ့ဒါဘလို့ဆက်လို့ရမှာလဲအဲ့ဒါတော့ငါတို့မသိဘူးတဲ့အဲ့ဒီလိုကျင့်သင်ပေးတာကိုဂေါရမသာသနာတော့ပေးတယ်တဲ့သူတို့မစိုးဘူးသူကသိတော့သိတယ်သွားတာမကျင့်ကျင်တာနော်ဂေါရမဗုဒ္ဓသာသနာတွင်ကတော့အဲ့ဒါတွေအဲ့ဒါမျိုးကျင့်သင်နေပေးတယ်လို့ပြောတယ်တဲ့ငါတို့ကတော့မသိဘူးတဲ့မသိဘူးဆိုတော့အေးလှပ်ပတ်ပြီးတော့ရှာရင်းတဲ့ သူကလည်းအင်မတန်ပညာထက်တဲ့အမျိုးသမီးဆိုတော့လှက်ပါပြီးရောက်တဲ့နေရာမှာကဲပညာစမ်းကျင်တဲ့ပုဂ္ဂိုလ်များသူထက်သားရင်ဆရာတင်မယ်အဲ့ဒါဆိုပြီးတော့သူကရောက်တဲ့နေရာဘာမှတပြေပန်းလေးတွေကိုင်းအဲ့ဒီမှာသက်ပုံလေးပုံတပြေပန်းလေးစိုက် သူနဲ့ဝါရပြိုင်ကျင်တဲ့ပုဂ္ဂိုလ်အဲ့ဒီတပြေပန်းဖြက်သူနဲ့အမေးဖြေလုပ်မယ်ဖြက်ရတဲ့ပုဂ္ဂိုလ်ဖြက်သူနဲ့အမေးဖြေလုပ်ရမယ်ဒါသူကအဲ့လိုနဲ့ ကျွေးကြောပြီးလှက်ပတ်ပြီးတော့သွားရင်းနဲ့တနေ့ကျတော့တာဝတိမှာရောက်တော့ရှင်သာရိပုတ္တရာမထေရမြတ်ကလမ်းဆုံးခံကြွာရင်းနဲ့ကလေးတွေတွေ့တော့အဲ့ဒါဘာလို့ဆိုတော့ဩပရပိုက်မတယောက်ကသူနဲ့ဝါရပြိုင်နေတဲ့ပုံကူများအဲ့ဒီတပေကံဖြတ်ပါလို့ပြောပါတယ်ဗျာတွေရော်လည်းမထီရဲဘူးဆိုတော့သွားဖြတ်လိုက်ဟာရှင်မြတ်တွေရော်ကသူ့နဲ့မပြောရငါဖြတ်ခိုင်းတယ်လို့ပြောလိုက်ပါဖြတ်လိုက်ခိုင်းလိုက်ဟိုကဘသူကဖြတ်တာတော့ ဩဆရာတော်ကြီးကဖြတ်ခိုင်းလို့အဲအဲ့ဒါဆိုကဲအရှင်ဘုရားတပည့်တော်ဟာဖြတ်ရင်တော့တပည့်တော်နဲ့အရှင်ဘုရားနဲ့ဝါရပြိုင်ရမယ်ရတယ်သင်ကအမျိုးသမီးဆိုသင်မေးချင်တာငါ့ကိုအကုန်မေးဟိုကလည်းပညာရအင်တရရတယ်မထေကြီးလေကြိုက်တာစမ်းတလောကလုံးဖះကလွယ်ရင်သူပညာရှင်နိုင်တဲ့ပုဂ္ဂိုလ်မရှိဘူးအရှင်သာရိပုတ္တရာဆိုတာနော်ဟာဒီကမ္ဘာလောကမှာမိုးပေါက်တွေ မိုးတွေတပြိုင်နက်တည်းရွာရင်တော့မိုးပေါက်ဘယ်နှပေါက်ဆိုတာသူအကုန်ရေးနိုင်တယ်အဲ့ဒီလောက်အထိပါရမီဘုံကံကြီးတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးက အခုကြတော့ဒီပညာရှင်အဆင့်လောက်နဲ့ဘယ်စမ်းလို့ရမှာအဲ့တော့မဲချင်တာမဲဆိုတော့ तू ကအကုန်မဲတာမဲသမျှအကုန်ဖြေရောမဲသမျှအကုန်ဖြေပြီးတော့ကဲအဲ့ဒါဆိုလို့ရှိရင်နင့်ဟောငါတခွန်းမဲ့မေးမယ် တခုသောတရားဆိုတာဘာလဲနော်တခုသောတရားအဲ့ဒါဆိုတာဘာကိုတခုသောတရားလို့ခေါ်တာတုံးနဲ့ရှင်မြတ်ဘာမေးတာလဲအဲ့တခုသောတရားကိုဖြေလေတဲ့အဲ့ဒါဘာလဲတဲ့ဟာရှင်မြတ်မသိဘူးတဲ့ဟာအဲ့ဒါဒုသာသနာမှာကလေးပေါက်စတောင်သိတယ်နင်အဲ့ဒါမသိဘူးလားတကယ်ကိုမသိပါဘူးဗျာ ဒါဆိုရှုံးပေးမှန်မှရှုံးပေးပါပြီဗျာအဲ့ဒီထဲမှာတော့အဲ့ဒါတခုသောတရားဆိုဘာဆိုတာမပါဘူးဟိုးနောက်တနေရာမှာရှင်းထားရတော့ပါတခုသောတရားဆိုတာတဗေတတ္တာအာဟာရသီတိကတတ္တဝါမှန်သမျှအာဟာရကိုပဲမြှဝဲနေရတာအဲ့ဒါတခုသောတရားဆိုတာအာဟာရပဲတတ္တဝါတွေအာဟာရကိုအမိသေးဟပြုပြီးနေရအဲ့ဒါကိုပရိညာသုံးပါးနဲ့ပိုင်းခြားပြီးတော့ဒါတွေသိအောင်လုပ်တာနော်အဲ့တော့ဒါကတော့ထားလိုက်ပါတော့အဲ့ဒီဟာကိုဆိုလိုခြင်းတာ ဒါသူတုတ်တန်နဲ့မှာတော့အဲ့ဒါတိုက်ရိုက်အဖြစ်မပါဘူးဒါပေမဲ့အခြားနေရာမှာတခုသောတရားနှစ်ခုသောတရားဆိုတာအဲ့ဒါမျိုးတွေပြန်ပြီးတော့ဖះဟောထားရည်ရှိတယ်အဲ့ဒီကနေမှာယူပြီးတော့မြတ်စွာဘုရားအရှင်သာတိဗုဒ္ဓမေးလိုက်တာတခုသောတရားဆိုတာတတ္တဝါတွေမှာအာဟာရတဝိတ္တအာဟာရတိတိကာတဲ့အာဟာရကိုပဲမှီပြီးတတ္တဝါဆိုတာနေရတာအာဟာရမရှိရင် နေလို့မရဘူးအဲ့ဒါကိုပြောလိုက်တာအဲ့ဒီမှာတင်တခါတည်းအရှင်ဘုရားတပည့်တော် အရှင်မြတ်ကိုးကွယ်ရာ ဖြစ်တတ်မှတ်ပါတယ်ဖျားဆိုငါ့ကိုမကိုးကွယ်နဲ့ငါရဲ့ဆရာဖျားရှိတယ်ဖျားကိုသာကိုးကွယ်ဖျားကိုသာစိကအဲ့ဒီတော့မှမြတ်စွာဘုရားထံသွားတယ်မြတ်စွာဘုရားတပည့်တော်အရှင်မြတ်ထံမှာဖျားတပည့်တော်တရားဟောတော်မူပါဖျားအဲ့တော့တရားဟောတော်မူပါဖျားဆိုတော့မြတ်စွာဘုရားကဘာဟောလဲတဲ့နံပါတ်1တဲ့ခန္ဓာ၅ပါး နံပါတ်1ဟောတဲ့တရားကဘာလဲခန္ဓာ၅ပါးကိုဟောတယ်တဲ့ခန္ဓာ၅ပါးဘာတွေတော့ရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာ၅ပါးနော်ရူပခန္ဓာရဲ့သဘောကိုမြတ်စွာဘုရားကရှင်းပြသတ္တမီတဲ့ရုပ်ဆိုတာဖောက်ပြန်ပြောင်းလဲတတ်တာရုပ်ပနာလက္ခဏာ ဟောဒီရုပ်တရားတွေဟာကြည်ကံညာနဲ့ကြည်လိုက်တဲ့အခါကျတော့ဟဲ့ရုပ်ကြီးကဒီတိုင်းပကတိမျက်စိနဲ့တော့မနေ့ကလည်းဒီရုပ်ဒီနေ့လည်းဒီရုပ်ဒါလိုပဲမြင်တာညာမျက်စိနဲ့ကြည်လိုက်တဲ့အခါကျတော့ဟောဒီရုပ်ကြီးဟာပြောင်းနေတာညာနဲ့အသာလေးမျက်စိမိတ်တမာတိညာမျက်လုံးလေးနဲ့တေချာကြည့်တဲ့အခါတော့ရိတ်ကလေးရိတ်ကလေးရိတ်ကလေးဒိတ်ဒိတ်ဒိတ်ဒိတ်ပူလိုက်အေးလိုက်တင်းလိုက်တောင်းလိုက်ရော့သွားလိုက်မာသွားလိုက်တင်းလာလိုက်ဖုံလာလိုက်ကျင်လာလိုက် ရော့သွားလိုက်တောက်လာလိုက်တင်းလာလိုက်ပူတလဲအေးတလဲထုံတလဲကျင်းတလဲအမျိုးမျိုးအမျိုးမျိုးပြောင်းလဲနေတာအမျိုးမျိုးမျိုးမျိုးပေါက်ပြန်နေတာအဲ့ဒီလိုအမျိုးမျိုးရုပ်တရားတွေဆိုတာจิตသမီးပေါက်ပြန်နေတယ်အဲ့ဒီရုပ်ရသဘာဝကိုမြင်အောင်ကြည့်ဟိုကဒုက္ခနာကိုညာနဲ့ကြည့်လိုက်တဲ့အခါကျဩသောသောအလိုဟိုမှာအတုပတွေအယောစုတွေအပုတ်တွေအပွားတွေမြင်နေအောင်သူ့တမာတိကကောင်းနေပြီလေ။ တမာရိကအဲ့လိုလဲကောင်းနေတဲ့ပုံကိုလဲဖြစ်တဲ့အခါကျတော့မြတ်စွာဘုရားကတခဏလေးနဲ့ပဲအဲ့ဒီမှာခန္ဓာရဲ့ရူပခန္ဓာရဲ့ဖောက်ပြန်ပြောင်းလဲတတ်တဲ့ရုပ်တွေကိုမြောင်ကြည့်ခိုင်းတော့တခါလေရိတ်ရိတ်ရိတ်ရိတ်ဖောဖောဖောဖောရွရွရွတရိတ်ရိတ်တရွရွတဖောဖောနဲ့ရုပ်တရားတွေရဲ့ဖောက်ပြန်ပြောင်းလဲနေတဲ့ရုပ်ရဲ့လက္ခဏာရုပ်ကနာလက္ခဏာဆိုတဲ့သူမြင်သွားအဲ့ဒီကနေမှจิตတမီအဲ့ဒီရုပ်တွေဖောက်ပြန်နိုင်ပြောင်းလဲတိုင်း ပြောင်းပြောင်းညွတ်ညွတ်သိနေတာကနာအဲ့ဒီနာကိုမြောင်ကြည့်ဩယုတ်ကြီးကတတ္တယုတ်ကြီးကဖောက်ပြန်နေတာတတ္တသိနေတဲ့နာကတတ္တယုတ်ကဖောက်ပြန်နေနာကပြောင်းညွတ်တယ်ဩယုတ်ကဖောက်ပြန်လို့နာကပြောင်းညွတ်တာဩဖောက်ပြန်တဲ့ယုတ်ကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ဘူးဟောဒီနန္တရားကလည်းတိတတ်တဲ့နာကသူ့သူသိတာယုတ်ပြောင်းလို့နာပြောင်းတာယုတ်ဖောက်ပြန်လို့နာဖောက်ပြန်တာနာပြောင်းညွတ်တာယုတ်ပြောင်းလို့နာပြောင်းပြောင်းတာ ရုပ်ဖောက်ပြန်လို့နာညွတ်တာအော်ညွတ်တတ်တဲ့နာကလည်းငါ့ကိုမဟုတ်ငါဥစ္စာဖို့ပါလားဟောညံနဲ့လိုက်ပြီးတော့အဲ့မှာရှုလိုက်တဲ့အခါကျအော်ဒီပေါ်မှာဒီရုပ်ဒီနာရဲ့အပေါ်မှာအော်ကောင်းတယ်ဆိုးတယ်လို့ခံစားတာခံစားမှုဝေဒနာလည်းကြည့်မျက်စိမှာလည်း၃မျိုးနားမှာ၃မျိုးနှာခေါင်းမှာ၃မျိုးရှားမှာ၃မျိုးကိုယ်မှာ၃မျိုးအတွေ့ထဲမှာ၃မျိုးမျက်စိနဲ့အစင်းနဲ့တိုက်တယ်မြင်တာလေးကိုနှစ်သက်ဖွယ်ဆိုတော့ ဒုက္ခဝေဒနာမနှစ်သက်တော့ဒုက္ခဝေဒနာအလယ်လတ်ဆိုဥပ္ပခဝေဒနာဆိုမျက်စိမှာလည်းဝေဒနာနားမှာဝေဒနာဝေဒနာတွေဖြစ်နေတာပါလားဒီဝေဒနာရဲ့သဘောတွေဟာသူ့အနေနဲ့ဝေဒနာတွေကခံစားပြတ်တတ်တဲ့သဘောပဲလို့ဝေဒနာရဲ့အပေါ်မှာမြတ်စွာဘုရားကခန္ဓာ၅ပါးကိုရှုခိုင်းအဲ့ဒီဝေဒနာပေါ်မှာမှတခါတည်းတောက်နေတင်းနေယောက်ျားမိန်းမခွဲကြောင်ကြက်ငက်လို့ အမြေတွေတက်နေတာတင်ညာအဲ့ဒီတင်ညာတွေကလည်းသူ့အတူဖြစ်ပြီးပြက်ပူတာလေးပေါ်တယ်ပူတယ်လို့တင်ညာပေးလိုက်တယ်တင်ညာလည်းပေးပြီးပြက်တာကြိုက်တာလေးပေါ်တယ်ကြိုက်တာလေးကိုတင်ညာပေးပြီးပြက်တာတင်ညာတွေကလည်းသူ့အတူပေးပြီးတင်ညာတွေကအကုန်ပြက်ပြက်ပြက်ပြက်ပြက်ပြက်သွားတယ်တင်ညာတွေကလည်းမမြဲဘူးအဲ့ဒီကနေမှစေတနာဥဆောင်တဲ့လောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေကလည်းအာလောဘလေးဖြစ်လိုက်ဖြစ်ပြီးပြက်ဒေါသဖြစ်စိတ်ကလေးဖြစ်ဖြစ်ပြီးပြက် မောဟဖြစ်ဖြစ်ပြီးပြက်လောဘစိတ်ဒေါသစိတ်မောဟစိတ်တွေဆိုတဲ့ဒီစိတ်တွေကလည်းအကုန်လုံးဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ကြာတာလေးပေါ်မှာလောဘစိတ်ဖြစ်လိုက်ဒေါသစိတ်ဖြစ်လိုက်မောဟစိတ်ဖြစ်လိုက်မြင်တာလေးပေါ်မှာလောဘစိတ်ဖြစ်ဒေါသစိတ်ဖြစ် မောဟစိတ်ဖြစ်ဒီလောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဆိုတော့ဩခန္ဓာ၅ပါးကြီးဟာမမြဲတဲ့အနိစ္စပဲအနိစ္စရဲ့လက္ခဏာ ဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာ၃ချက်အဲ့ဒီပေါ်မှာပြန်တင်ပါတယ်အဲ့ဒီအမြင်မှာခန္ဓာ၅ပါးကိုပြောပြီးတဲ့အခါကျတော့အဲ့ဒီခန္ဓာ၅ပါးကနေမှမြတ်စွာဘုရားဟောဒီမှာကြည်အာယတနာ12ပါးဆိုတာရှိသေးတယ်တဲ့အာယတနာ12ပါးဆိုတာအတွင်းအာယနာ6ပါးမျက်စိအကြည့်နားကြည့်နှာခေါင်းကြည့်ရှားကြည့်ကိုယ်ကြည့်မနှောကြည့်အတွင်းအာယတနာ6ပါး ဟိုဘက်ကအစင်အတန်အနံ့ရတာတွေ့တိတရားကြံတွေ့တရားဆိုတော့အဲ့ဒီအပြင်အာယတနာအဲ့ဒီဟာက6ပါးအဲ့ဒီအတွင်းအာယတနာ6ပါးနဲ့အပြင်အာယတနာ6ပါးအဲ့ဒါကို အာယတနာ12ပါးလို့ခေါ်တယ်နော်ဒီတန္တရာကြီးတွေကျင်လည်ဖို့ရာအတွက်ဒီအာယတနာတွေရောက်ဖို့နော် အဲ့ဒီကနေမှအာတဝတွေယိုစီးရတာကိလေသာတွေဖြစ်ရတယ်မျက်စိပါလို့အစင်ကိုမြင်ရတာနားပါလို့အတန်ကိုကြားရတာနှာခေါင်းပါလို့အနံ့ကိုနှမ်းရတာနော်အဲ့ဒါကြောင့်မို့အဲ့ဒီပေါ်မှာမဖြတ်တတ်သေးသမျှဝေဒနာမှတဏှာကိုပြီးတော့အတဝတွေယိုစီးပြီးကိလေသာတဏှာရာဂတွေဖြစ်ရတာအဲ့တော့မြတ်စွာဘုရားจิตသမီးတဲ့ခန္ဓာက၅ပါးရှိတယ်ရူပခန္ဓာဝေဒနာခန္ဓာသင်ညခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာ အာယတနာဆိုတာက12ပါးရှိတယ်တဲ့နော်အတွင်းအာယတနာ6ပါးရဲ့အပြင်အာယတနာ6ပါးရဲ့နော်ရူပယုံတတ္ထာယုံခန္ဓာယုံရသယုံဖုဒ္ဓဘာယုံဓမ္မယုံတဲ့အပြင်အာယနာဆိုလဲအာယုံ6ပါးအပြင်အာယနာ6ပါးနော်ဒီကသက္ကုသောတာဂာနာဇိဝါကာယမနဆိုတဲ့အတွင်းအာယနာ6ပါးအဲ့ဒီအာယတနာတွေကလည်းပဲမျက်စိကလည်းငါပိုင်လားဆိုငါမပိုင်ဘူး နှာခေါင်းကလည်းနှာခေါင်းအကြီးမျက်စိအကြီးရှားကြီးကိုကြီးဘာမှငါပိုင်တာရှိလို့တော့ငါပိုင်တာဘာတစ်ခုမှမရှိဘူးချစ်သမီးဟောအပြင်ကအဆင်းနေရောအတန်နေရောအနတ်နေရောရတာနေရောဘာမှကိုပိုင်လဲသူကသူကြီးကလည်းအာအာအာနဲ့သူကသူအော်နေတာအဲ့ဒါကိုပိုင်တာမဟုတ်ဘူးအဲ့ဒီကြီးကမလာပါနဲ့ကိုလည်းပြောလို့မရဘူးအတွင်းအာယတနာတွေအပြင်အာယတနာတွေအကုန်လုံးဟာကိုယ်ကိုယ်ပိုင်မဟုတ်ဘူးငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမပိုင်ဘူးသူ့တဘာဝတရားတွေ တဘာဝကိုအမှန်မြင်အောင်ကြည့်အဲ့ဒီအနေမြောက်စွာဘုရားရှင်ကိုရောမြတ်ကြီးကဓာတ်ကိုဆက်ပြီးတော့ဟောတယ်တဲ့မျက်စိမှာလည်းဒါကစကုဓာဘောရူပဓာအဆင့်ကိုဓာတ်မြတ်စွာဘုရားနော်ဓာတ်လို့တစ်ခါပြန်ပြောင်းဟောလိုက်တာမျက်စိကလည်းဓာတ်ပဲအဆင်းကလည်းဓာတ်ပဲသိတဲ့နာကလည်းဓာတ်ပဲနာဓာတ်နာကြီးကလည်းဓာတ်ပဲအတန်ကလည်းဓာတ်ပဲကြာတိစိတ်ကလည်းဓာတ်ပဲ မျက်စိမှာသုံးဓာတ်သုံးမျိုးနားမှာဓာတ်သုံးမျိုးနှာခေါင်းမှာဓာတ်သုံးမျိုးရှားမှာဓာတ်သုံးမျိုးမနှောမှာဓာတ်သုံးမျိုးအဲ့ဒီတော့ကြားသမျှမြင်သမျှတွေဒီအကုန်လုံးဓာတ်သဘောတွေပဲจิตသမီးခန္ဓာကိုယ်ဆိုတာအခုပြောတဲ့ခန္ဓာ၅ပါးရှိတယ်အာယတနာ12ပါးရှိတယ်ဓာတ်18ပါးရှိတယ်အဲ့ဒီဓာတ်သဘောတွေကလည်းသူ့သဘာဝသူ ဆောင်းနေတာမျက်စိရှိလို့မြင်ရတာကိုမြင်ရင်လို့မြင်တာမဟုတ်ဘူး နားရှိလို့ကြားနေရတာကိုကြားခြင်းလို့ကြားရတာမဟုတ်ဘူးနှာခေါင်းရှိလို့နာနေရတာကိုနာခြင်းလို့နာရတာမဟုတ်ဘူးသူ့တဘာဝတရားကြီးသူ့အတူနားလာတယ်မြင်လာတယ်ကြားလာတယ်မြင်လာတာကြားလာတာနားလာတာတွေကတဘာဝအဲ့ဒီတဘာဝရဲ့အပေါ်မှာသွားပြီးတော့ငါမြင်တယ်ငါကြားတယ်ငါနာတယ်ငါစားတယ်ဆိုတဲ့အဲ့ဒီအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကြီးကသွားခန္ဓာ မရှိကိုအရှိသွားလောက်တာနော်ဦးဇင်းတော်ဒကာဓမ္မတွေကြည့်နော်ဒါဝိပဿနာဉာဏ်နေနော်ဉာဏ်နာနဲ့နားထောင်ရတယ်နော်ဉာဏ်နာနဲ့နားထောင်တဲ့အခါကျတော့ကြည်သံသူ့အတူဓာတ်သဘောသူ့သဘောသူ ဆောင်းနေတာဓာတ်ဆိုတာသဘာဝသူ့သဘောသူဆောင်းလို့ဓာတ်လို့ပြောတာနော်သူ့သဘောသူ ဆောင်းလို့ဓာတ်မျက်စိကလည်းအစင်းနဲ့တိုက်တယ်မျက်စိကလည်းဓာတ်အစင်းကလည်းဓာတ်မြင်သိစိတ်ကလည်းဓာတ် အဲ့ဒီဓာတ်သုံးခုသူ့သဘောသူ ဆောင်ပြီးတော့သူ့သဘောသူဖြစ်တာအဲ့ဒါကိုသွားပြီးတော့ငါမြင်တယ်ငါကြားတယ်ငါနားတယ်ငါစားတယ်လို့အတ္တအဖြစ်ဒိဋ္ဌိအဖြစ်ကိုဟာသွားပြီးတော့ငါမြင်တယ်လို့ယူတာအဲ့ဒီပေါ်မှာတဏှာအဖြစ်ဆွဲလန်းတာဒိဋ္ဌိအဖြစ်အယူလွဲတာတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့အဲ့ဒါပပ္ပိစာတရား၃ပါးလို့ခေါ်တယ် တဲ့တဏှာမာနဒိဋ္ဌိလိုချင်တာကတဏှာနော်အခုကုဏလကေတာတခိုးကို လိုချင်တယ်အဲ့ဒါလိုချင်တာကတဏှာငါရအောင်ကိုလောက်ကိုလောက်မယ်မရရင်တော့သေခြင်းသေပါစေဟောရှက်ချင်းရှက်ဘာဖြစ်လို့နေနေဟောမန်မရရအောင်လောက်ကိုလောက်မယ်ဆိုမန်နော်တဏှာရဲ့မာနရဲ့ဒိဋ္ဌိဆိုတာအယူလွဲတာ မြင်တာကိုငါမြင်တယ်နော်ဒီပေါ်မှာအတ္တကောင်ဝိညာဉ်ကောင်ရုပ်ကိုနာမ်ကိုဒီပေါ်မှာသွားပြီးတော့မြင်တာတွေအပေါ်မှာအဲ့ဒါကိုအခုပြောသလိုပဲသွားပြီးတော့အယုလွဲလိုက်တာအတ္တဒိဋ္ဌိကဝိညာဉ်ကောင်လည်းရှိတယ်လက်ပြကောင်လည်းရှိတယ်ဆိုပြီးတော့ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာစွဲထားတာဆိုရင်အဲ့ဒါဒိဋ္ဌိနော်ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာအတ္တကောင်ရှိတယ်ဝိညာဉ်ကောင်ရှိတယ်နော်နန္တရားလေးဆိုတာဝိညာဉ်ကောင်လေးလို့ယူရအတ္တကယဒိဋ္ဌိဟာဒီရုပ်ထဲမှာ နော်ဒီရုပ်ထဲမှာလည်းဝိညာဉ်ကောင်အတ္တကောင်ရှိတယ်လို့ယူရင်အဲ့ဒါတက္ကရာဒိဋ္ဌိအဲ့ဒါအတ္တဒိဋ္ဌိအဲ့ဒါဒိဋ္ဌိတွေတဏှာတွေမာနတွေဖြစ်ပေါ်လာတယ်တဲ့အခုအဲ့ဒါဓာတ်လို့သိသလားဓာတ်လို့မသိဘူးတဲ့အဲ့ဒါကိုဓာတ်လို့ရှုတဲ့ပုဂ္ဂိုလ်ကဩမြင်တာလဲအစင်းဓာတ်ကြားတာလဲအတန်ဓာတ်မြင်တာလဲဓာတ်ကြားတာလဲဓာတ်နာတာလဲဓာတ်စားတာလဲဓာတ်တွေးတာလဲဓာတ်ကြံတာလဲဓာတ်ထိတာလဲဓာတ်သိတာလဲဓာတ် အော်ဓာတ်သဘောတွေပဲလို့အဲ့လိုပိုင်းခြားရှုရအဲ့လိုဓာတ်သဘောတွေပဲလို့ပိုင်းခြားရှုလိုက်တဲ့အခါကျတော့အဲ့မြင်တာပေါ်မှာလောဘဖြစ်သေးလားမဖြစ်တော့ဘူးကြားတာပေါ်မှာဒေါသဖြစ်တယ်ကြားတာလည်းဓာတ်ပဲမြင်တာလည်းဓာတ်ပဲနာတာလည်းဓာတ်ပဲစားတာလည်းဓာတ်ပဲပူတာပေါ်လည်းဓာတ်အေးတာပေါ်လည်းဓာတ်ထုံတာပေါ်လည်းဓာတ်ကျင်တာပေါ်လည်းဓာတ်ကြိုက်တာပေါ်လည်းဓာတ်ဓာတ်ဓာတ်ကြည့်ပဲသူကနှလုံးသွင်းနေလိုက်ရင်အဲ့ဒါက ဟောဘက်မှာကိလေသာဖြစ်ခွင့်ရသေးလားမရတော့ဘူးတော့အဲ့ဒါဓကမထန်ရှုနည်းဓကမထန်နေနဲ့ရှုတဲ့ယောဂီကအဲ့ဒါမျိုးရှုရတယ်အကုန်လုံးမြင်တာလဲဓာတ်ပဲကြားတာလဲဓာတ်ပဲနားတာလဲဝေဒနာမှတဏှာမကုအောင်သူကဓာတ်တလုံးနဲ့သူကအကုန်ရှုပြနေတာနော်အဲ့ဒါဓာတ်သဘောဆိုပြီးတော့ရှုလိုက်တဲ့အခါကျတော့မှအဲ့ဒီမှာငါသူတော်ကယောက်ျားမိန်းမဆိုတာမရှိဘူးဒီရုပ်တဲ့ဒီနာမဲရှိတယ်ဆိုတာကိုတခါတည်းအဲ့ဒီမှာဓာတ်သဘာဝတွေကနေမှတခါတည်း အဲအကုန်လုံးငါကောင်သူကောင်ယောက်ျားကောင်မိန်းမကောင်ပုဂ္ဂိုလ်တ attva မရှိဘူးเนาะခေါင်းကိုခြေလက်ဆိုတာမရှိဘူးဓာတ်တဘာဝကြီးပဲရှိတယ်ဆိုပြီးတော့ तू ကတခါတည်းအဲ့လိုရှုသွားတယ်အဲ့ဒါဓာတ်78ပါးနဲ့ရှုတာအဲ့တော့မြတ်စွာဘုရားကစေတမီတဲ့ဒီခန္ဓာကိုယ်ကြီးမှာခန္ဓာ၅ပါးရှိတယ်အာယတနာ12ပါးရှိတယ်အဲ့ဒီဓာတ်တရားတွေရှိတယ်အဲ့ဒါတွေရဲ့အပေါ်မှာစေတမီရှုရမှာက အတုပလက္ခဏာရဲ့အနိစ္စလက္ခဏာရဲ့ဒုက္ခလက္ခဏာရဲ့အနတ္တလက္ခဏာလက္ခဏာဘယ်နှချက်တင်ပြီလဲ၄ချက်နော်လက္ခဏာ၄ချက်နဲ့မြတ်စွာဘုရားကပြန်ပြီးတော့တင်ပေးလိုက်တာချက်သမီးတဲ့ကြည်တဲ့အတုပလက္ခဏာဟာရိကဲခန္ဓာကြီးငုတ်တုတ်ထိုင်နေတဲ့ခန္ဓာကြီးကသူပါလားအတုပလားဥဒ္ဒနောဒကာနမတွေကြည်အတုပလက္ခဏာကြီးအပုတ်ကြီးအပွားကြီး ယွန်နေရာကြီးဆက်ဆုပ်ဆရာကြီးနေတိုင်းရေချောနေရတာသွားနေတိုက်နေရတာမျက်နာတွေတက်နေရတာယောနေရတာပေါက်နေရတာဒါကြီးကိုတခါတည်းဖုံဖိပြီးတော့တခါတည်းပြုတ်ပြင်းပြီးတော့အဲ့ဒီအတုပါကြီးကို သူ့ဘလို့ထင်အောင်ရေမွေးတွေဖြန်းညတဏခါတွေလိမ့်ညအမွှနှသားတွေတင်ညအလှပါတွေဝှစင်ညလှုပ်နေတာတကယ်တမ်းကျတော့အပုတ်ခန္ဓာကြီးအပွားခန္ဓာကြီးယွန်တရားကြီး မြတ်စွာဘုရားจิตသမီးတဲ့ခန္ဓာကိုယ်အတုပလို့မြင်အောင်ကြည့်ဆိုတော့ဟောဟိုကအတုပလက္ခဏာမြင်ထားပြီးသားလေကုဏလကေတာကအတုပလက္ခဏာမြင်သားပြီးသားဆိုတော့တခါတဲ့အတုပလက္ခဏာကို တင်ပြီးတော့ရှုတော့ခန္ဓာကြီးကအတုပရဲ့သဘောတွေအဲ့ဒီအတုပရဲ့သဘောတွေရဲ့အပေါ်မှာအခုပြောတဲ့အနိစ္စရဲ့လက္ခဏာတွေမြင်အောင်ကြည့်တယ်ဓာတ်ရဲ့သဘာဝတွေမြင်အောင်ကြည့်တယ်ဒီခန္ဓာကိုယ်ရဲ့အပေါ်မှာအတုပတွေကို မြောင်ကြည့်အတုပါတွေကြည့်ပြီးတဲ့အခါကျတော့ဓာတ်သဘောတွေနဲ့စင်းရင်ဓာတ်သဘာဝပဲခန္ဓာကိုယ်ကြီးကပုတ်နေတယ်ပွားနေတယ်ဒီခန္ဓာကိုယ်ကြီးကပုတ်နေတယ်ပွားနေတယ်လို့မြင်နေရတဲ့ခန္ဓာကိုယ်ကြီးနော်ဟောပထမတော့အတုပါအတုပါအပုတ်ကြီးအပုတ်ကြီးအပုတ်ကြီးအပုတ်ကြီးအပွားကြီးအပွားကြီးယွန်တရားကြီးလို့မြင်နေတာမြင်နေတဲ့အဲ့ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာဓာတ်ရဲ့သဘောတွေနဲ့ပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဓာတ်သဘာဝတွေပဲရှိတော့ဩ အကုန်လုံးဓာတ်သဘောတွေပဲလို့ပြောင်းကြည့်လိုက်တော့အပုတ်ကြီးမှတခါတည်းမဲလာလိုက်ညိုလာလိုက်အဲ့ဒါတွေကမီးလောင်ကျွမ်းထားသလိုဖြစ်တေသောဓာတ်တွေအဲ့ဒီကနေအရေတွေယိုစိမ့်နေတာအာဘောဓာတ်တွေလောက်တဲ့တဟောဝါနဲ့ဟိုတိုးဒီတိုးတွန်းကန်လှုပ်ရှားနေတဲ့သဘောတွေဝါရော့တက်တွန်းမှုသဘောတွေခန္ဓာကိုယ်အောင်ကြည့်လိုက်တော့တွန်းကန်လှုပ်ရှားနေတဲ့သဘောတွေအကုန်မြင်အဲ့ဒါဝါရော့တက်ပဲလေလောက်တွေကတွန်းတာပဲဖြစ်ဖြစ်သူကသူဒိတ်ဒိတ်ရိတ်ရိတ်ရွရွတွန်းကန်နေတာပဲဖြစ်ဖြစ်ဝါရော့တက်ရဲ့တွန်းကန်လှုပ်ရှားနေတာတွေ ကိုယ့်အကိုခန္ဓာကိုယ်မှာလက်တွေခြေတွေမှာရမ်းနိုင်တဲ့ဒါဝါယောဓာတ်ရဲ့သဘောတည်းအဲ့တော့ခန္ဓာကိုယ်ညာနဲ့ကြည့်တဲ့အခါကျတော့အဲ့ဒီမှာတခါတည်းပထဝီဓာတ်တွေလည်းမြင်တယ်ဒေသောဓာတ်တွေမြင်တယ်အာဘောဓာတ်တွေမြင်တယ်ဝါယောဓာတ်တွေမြင်တယ်သောသောအာတုဘလို့မြင်တယ်အခုကျတော့အာတုဘရဲ့အပေါ်မှာဓာတ်တွေလို့မြင်လိုက်တယ်အဲ့ဒီဓာတ်သဘောတွေကိုဆင်ញံသုံးသပ်နေရဲ့နဲ့ဟောဘာဖြစ်သွားလဲအဲ့ဒီခန္ဓာကိုယ်အတုဘသဘောကြီးတွေဟာအကုန်လုံး နော်တဖြည်းဖြည်းတဖြည်းဖြည်းနဲ့ကဏပြိုကျသွားပြီခေါင်းဆိုတာမရှိဘူးကိုယ်ဆိုတာမရှိဘူးခြေဆိုတာမရှိဘူးလက်ဆိုတာမရှိဘူးအတုပါတွေလည်းမရှိတော့ဘူးဘာဖြစ်သွားပြီလဲသက်ကံပါကြီးပြိုကျနေသလိုတဲ့ဒါဝိပဿနာဉာဏ်မြင်မြင်လာတတ်တဲ့ပုံစံကသက်ကံပါတွေပြိုကျသလိုလည်းမြင်တတ်တယ်တဲ့နော်နောက်ပြီးတော့တခါတည်း နှမ်းအိုးကင်းထဲမှာဒီမီအိုးကင်းပူမှာနှမ်းနေပြစ်ထဲတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေအဲ့ဒီလိုမြင်တယ်လို့လည်းမြင်တတ်တယ်နော်တန်လျက်တယ်လို့လည်းရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့မြင်တတ်တယ်နော်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီမှာအခုပြောသလိုပဲအမုံနေမွားတွေပဲမြင်တာခေါင်းဆိုတာမမြင်တော့ဘူးကိုယ်ဆိုတာမမြင်တော့ဘူးလက်ဆိုတာမမြင်တော့ဘူးခြေဆိုတာမမြင်တော့ဘူးအဲ့ဒီလိုနဲ့တခါတည်းခေါင်းကိုခြေလက်တန်တန်နဲ့ပျောက်သွားတယ် အတုဝါဆိုတဲ့ပညာကြီးတွေပျောက်သွားတယ်အမုံတွေအမွားတွေဆိုတဲ့အဲ့ဒီပညာလာတင်တယ်နော်အခါတော့ဖောဖောဖောဖောဖောဖောဖောဖောရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့နော်စားထဲမှာတော့ဗာပြရဲဆိုတော့စီးနှင်းပေါက်လေးတွေဟာနေအောင်ထို့တော့ဖောက်လဲဖောက်လဲပြုတ်ကြနေသလိုပဲတဲ့နော်ဒါဝိပဿနာရှုရင်အဲ့ဒါတွေကိုယ်တိုင်တွေ့လိုက်မယ်နော်ဦးဇင်းတော်တရားဓမ္မတွေအဲ့ဒါကိုယ်တိုင်အဲ့ဒီနယ်ပယ်ရောက်သွားရင်နော်ဘာတွေထိဘလို့တွေဖြစ်ဒါဦးဇင်းတော်ကတော့ အခုကဲဆိုတော့ဟိုတီဝီတွေကြည်ဘူးတော့တီဝီမှာပြက်သွားတဲ့အခါမှာဖြက်ဖြက်ဖြက်ဖြက်တွေဖြစ်နေတာမဟုတ်လားတီဝီစက်ခရင်ကြီးပေါ်မှာနော်အဲအဲ့ဒီပုံစံမျိုးတွေပဲပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်ခန္ဓာကိုယ်ကြီးတွေအဲ့လိုတွေဖြစ်လာနောက်ပြီးတော့တန်တရားတို့လည်းရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ခန္ဓာကိုယ်ကြီးခေါင်းဆိုတာမမြင်တော့ဘူးကိုယ်ဆိုတာမမြင်တော့ခြေဆိုတာမမြင်တော့လက်ဆိုတာမမြင်တော့တရိပ်ရိပ်နဲ့အဲ့ဒါတွေမြင်ရတဲ့တက်ကမိုင်းတွေပြိုကြပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ဆိုတာပေါ်လာတဲ့ နော်အဲ့ဒီကြတော့မှအဲ့ဒီအမုံနဲ့အမွားတွေအဲ့ဒီနာအိုကင်းထဲမှာနော်ဒါကြောင့်မို့တောင်မြို့ကဏ္ဍဆရာတော်ကြီးကနာအိုကင်းတဲ့နှမ်းတွေထဲသို့နော်မီအိုကင်းပူတဲ့နှမ်းတွေပြစ်ထဲတာမီအိုကင်းပူတဲ့မှာနှမ်းတွေကိုပြစ်ထဲတော့မီအိုကင်းထဲမှာနှမ်းတွေပြစ်ထဲတော့ဖြစ်ဖြစ်ဖြစ်ဖြစ်နဲ့မြည်သလိုတဲ့နော်နာအိုကင်းတဲ့နှမ်းတွေထဲသို့ဖြစ်ပြနေကြအနေစာသည် နော်အနှိမ့်စတယ်တဲ့ဖြစ်ပြနေတာအနှိမ့်စတယ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နေဖြစ်ပြီးတော့ပြက်နေတဲ့သဘောတွေအဲ့ဒါယုတ်တရားတွေရဖြစ်ပြက်တဲ့အဲ့ဒီယုတ်တရားတွေဟာဖောဖောဖောဖောဖောဖောဖောဖောနဲ့ဖြစ်ပြီးတော့ပြက်နေတဲ့အဲ့ဒီဖောဖောဖောဖောနဲ့တရရိတ်တဖောဖောနဲ့ဖြစ်ပြီးတော့ပြက်နေတဲ့အနှိမ့်စရဲ့လက္ခဏာတဲ့အဲ့ဒီအနှိမ့်စရဲ့ လက္ခဏာတွေကိုချက်သမီမြင်အောင်ကြည့်ကွာမြတ်စွာဘုရားတော့ဒါအနိစ္စလက္ခဏာနတ္တအနိစ္စလက္ခဏာတင်ပြတာဒါဦးဇင်းတို့ရှူရဲနဲ့လမ်းကြောင်းကနေတက်လာတာနဲ့တွဲပြတာဦးဇင်းတို့ဒကာဓမ္မတွေကဟိုကခိဗ္ဗဗိညာဖြတ်ဆိုဟိုကရဟနာဖြစ်မှာဒီကဦးဇင်းတို့ဒကာဓမ္မအဲ့ဒါမျိုးကဖြစ်မှာမဟုတ်ဘူးဒါဦးဇင်းအခုဒီမှာဦးဇင်းတို့တရားကျင့်စဉ်နဲ့တွဲပြတာနော်ဟိုတဲ့အသေးစိတ်ပါတာမဟုတ်ဘူးခန္ဓာ၅ပါးဟောတယ်နော်အာယတနာ7ပါးဟောတယ်အဲဓာတ်ကိုဟောတယ် အနေစာဒုက္ခအနတ္တအတုပလက္ခဏာ၄ချက်နဲ့ဟောတယ်တရားသူရသည်တဲ့ကဲဒကာဓမ္မတို့ဥဒင်းခုပြောနေရလားမရဘူးတော့ဟောတဲ့ဘုန်းကြီးတော်မရတာအောက်ကပဲရမလဲနားတဲ့လူဟုတ်တယ်မလားအခုကဲအဲ့ဒါကြောင့်ဟောတဲ့ဘုန်းကြီးလည်းမရဘူးနားတဲ့ဘုန်းကြီးလည်းမရလို့ဥဒင်းကကြည့်စင်တဲ့ကိုတွဲရှင်းပြတာနော်မြတ်စွာဘုရားခန္ဓာ၅ပါးလို့ပြောလိုက်တယ်ဆိုတာဟိုကညာကောင်းတဲ့ပုဂ္ဂိုလ်တွေမုခဏလေးဥဒင်းတော့နားလေအောင်လို့ပတ်စင်နိုင်ပတ်စင်နိုင်ဥဒင်းနဲ့အာထုတ်တဲ့ဒကာမတွေ တရားနာနေတဲ့တရားဓမ္မတွေခန္ဓာ၅ပါးဆိုသိရမယ်အာယတနာဆိုတာသိရမယ်ဓာတ်ဆိုတာသိရမယ်မဂ်ခင်၈ပါးသိရမယ်သစ္စာ၄ပါးတရားသိရမယ်ပရိစ္ဆသမုပ္ပါကြောင်းကျိုးဆက်တွေသိရမယ်ဒါဥစဉ်ရဲ့ဆန္ဒတရားဓမ္မတွေဥစဉ်အဲ့ဓာတွေကိုနားလည်စေခြင်းတာဒီလိုသာသနာနဲ့တွေ့ပြီးခန္ဓာအာယနာဓာတ်သစ္စာပရိစ္ဆသမုပ္ပါဆိုတဲ့ကြောင်းကျိုးဆက်တွေကိုနားလည်မသွားရင်အဲလူဖြစ်ကြိုးမနှက်ဘူးเนาะအဲ့တော့အတိညာနဲ့ပဲဖြစ်ဖြစ်စာတိနဲ့ပဲဖြစ်ဖြစ်ခန္ဓာတိနဲ့ပဲဖြစ်ဖြစ် တရားတော်မတွေကျင့်စဉ်အချိန်နာပေးအခုသွားနေတဲ့လမ်းကြောင်းဥစဉ်တရားတော်မတွေအကုန်ပြပေးနိုင်တယ်နော်ဥစဉ်တို့တရားတော်မတွေအခုဥစဉ်သိသလောက်လမ်းကြောင်းအဲ့ဒါဥစဉ်တို့အခုရှတော်သမာဓိတွေအားကောင်းလုပ်ခဲ့တယ်နော်ဩဃနမိတ်ပြိဘာဂနမိတ်ဆိုတဲ့အဲ့နမိတ်တွေရအောင်ဒီကြိုးစားတယ်အဲ့ဒီကြိုးစားပြီးတော့ရှုတယ်ဘာဖြစ်လဲခန္ဓာကိုယ်ကြီးတွေတခါတည်းဖန်တုံးမှန်တော့ကြီးလို့ကြည်တောက်လာတယ်အဲ့ဒီကြည်တောက်လာနေပြီးတော့ဆက်ရှုတယ်အတုပါတွေအယောသူတွေအပုပ်ပွားတွေအကုန်ဖြစ်တယ် အဲ့ဒီအတုဝအယောစုတွေအပုပ်ပွားတွေကနေတခါဆက်ရှုတဲ့အဲ့ဒီမှာအမှုန်တွေအကုန်ကြတယ်အမှုန်တွေအကုန်ကြပြီးတော့တံလျက်တင်လို့ဖြစ်တဲ့အဲ့ဒီပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးပါတင်ပြီးတော့တခါတဲ့နာမရူပပရိစေရညာနာယုတ်တွေကိုရှုတယ်ပစ္စယပရိခညာအကြောင်းကျိုးတွေရှုတယ်သမတနာညာသုံးတတ်တဲ့ဥရိယပြညာရှုတယ်ဥရိယပြညာအကျဉ်းသားပိုင်းရောက်တော့တကောလုံးတကြောင်လုံးအကုန်လုံးလင့်ထိုင်ပြီးတော့မယုံလို့ကိုကိုယ့်ကိုမျက်စိတွေထဖွင့်ကြည့်ရတယ်ဟော ဒါဉာဏ်စဉ်တွေတော့သူတက်လာအောင်အဲ့ကြမှာဩဒါဥပ္ပကိလေသာ10ပါးဒါဝင်လာတာဒီနေရာပဲဆိုပြီးတော့မှသိပြီးတော့မှတခါတည်းအဲ့ဒီအယောင်တွေအလင်းတွေငြိမ်းအေးတာတွေဝမ်းသာတာတွေအကုန်ဖယ်ရှားပြီးတော့မှဆက်ရှိတော့အဲ့ဖြစ်ပျက်တွေမြင်ပြီးဖြစ်ပျက်တွေမုံသွားတာနော်အဲ့ဒီကြတော့အာနေရတဲ့အချိန်လေးဆိုလဲတော်တော်လေးပဲတခါတည်းဆွမ်းအစားပြီးတရားထိုင်လိုက်နောက်အဲ့ချိန်လေးရောက်သွားပြန်ပြီအိပ်ရပြန်ပြီမနှမောလင်း၄နိုင်လောက်နဲ့အာယုံနဲ့မစားဘူးထတရားထိုင်လိုက် ဩနေခဲ့10နိုင်စွန်းစားခြင်းဆိုရင်ခဏလေးပဲအချိန်နဲ့တရားတမာတိတက်သွားတော့အချိန်လေးတွေအရန်တိုတောင်းသွားအရန်ကိုတိုတောင်းသွားပြီဩတေခြင်းတရားဆိုတာနီးနီးလေးပါလားတေခြင်းတရားဆိုတာတနေ့တနေ့ညာလိုက်တာအသက်ဒီတရားတွေနှစ်ရာတွေဆိုတာတက်တန်းလေးတွေဆိုတာဘာမှကြာတာမဟုတ်ဘူးဒီတရားတော်အသက်မရှိတာလေးကိုငါတို့ကအကြာကြီးထင်နေတာဆိုအဲ့အသိဉာဏ်တွေတွတ်သူရလာတာနော်တရားကိုအချိန်နဲ့အားထုတ်ရင် အဲ့ဒါကြောင့်မို့အဲ့ဒီမှာဖြစ်ပျက်တယ်မြင်လာတယ်ဖြစ်ပျက်တယ်မုန်းတဲ့ဒုက္ခလက္ခဏာဉာဏ်တွေထင်းတယ်နော်အဲ့ဒါကြောင့်မို့ဉာဏ်စဉ်တွေကသူ့အတူတက်တာဟာရောက်စေရောက်စေဟိုဉာဏ်ရောက်ဒီဉာဏ်ရောက်ပို့လို့မရဘူးနော်အဲ့တော့တမာရိရအောင် လုပ်ရမယ်တမာရိရရင်တရားဓမ္မတွေအဲ့ဒါတွေတဖြည်းဖြည်းနဲ့မြင်မယ်မြင်လာပြီဆိုတဲ့အခါကျတော့မှဦးဇင်းတို့တရားတော်မှတွေအဲ့ဒီဖြစ်ပျက်တွေမြင်တဲ့အပိုင်းဖြစ်ပျက်တွေမုန်းတဲ့အပိုင်းအဲ့ဒါဉာဏ်တွေသဘောသုံးပိုင်းပိုင်းခါတာ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 စေတမီတဲ့အတုပါလက္ခဏာကိုပြန်ရှုတယ်ဘာလို့လဲဟိုမှာ ခွေးချီလာတဲ့လက်ပြက်ကိုကြည့်ပြီးတော့သူ့အတူအတုပါထင်လာတဲ့အမျိုးသမီးအဲ့ဒါဘာကြောင့်လဲဟောဘုရုမௌဒရာဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ထက်တုန်းကကျင့်ခဲ့တဲ့အကျင့်နော်ကတ္တဗဘုရားရှင်ကိုရောမြတ်ကြီးရဲ့ထံတော်ဘာမှာနှစ်ပေါင်း2000ကျင့်ခဲ့တဲ့အကြောင်းကြောင့်အခုမြတ်စွာဘုရားအတုပါလက္ခဏာအကျိုးတရားယူပြန်ပေးတာအဲ့ဒီတော့ကရှုခဲ့လို့ဒီဘဝက အပြောခံစားတော့မှအဲ့ဒီကနေဟိုဘက်ကိုမက်ကိုကူးတော့မှနော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကသူ့ရဲ့ခန္ဓာကိုယ်ဟာမှာအတုပါတွေထင်တယ်လို့အတုပါလက္ခဏာကနေပြီးတော့မှမြတ်စွာဘုရားက အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတဲ့จิตတမိအဲ့ဒီတရရိပ်တဘွားဘွားနဲ့ဖြစ်ပြနေတဲ့ခန္ဓာကိုယ်ကြီးဟာမမြဲတဲ့အနိစ္စပဲအဲ့ဒီဖြစ်ပြနေတာတွေကို နော်ဖြစ်ပြရဲ့ဒုက္ခဒီမြင်အောင်ကြည့်ဆိုတော့ညာကထက်တဲ့အမျိုးသမီးဆိုတော့တခါတည်းရှူရဲရှူရဲရှူရဲနဲ့ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ညာမထက်ရင်တော့ဖြစ်တာပြက်တာပဲမြင်နေတာညာမထက်သေးရင်တော့တခါတည်းညာမထက်သေးတဲ့အခါကျရုပ်တရားလည်းရဲရဲရဲရဲဘောဘောဖြစ်ပြက်နေရနာနေရလည်းဖြစ်ပြက်နေဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ပဲဟောညာလည်းရင့်သွားရောဖြစ်ပြက်ကြီးကဒုက္ခကြီးပါလားဆိုတော့အဲ့ဒီမှာဒုက္ခလက္ခဏာညာ နော်နိဗ္ဗိဏဉာဏ်ဘယဉာဏ်အာဒီနဝဉာဏ်ဆိုတဲ့အဲ့ဒီဉာဏ်တွေပဲရောက်သွားပြီ ဖြစ်ပြမြင်တာနေပြီးတော့ဒုက္ခလက္ခဏာမြင်ပြီးတော့မှအဲ့ဒီဖြစ်ပြတဲ့ရဲ့အပေါ်မှာဒုက္ခလို့မြင်ပြီးတော့ဩသူသဘောသူဆောင်းနေတဲ့အနတ္တရဲ့သဘောတွေပါလားလို့အနတ္တလက္ခဏာတွေလည်းတင်ပြီးတော့စဉ္ញံသုံးတတ်တော့အနိစ္စလက္ခဏာကိုမြင်တဲ့ဒုက္ခလက္ခဏာကိုမြင်တဲ့အနတ္တလက္ခဏာကိုမြင်ပြီးတော့သင်္ခါရုပ္ပခာဉာဏ်ဘက်ကိုခဏချင်းစိုက်သွားပြီ ယုံနာဓမ္မတွေရဲ့အပေါ်မှာဒုက္ခပဲလည်းမလိုက်ဒုက္ခပဲလည်းမလိုက်ပဲနဲ့ဥပ္ပခါပေါ်မှာဧကကတာတည်ပြီးတော့အဲ့ဒီပေါ်မှာဖြစ်ပျက်တွေကိုသင်္ခါရတွေကိုရှုနေတာအဲ့ဒါသင်္ခါရုပ္ပခာဉာဏ်နော်အဲ့ဒီပေါ်မှာရှုမှတ်ပွားများရင်းနဲ့ဂုဒရဘူညာမက်ညာဆိုတဲ့အဲ့ဒီမှာတခါတည်းဟိုဘက်ကိုမက်ကိုကိုးတော့ဟောကုန္ဒလာကေတာတိသောတာပန်ချက်ချင်းဖြစ်ရလေတဲ့တခဏလေးတဲ့ ဒါဦးဇင်းကရှင်းပြနေတာကြာသေးတာနော်ဒကာဓမ္မတွေနားလည်အောင်ရှင်းပြနာမို့ကိုကခဏလေးနဲ့တခါတည်းအဲ့ဒီမှာနေမညံဖုန်ညံကိုကိုးပြီးတော့အဲ့ဒီကနေပြီးတော့ခြေတော်ကိုသွားပြီးတော့ရေဆေးလိုက်အောင်မယ်ဆိုပြီးတော့ရေဆေးတယ်တဲ့အဲ့ဒီရေဆေးနေတဲ့အချိန်လေးမှာပဲတဲ့ကုဏလကေတာဟာရေလေးဆေးတဲ့အခါကျတော့ခြေတော်ရေလေးတွေပူလာလိုက်နော်အဲ့ဒီပူတဲ့ဟာလေးတွေကအေးသွားလိုက်နော်ရေလေးတွေကစီးသွားလိုက် ဩဖြစ်ပြနေတဲ့အနေဆာတွေပါလားခန္ဓာကိုယ်ကြီးပေါ်မှာရေလဲလောင်းရင်းနဲ့ကြည့်လိုက်တဲ့အခါကျတော့ရေလဲလောင်းချကြည့်လိုက်လေလောင်းချလို့ရေအေးမှာပေါ့ဟောစောစောတော့နွေးနေတာလေအခုအေးသွားတာအဲ့ဒါလေးဖြစ်ပြီးပြက်သွားတာဩရေလဲတွေလောင်းလိုက်တဲ့ရေလဲတွေကလည်းဒီနာနေဟိုနာချွေချွေချွေချွေပြီးတော့ပြောင်းလဲသွားတယ်ဩရုပ်သဘောတွေကဖောက်ပြန်ပြောင်းလဲနေတတ်တဲ့သဘောတွေပါလားဖြစ်ပြီးတော့ပြက်ရပါလားနန္တရားတွေကလည်းဩသိတတ်တဲ့နန္တရားတွေကလည်း ရေလေလောင်ကြတာစောစောပူတယ်ဆိုတဲ့သိတဲ့စိတ်လေးကလည်းအခုဖြစ်ပြီးတော့ပြက်ရပြီအေးတယ်ဆိုတဲ့စိတ်ကလေးကလည်းသိပြီးတော့ပြက်ရပြီပူတယ်လို့သိတဲ့စိတ်အေးတယ်လို့သိတဲ့စိတ်ရေလေတွေဝဲသွားပြီးတော့စီးဆင်းသွားပြီဆိုလို့သိတဲ့နန္တရားလေးတွေကလည်းဖြစ်ပြီးတော့ပြက်ရတာပါလားလို့အနိစ္စလက္ခဏာကိုတင်ရှုလိုက်တာเนาะဟိုတဲ့ကတော့ကျင်းချုပ်ပြီးအနိစ္စလက္ခဏာရှုလိုက်တာလို့ပါတာဒါကဥစဉ်ရှုနည်းပေးတာ နော်ရှုနေပေးတာစာတွေကတော့အကျဉ်းချုပ်ပြီးတော့အဲ့ဒါရေလောင်းရင်းနဲ့အနိစ္စလက္ခဏာရှုတာယဟနာဖြစ်လေသတိပဲပါတယ်နော်အဲ့ဒီလောက်နဲ့ဆိုနားမလည်မှာဆိုလို့ဥစဉ်ရတတာကုရုပ်တွေပေါ်မှာဟော ရေလေးလောင်းရင်ဒကာတော်မတွေဟင်းလေးချက်ရဲနဲ့နော်ခန္ဓာကိုယ်မှာရေလေးချိုးရင်းနဲ့ရှုထအောင်လို့နော်ရေလေးချိုးတော့စောစောကပူနေတယ်ဟောရေလေးလောင်းကြတော့အေးတယ် အေးတယ်နောက်ထပ်တစ်ခါတည်းအော်ဒီနိုင်ငံနေဆိုရင်နွေးရလေရခဲငါအေးတယ်နွေးအောင်လှည့်လိုက်အောင်မယ်ဆိုပြီးတော့လောက်ကြတော့ပူသွားပြန်ရောစောစောကအေးတယ်ဆိုတဲ့သိတဲ့စိတ်ရှိသေးလားမရှိတော့ဘူးပူလာတယ်ပူတယ်လို့သိတဲ့စိတ်အော်ရေလေးနည်းနည်းပူတယ်ဟဲ့အေးလေးပြန်လုံအောင်ဟောပြန်အေးသွားပဲအေးတလဲပူတလဲနွေးတလဲနဲ့ဖြစ်နေတယ်အဲ့ဒီရုပ်ရသဘောတွေကလည်းမြဲသလားအဲ့ဒီရုပ်တွေကလည်းမမြဲဘူးပူတလဲအေးတလဲပြောင်းလဲနေတယ် အဲ့ဒီကိုသိနေတဲ့နန္တရားလေးတွေကလည်းမြဲသလားတဲ့နန္တရားလေးတွေကလည်းမမြဲဘူးနန္တရားလေးကလည်းပူရာပေါ်ပူရာသွားတည်တယ်တည်ပြီးတော့ပြည့်ရတယ်အေရာပေါ်ရေအေရာကိုသွားတည်တယ်တည်ပြီးတော့ပြည့်ရတယ်အော်နန္တရားလေးတွေကလည်းဖြစ်ပြီးတော့ပြည့်ရပါလားအေရာလေးကဖြစ်ပြီးပြည့်ရပါလားအဲ့တော့သွားရင်လာရင်လှမ်းရင်ထိုင်ရင်အော်ပူတလဲအေတလဲတင်းတလဲတောင်းတလဲရုပ်သဘောတွေကဖောက်ပြန်နေပါလားခြေလမ်းလေးတွေလှမ်းလိုက်တဲ့အခါကျတော့ ဒါကဝိပဿနာရှုတာနော်ကြွားတယ်လမ်းတယ်ခြားတယ်ဆိုတာဒါသမထနော်အဲ့ဒါကသမထအနေနဲ့ရှုမှလားကိုကအဲ့ဒါတမာတိလိုချင်ရင်ကြွားတယ်လမ်းတယ်ခြားတယ်ကြွားတယ်လမ်းတယ်ခြားတယ်ဒါတမာတိလိုချင်ရှုတာဟောဝိပဿနာရှုတဲ့အခါကျတော့အဲ့ဒီဓာတ်တဘာဝတွေအပေါ်မှာဆင်ញင်လိုက်တာအော်ခြေတော့ကလှမ်းညင်းတယ်ဝါရောဓာတ်ရဲ့တွန်းတဲ့သဘောတွေလှမ်းနေတဲ့သဘောတွေခြားနေတဲ့သဘောတွေခြားလိုက်တဲ့အခါကျမှတင်းသွားတဲ့သဘောတွေ တောင့်သွားတဲ့သဘောတွေပူသွားတဲ့သဘောတွေထုံသွားတဲ့သဘောတွေသဘာဝဓာတ်သဘောတွေဟာတခါတည်းသူ့အနေနဲ့သူဓာတ်ကြီးလေးပါးတွေဟာအကုန်လုံးဒီမှာတွန်းနေတွန်းနေတွန်းနေတဲ့ဆိုတော့ရှင်လန်းရဲ့တွန်းနေတဲ့သဘောတွေအဲ့တွန်းနေရင်လည်းဒီမှာလက်ကဒီမှာဥစဉ်ပြနေနဲ့တင်းနေတာအဲ့မှာတင်းနေတဲ့သဘောတွေအဲ့ဒါအောက်မှာခြားပြီးခြားလိုက်တဲ့အခါကျတော့ဟောအောက်ကအမာနဲ့တွေ့ထိတဲ့အခါကျတော့တင်းသွားတယ်တောင့်သွားတယ်အော်တောင့်သွားတဲ့သဘောတင်းသွားဓာတ်သဘောတွေပဲ ဓာတ်သဘောတွေကသူ့အတူပြောင်းလဲနေပါလားနော်အဲ့ဒီဓာတ်သဘောတွေရဲ့အစုဝေတွေကိုပဲရုပ်တရားလို့ပြောတာဓာတ်ကြီးလေးပါးရဲ့စုဝေထားတဲ့သဘာဝတရားတွေအဲ့ဒီရုပ်တရားတွေကလည်းဖောက်ပြန်နေတယ်ပြောင်းလဲနေတယ်နော်ဖောက်ပြန်တတ်တဲ့ပြောင်းလဲတတ်လို့အဲ့ဒါကိုယုံနော်အဲ့ဒါတခုချင်းပြောမယ်ဆိုတော့ပထဝီဓာတ်တေဇောဓာတ်အာဘောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါနော်အဲ့ဒါကြတော့ပူတယ်လို့ပြောရင် ဒါအခုပြောဆိုတေဇောဓာတ်တောက်နဲ့တင်းတယ်ပြောရင်ပထဝီဓာတ်တွန်းကန်နဲ့လှုပ်ရှားတဲ့ဆိုဝါယောဓာတ်ဖွဲ့စည်းယုတ်စီဆိုအာဘောအဲ့ဒီ၄ပါးရဲ့ပေါင်းစုထားတဲ့အဖွဲအစည်းကြီးတွေဖောက်ပြန်နေတဲ့သဘောကြီးတွေပြောင်းလဲနေတာကိုယုံအဲ့ဒါဓာတ်ကိုလည်းသိရမယ်ယုတ်ကိုလည်းသိရမယ်အဲ့ဒီတော့ယုတ်တရားတွေဟာသူ့သဘောသူဖောက်ပြန်နေပါလားပြောင်းလဲနေပါလားယုတ်တရားလည်းမမြဲပါလားလို့အဲ့ဒီလိုတခါတည်းခြေတော်မှာရေဆဲရဲနဲ့ ဘိက္ခုနီမကြီးကတရားကို ရှုလိုက်တာရှုရင်းရှုရင်းနဲ့တခါတည်းပဲယဟန္တာကြီးဖြစ်ပါတယ်ယဟန္တာကြီးဖြစ်တဲ့အချိန်ကျတော့ဘိက္ခုနီမအဖြစ်ကိုဖွင့်တောင်းတော့မြတ်စွာဘုရားအေဤဘိက္ခုခေါ်လိုက်တယ်အေဤဘိက္ခုကလည်းအကြောင်းမဲ့ခေါ်လို့မရဘူးသင်္ကန်းလှူဘူးသလားဘုရားကကြည်ရသေးတာနော်အတိတ်တုန်းကသင်္ကန်းမလှူဘူးတဲ့ပုဂ္ဂိုလ်ကြတော့အခုယဟန်တော်တွေဘက်မှာ ခိဗဗိညာရတာဘယ်လိုလဲ ဘာဟိယရာဓုစီရိယသူကြတော့ဟောယဟနာဖြစ်တယ်အမြန်ဆုံးယဟနာဖြစ်တာနော်အမြန်ဆုံးယဟနာဖြစ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ယဟန်ပြုတ်လိုက်ရသလားဆိုမပြုတ်လိုက်ရဘူးမြတ်စွာဘုရားအိဘိက္ခုခေါ်လို့မရဘူးသင်္ကန်းမလှူခဲ့ဘူးလို့တဲ့နော်သင်္ကန်းမလှူခဲ့ဘူးတော့ယဟနာကြီးဖြစ်ပြီးတော့ယဟနာဖြစ်နေအဲ့ဒါတည်သွားရတာဘာဟိယရာဓုစီရိယကနွားခွေပြီးတော့နော်အတိတ်ဘဝတုန်းကအမျိုးသမီးတယောက်ကိုသူတို့သွားပြီးစော်ကားခဲ့တာ အဲ့ဒီမှာစော်ကားပြီးတတ်ပြက်ခဲ့တဲ့အမျိုးသမီးကဘလို့မှဖြစ်ပြီးတော့နွားကိုတခါတည်းဝင်ပြီးတော့စီးပြီးတော့နွားစီးပြီးတော့နွားနဲ့ခွေ့တတ်လိုက်လို့အဲ့ဒီဘလူးမတတ်လို့သေးတာအဲ့ဒါကြောင့်မို့ဘာဟိယရာဓုစီရိယာတို့အေဟိဘိတ်ကိုခေါ်လို့မရဘူးအခုကြတော့ကုဏရကေသာအမျိုးသမီးကအရင်ဘဝဒီမှာသင်္ကန်းနေလှူခဲ့ဘူးတယ်သာသနာတွင် ကောင်းမှုကြီးလုပ်ထားတော့จิตသမီးငါဖျားသာသနာတော်တွင်လာတော့လို့ပြောလိုက်တာနဲ့ဘိက္ခုနီဝါကြီးဖြစ်ပြီးတော့ ယဟန္တာဖြစ်ပြီးတော့တရားတို့တခါတည်းရတော့ယဟန်တော်တွေတရားစုပြီးတော့မှတ်နေရင်းနဲ့ဒီမျိုးသမီးကချက်ချင်းယဟန္တာ ဖြစ်တယ်လို့ပြောတယ်ဥထုဇင်နဲ့ဟုတ်ရလားငါတို့ဒီလောက်အားထုတ်နေတာတော့မရပဲနဲ့ဟောပုထုဇင်တွေပုထုဇင်တွေကဘိက္ခုနီမတွေယဟန်တွေကဟောအရိယာကြီးတွေကတော့သိတာပေါ့သူ့ရဲ့ပါရမီသူ့ရဲ့ဆိုတော့အယံဘဝတွေတော့ငါ အခုပြောတယ်သင်္ခါရုပ္ပခညာလောက်ထိရောက်အောင်သူလှုပ်ထားခဲ့တဲ့ဝိပဿနာအရှိန်နေဝိပဿနာအဟုန်နေသာသနာတော်တွင်မှာသူ့ကိုယ်သူကြိုးစားပြီးတော့အထောက်ထားခဲ့တာအခုဒီသာသနာတွင် မှာလာပြီးတော့အထောက်ကြတဲ့တချို့သောပုဂ္ဂိုလ်တွေက တသက်လုံးအထောက်တာတော့မှမရဘူးတဲ့နော်ဘာလို့လဲဆိုတော့အဲ့ဒီပုဂ္ဂိုလ်တွေက အတိတ်တုန်းကလုံမှမလုပ်ခဲ့တာကို ဟိုအတိတ်တုန်းကမလုပ်တော့ဒီဘဝကျတော့လည်းခဲရင်းနေအဲ့တော့ဒီဘဝမှာဥစဉ်တော်တရားတော်မတို့တွေဥစဉ်တော်အဲ့ဒီသင်္ကာရုပ္ပကညံလောက်ထိရောက်အောင်မှကြိုးစားပြီးတော့အာထုတ်မထရင်နောင်ဖျားရှင်နဲ့တွေ့ဖျားလည်းကြိုက်တယ်လို့ဟောရမှာမဟုတ်ဘူးဖျားပေးခြင်းနဲ့ပေးလို့မှမရပဲနဲ့ဟုတ်တယ်မို့လားတရားဆိုတာနော်သူ့ရဲ့အတိတ်ကသူလှုပ်ခဲ့တာပေါ်မှာမူတည်ပြီးမှဖះပေးရတာပေးကျင်တိုင်းပေးလို့ရရင်သူ့ရောက်မှတော့ဘုရားအရင်ပေးမှာပေါ့ရတော်တော်မျက်နာရှိသေးတာပဲ သောဘာဗုဒ္ဓပေးလို့ရတာမရဘူးတခါတည်းဟိုမှာမိုးယူပြီးတော့မြတ်စွာဘုရားလာတဲ့လမ်းကိုတခါတည်းဟိုမှာရှေ့ကနေပြီးတော့မတ်တထိုးပြီးတော့အရက်တော့ပြတာရောက်ခမကနော်ဘာလို့လဲဆိုတော့သူသမီးယူပြီးပြက်ထားခဲ့လို့တဲ့နော်ငါသမီးယူပြီးပြက်ထားခဲ့လို့ဆိုပြီးတော့တခါတည်းဆုံးငံကြွားတဲ့လမ်းပိတ်ပြီးတော့တခါတည်းအရက်အိုးချပြီးတောက်တာ နောက်တော့မြတ်စွာဘုရားကြွလာပြီးလှန့်ကြည့်တယ်ဟောသုဘဗုဒ္ဓသုဘဗုဒ္ဓကိုယ်ပမာဏကိုမသိဘူးအဲ့နဲ့ပြန်လှည့်သွားတော့အေးတိဋ္ဌထကပြောရင်မှန်တတ်တယ်ကွာမင်းတို့လိုက်နားထောင်အောင်လိုက်နားထောင်အောင်ဆိုတော့လိုက်နားထောင်တော့ကြောက်ရောက်တော့မြတ်စွာဘုရားသုဘဗုဒ္ဓမြတ်စွာဘုရားကိုဒီလိုလမ်းပိတ်ပြီးတော့ဒီလောက်တဲ့အာကုသို့သူဘလို့ခံမလဲဘုရားခொနှစ်ရက်နေမြေမျိုးသိချတော့မယ်ဟော အဲ့တော့သုဘဗုဒ္ဓအကြောင်းတော့ဟာမြေမျိုးတဲ့ဆိုမြေကြီးပေါ်နေလို့မျိုးတာလေတဲ့ငါခုနှစ်ထပ်တိုက်ပေါ်တက်နေတော့မြေမျိုးလို့ရအောင်မလားဆိုခုနှစ်ထပ်တိုက်ပေါ်တက်နေတာအောက်မှာအဆောက်နေလဲပြောထားတယ်ဘလို့အကြောင်းနဲ့အောက်ဆင်းဆင်းငါ့ကိုပြန်အတွင်းပြန်ပို့ဘလို့နည်းနဲ့မှငါ့ကိုအောက်မဆင်းသေးနဲ့အဲဟဲ तू ကတခါတည်းအဲ့လိုမှားထားတာစိတ်ချရအောင်လို့အာကုဇုအာကုဇုကံနှိမ့်ဆက်လာရင်နော်ကြောက်သူယောဂတောင်တွန်းချတယ်ဆိုပကံရာသွေးမှာရှိတယ်လေတခါတည်းဟိုမဲ့ ဟိုကမြင်းစီးပြီးလာပြီးဆိုမင်းလောင်းပေါ်ပြီးဟဲ့ဆိုဒီကောင်ကငါတာအောင်မဆိုဓာတ်ဆွဲပြီးတော့အပြင်ထွက်မယ်လို့တော့တကားပေါ်မှာထားတဲ့ကြောက်ရုပ်ကတွန်းချတယ်လို့ပြောတာပဲဒါပကံရာသွင်းသမိုင်းမှာအခုကျတော့သုဘဗုဒ္ဓအဲ့လိုမဟုတ်တော့ဘူးသူ့ရဲ့အဆောင်နဲ့တကားဆောင်နဲ့ကသူလဲထွက်လာတယ်ဘာကြောင့်လဲဆိုသူ့စီးတော်မြေညာတဟီးနဲ့ပတ်ပြေးနေဘယ်သူမှဖမ်းမရဘူးမင်းတို့ညလိုက်တာငါကိုယ်တိုင်ဆင်းဖမ်းသားမယ်မယ်ဆိုပြီးတော့အောက်ကိုမြေကြီးပေါ်ဆင်းကျင်နေပေါက်လာတော့ ငါ့ကိုအတွင်းထဲပြန်ထည့်ပြန်ထည့်ထားလို့ပြောထားတဲ့ပုဂ္ဂိုလ်ထည့်သေးလားမထည့်ဘူးအောက်ကိုဘုံဆိုရှင်မင်းကြီးအာဟုဇောကနှိမ့်ဆက်တော့အောက်ကြီးပဲဆွဲချတာတဲ့ဒါကြောင့်မို့အာဟုဇောကအကျိုးပေးလာရင်သူ့အတူဖြစ်သွားမှာလောကဆိုတာနော်ကိုလုံးချင်နိုင်ဖြစ်တာမဟုတ်အဲ့တော့အောက်ဆွဲချဆွဲချခုနထက်တဲ့ကဒီအောက်လဲရောက်ရောမြေကြီးတခါလဲမြေမြူပြီးတော့ဖះရဲ့ဒါဇတောရာရဲ့အဖေအရေးဒေဝတာရဲ့အဖေသုဘဗုဒ္ဓကြီးကမြေမြူရတယ်ဘာလို့ကဲလို့မရဘူး ပါရမီတွေအဟုတ်နဲ့တရားတွေမလောက်ခဲ့ဘူးအခုဒီဘိက္ခုနီမဆိုတာကအတိတ်ကဖရာသာသနာတော်တွေမှာဝိပဿနာဉာဏ်နဲ့ယုံနာတွေကိုမြင်အောင်ရှုခဲ့တယ်ဖြစ်ပျက်တွေကိုမြင်အောင်ရှုခဲ့တယ်ဒီသင်္ခါရုပ္ပခဉာဏ်လောက်ထိကိုသူတို့ရဲ့ဝိပဿနာဉာဏ်တွေကို သေးသေးချာချာကြကြနတ်နာကိုအာထုတ်ခဲ့တာအဲ့ဒီလိုအာထုတ်ထားခဲ့တဲ့အချိန်တွေမနောပါရမီတွေနောက်ဆူတောင်းနေကြောင်း အမြန်ဆုံးယဟန္တာဖြစ်တာချက်သားတော်ချက်သမီးတို့ရဲ့တဲ့နော်ဖြစ်ချင်တိုင်းဖြစ်တာမဟုတ်ဘူးတရားတွေကိုနော်တရားတွေနာကြတယ်မတရားဖို့တရားရတဲ့ထူးမြတ်တဲ့ဂါထာတစ်ပုဒ်လောက်နာလိုက်လို့တရားရပါဖို့ပဲရည်ကြည်တယ်တဲ့ဂါထာတွေထောင်တောင်းသိမ့်တန်းကို နာပင်နာညာတော်လည်းပဲအလဟတ္တတရားရမယ်မဟုတ်ရင်အလကားပဲနော်မြတ်စွာဘုရားဒါကြောင့်မို့အခုဒီမျိုးသမီးဟာ မြတ်စွာဘုရားဣန္ဒြေပေးတဲ့အခါကျတော့တရားတို့ရတဲ့နေရာမှာအမြန်ဆုံးတဲ့အဲ့ဒါဉာဏ်ပညာအမတန်ထက်မြက်လို့ဟာဒီမတရားဖို့တရားကိုသူများတွေနှစ်ပေါင်းများစွာလာပေါင်းများစွာမာသီဝမထေရီတို့ဆိုနှစ်ပေါင်း30နော်ဝါကျွရဲ့ငါပဝရဏဘွဲအမိယဟနာပြောင်းငါကျင့်မယ်ကျင့်တယ်ဖြစ်သလားမဖြစ်ဘူးနောက်တစ်နှစ်ဖြစ်ကိုဖြစ်ရမယ်ကျင့်တယ်မဖြစ်ဘူး နောက်တော့ကြည့်လားနှစ်ပေါင်း30 30ရောက်တော့အင်းငါတော့ဒီဘဝတရားသူရနိုင်တဲ့ပုံကတော့မဟုတ်တော့ပါဘူးမဟုတ်တော့ပါဘူးငါဘဝတော့တရားသူတော့မရနိုင်တော့ပါဘူးဆိုပြီးတော့မှတခါတထိုင်ပြီးငိုဘေးကနတ်သမီးအရင်ကြီးနဲ့ငါမှစိတ်ညစ်လို့ငိုပါတော့ဘယ်သူကလာငိုနေရတော့တပည့်တော်မှနတ်သမီးပါဗျာဘာဖြစ်လို့လာငိုရလဲ သိဘူးလေအရှင်ဘုရားတရားသူများအရှင်ဘုရားလိုလိုက်ငိုရင်တရားများရမလားလို့တပည့်တော်လည်းတရားလိုချင်လိုက်ငိုတာဆိုတော့မှဒီနတ်သမီးငါအလာပြီးတက်တက်ရွက်နေသေးတော့ပြီးငိုတော့ဘူးဆိုပြီးတော့ငါတရားငါကျင့်မယ်ဆိုတရားကျင့်တာနှစ်ပေါင်း30ကျမှအဲ့ဒါတရားသူရဟနာကြီးဖြစ်တယ်တဲ့။နောက်ရဟနာကြီးဖြစ်တယ်။အဲ့ဒါနော်ဦးဇင်းတို့ဒါခစ်ခစ်ဆိုတာတရားသူမရနိုင်တဲ့ပုံကိုရှိတယ်။ ခက်ခက်ခဲခဲကြင့်ပြီးမှတရားဓုရနိုင်တဲ့ပုဂ္ဂိုလ်ရှိတယ်အရှေဟောပြီးမှတရားဓုရနိုင်တဲ့ရှိတယ်အတော်လေးဟောပြီးမှတရားဓုရနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့နော်အဲ့ဒါအခုပြောတဲ့ပုဂ္ဂိုလ်တွေကအတော်လေးဟောပြီးတော့တရားဓုရတဲ့ပုဂ္ဂိုလ်၄မျိုးထဲမှာအသာဆုံးပုဂ္ဂိုလ်ပါခန္ဓာ၅ပါးအာယနာ7ပါးဓာတ်7ပါးအတုပါအနိစ္စဒုက္ခအနတ္တအဲ့ဒီတရားဟောပေးလိုက်တာနဲ့ဘိက္ခုနီမကြီး အခုပြောသလိုပဲဖြစ်သွားပါပြီယဟနာကြီးဖြစ်ပါတယ်ခိဗ္ဗဗိညဣတရပေးတဲ့အခါမှာငါဖျားသာသနာတော်တွင်မှာအမြန်ဆုံးတရားသူရတဲ့ပုဂ္ဂိုလ်ဆိုတဲ့ဣတဒက်ကိုခိဗ္ဗဗိညာဣတဒက်ကိုရခဲ့ပါတယ်ဒါကြောင့်မို့အခုကုန္ဒလဂေတာရဲ့ဘဝဇတ်ကြောင်းနေပြန်ကြည့်တော့ဒါအခုပြောတယ်ဉာဏ်ဘောမှာမရှုနိုင်ခဲ့တဲ့ဘဝကြောင့်တခိုးမရဖြစ်ရတယ်တခိုးတတ်ခံရမဲ့ဘဝ ငိုရောတောင်းပန်ရမယ်ဘဝရောက်ပြီးတော့နောက်ဆုံးတော့ကဲဒီတကုလက်ဥအောင်လုပ်မှာပဲဆိုတော့ခြေထောက်နဲ့ကံချတော့ပါဏာတိပါဒကံထိုက်ခံရတဲ့အဆင့်ဒီရောက်တာပေါ့နော်အဲ့တော့အာကုသိုလ်တွေလည်းဖြစ်ခဲ့ရတယ်နော်အဲ့ဒါဘာကြောင့်လဲဝေဒနာမှတဏှာကုခဲ့လို့တရားတွေမရှုခဲ့လို့နော်တရားတွေမရှုတတ်ရင်ဦးဇင်းတော်တရားဓမ္မတွေဝေဒနာမှတဏှာကုရင်အဝိဇ္ဇာအမောင်ဖုံးပြီးတော့ နော်မကောင်းတာကိုအကောင်းထင်ကြလိမ့်မယ်မဟုတ်တာကိုအဟုတ်ထင်ကြလိမ့်မယ်ဒါကြောင့်မို့ဒီလိုဘုရားသာသနာတော်ကြီးနဲ့တွေ့တော့ကြုံတော့မှအော်ငါတို့ရဲ့ကံတွေကောင်းလိုက်တာငါတို့ရဲ့ဘဝနော်ဒီလိုသာသနာတော်တွေမှာမျက်စိရလဲကိုကမရှုကျင်တာနေအချိန်တိုင်းကုသိုလ်ဖြစ်ဖို့ဆိုတာအပ္ပမာဒလိုတယ်နော်နော်အပ္ပမာဒမမစ်မလျော်တဲ့တတိရှိရင်အမြဲတမ်းကုသိုလ်ဖြစ်တယ်မိတ်လျော်ရင်ကုသိုလ်မဖြစ်ဘူး အဲ့တော့ကိုကအမြဲတမ်းမှဆင်ញင်နေဖို့သုံးသပ်နေဖို့အခုဓာတ်အနေနဲ့ရှုမလားဝေဒနာအနေနဲ့ရှုမလားရုပ်အနေနဲ့ရှုမလားနော်ရှုခွက်ရှုနေတယ်ဥစဉ်တရားဟောတိုင်းဟောတိုင်းမှာအမြဲတမ်းထက်ပေးနေရုပ်သဘောတွေရှုမှဆိုအော်ဒီရုပ်သဘောတွေကပေါက်ပြန်နေပါလားပြောင်းလဲနေပါလားမျက်စိနဲ့အစင်းနဲ့မြင်နဲ့အစင်းလေးတွေကလည်းဟိုမှာဖြူတက်လက်ဝင်းတက်လက်အော်အစင်းတွေကလည်းပေါက်ပြန်နေပြောင်းလဲတယ်အော်နားနဲ့အတန်နဲ့ကြားတယ်အတန်တွေကလည်းပေါက်ပြန်နေပြောင်းလဲတယ်နှာခေါင်းနဲ့အနံ့နဲ့တွေ့တယ်ပေါက်ပြန်နေပြောင်းလဲတယ်ဒါ ရုပ်တရားတွေကပူတယ်အေးတယ်တောက်နေတင်းနေအော်ရုပ်တရားတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်ပြောင်းလဲနေပါလားဆိုဟောခန္ဓာကိုယ်ကြီးပေါ်မှာတင်းပြီးတော့ရှုတာအဲ့ဒါဝိပဿနာဒါကရုပ်ကိုပိုင်းခြားပြီးရှုတာနန္တရားကိုပိုင်းခြားပြီးရှိရင်တခါလဲမြင်သိသိလေးပေါ်တယ်ပေါ်ပြီးတော့ပြည့်ရပြန်တယ်ကြားသိသိလေးပေါ်တယ်ပေါ်ပြီးတော့ပြည့်ရပြန်တယ်နံသိသိစားသိသိထိသိသိတွေးသိအော်ဒီစိတ်တွေဟာအကုန်လုံးဖြစ်ပြီးတော့ပြည့်နေရပါလားလို့ဒါကရှုတာနော်အဲ့ဒါက စိတ်ကိုရှုတာဝေဒနာရှုတဲ့ပုဂ္ဂိုလ်ကမျက်စိနဲ့ဆင်းနဲ့တိုက်တဲ့ဟောလှလိုက်တာဩငါစိတ်ထဲမှာตายရတယ်ဝေဒနာဖြစ်နေပါလားဩငါမမြင်မြင်တိုင်းမြင်ရတယ်ဒုက္ခဝေဒနာဩမျက်စိနဲ့ဆင်းနဲ့မြင်တဲ့အခါကျတော့လေဒုက္ခရဲ့ဝေဒနာဒုက္ခရဲ့ဝေဒနာအလယ်လတ်ဆိုဥပေက္ခဝေဒနာဆိုတတိထားကြည့်တော့ဝေဒနာသုံးပါးတစ်ပါးပါဖြစ်နေရပါလားနော်အဲ့ဒီဝေဒနာတွေကလည်းဒုက္ခဝေဒနာဖြစ်ရင်ဒုက္ခဝေဒနာမပေါ်ဘူး နော်ဒုက္ခဝေဒနာပေါ်ရင်ဒုက္ခဝေဒနာမပေါ်ဒုက္ခဝေဒနာပေါ်ရင်ဒုက္ခဝေဒနာမပေါ်ဘူးဖြစ်ပြီးတော့အဲ့ဒီဝေဒနာကလည်းမြဲသလားဒုက္ခဝေဒနာကလည်းနော်ကောင်းတယ်လို့ခံစားမှုတွေကလည်းဖြစ်ပြီးတော့ပြက်တယ်ဆိုးတယ်လို့ခံစားတဲ့ခံစားမှုတွေကလည်းဖြစ်ပြီးတော့ပြက်ရတယ်အော်ဝေဒနာတွေဆိုတာဖြစ်ပြီးတော့ပြက်နေရပါလားလို့မျက်စိတကာနာတကာရှားတကာကိုယ်တကာမနှောတကာအာယုံ၆ပါးတကာ၆ပါးတွေ့တိုင်းတွေ့တိုင်းမှာနော်မြင်တာလဲဝေဒနာတွေကခံစားနေတဲ့သဘော ကြားတာလဲဝေဒနာနာတာလဲဝေဒနာစားတာလဲဝေဒနာထိတာလဲဝေဒနာသိတာလဲဝေဒနာဝေဒနာတွေပါလားလို့ဝေဒနာလို့မြင်အောင်ကြည့်ဝေဒနာလို့မြင်အောင်ရှုအဲ့ဒီဝေဒနာရဲ့သဘောဟာပါလဲဝေဒနာရဲ့သဘောကသူကသူခံစားပြီးတော့ပြတ်တတ်တဲ့သဘောရှိတယ်ဆိုတော့ဝေဒနာရဲ့အနိစ္စဝေဒနာတွေဟာခံစားပြီးတော့ပြည့်ရပါလားမျက်စိမှာပေါ်တဲ့ဝေဒနာလည်းခံစားပြတ်တယ်နားမှာလည်းခံစားပြတ်တယ် နှာခေါင်းမှလည်းခံစားပြက်တယ်ရှာမှလည်းခံစားပြက်တယ်ကိုယ်မှပေါ်တာလည်းခံစားပြက်တယ်စိတ်ထဲမှာတွေးတာလေးတွေကလည်းခံစားပြီးတော့ပြက်နေရပါလားလို့အာယုံ6ပါးတခါ6ပါးတွေးတိုင်းတွေးတိုင်းမှာဝေဒနာကိုရှုเนาะအဲ့ဒါကြောင့်မို့ကိုကရုပ်ပေါ်မှာရှုမလားနာမ်ပေါ်မှာရှုမလားဝေဒနာပေါ်မှာရှုမလားမိမိနှစ်သက်တဲ့ကမ္မထံတစ်ခုကိုနေတိုင်းအပ္ပမာဒဆိုတဲ့တရားကိုလက်ကင်ထားပြီးတော့ရှုနေရင်ကုသိုလ်တရားတွေအမြဲတမ်းဖြစ်နေမှာ ကုသိုလ်တရားတွေအများအားရနေမှာကိုယ့်ရဲ့တဏ္ဍာမှာဝိပဿနာဉာဏ်နေနဲ့အဲ့ဒါရှုရဲရှုရဲရှုရဲနဲ့ခန္ဓာကိုယ်ကြီးတွေကအခုပြောတဲ့အကြည်တကြီးတွေထွက်လာတယ်လင်းလာတယ်တောက်လာတယ်ဒါတွေလည်းမြင်လာလိမ့်မယ်အတုဝတွေအယောသူတွေကြခြင်းလည်းကြလာရလိမ့်မယ်နောက်အမုံမွာတွေကြပြီးတော့မှယုတ်တရားနန္တရားတွေရဲ့ဖြစ်ချင်းပြက်ချင်းတွေကိုဖြစ်ပျက်တွေကိုမြင်မဲ့ဖြစ်ပျက်တွေကိုမုံမဲ့ဖြစ်ပျက်တွေစုံပြီးတော့သင်္ခါရုပ္ပခဉာဏ်တွေအထိ ဦးဇင်းတို့တရားတော်မှတွေရသွားရင်ကတော့ဒီဘဝကြီးမှာသာသနာနဲ့တွေ့ရကြုံနှပ်ပြီးလူဖြစ်ရကြုံနှပ်ပြီးတဲ့တရားတော်မှတို့အဲ့ဒီလိုလှုပ်ထားရင်တော့အခုဦးဇင်းတို့တရားတော်မှတွေအခုဒီလိုထေရီမာကြီးတွေလို့ဟိုဘာစုညာစုပံမထားရင်အဲ့ဒီလောက်တော့ဘဝကြာဖို့မရှိတော့ဘူးဒီကနေ့တရားတွေကိုအဲ့လိုပွားထားတဲ့ပုဂ္ဂိုလ်ကနှပ်ပြီးနှပ်ဖြစ်ရင်ဟောနှပ်ဖြစ်တာကနောက်ကြအောင်ပဲတဲ့ ဝိပဿနာရှုသေးလိုက်ရင်ဖျက်ဆိုသောတာပန်တဂရကအနာခံတန့်ဖြစ်တယ်တဲ့ဒီလိုဝိပဿနာဉာဏ်နဲ့ရှုထားတဲ့ပုဂ္ဂိုလ်ကနော်သောတာပန်တဂရကနေတန့်ဖြစ်တယ်တဲ့အဲ့ဒီလိုမှမဖြစ်သေးရင်အတငယ်ချင်းနဲ့အချင်းချင်းနတ်တွေကတယောက်နဲ့တယောက်ငါတို့လူဘွားတို့ကဒီတရားတွေအထုတ်ခဲ့တာလို့ပြန်ပြောယုံလေးနဲ့တရားလူရတယ်အဲ့လိုမှမရသေးရင်ဓမ္မဂတိကနတ်သားတွေနတ်ပြည်မှာလည်းဒီလိုပဲဝိပဿနာတရားတွေဟောနေတဲ့နတ်တွေရှိတယ် အဲ့ဒီနတ်သားတွေကယုတ်ကြောင့်နေနာကြောင့်တွေကိုလာပြီးတော့အတုပလက္ခဏာတွေနော်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကာယ ानु ပဒနာဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဌံတရား၄ပါးကိုလာပြီးတော့ဟောတဲ့အချိန်ကိုကလည်းအတုပတွေရှုထားတဲ့ပုံကိုယ်တွေနော်အနိစ္စဒုက္ခအနတ္တရှုထားတဲ့ပုံကိုယ်တွေဆိုရင်သူတော်ဟောတဲ့တရားနဲ့ကိုကပြန်ပြီးတော့တိုက်ဆိုင်လိုက်တာနဲ့မညံပုံညံရတယ်တဲ့ဒါရနိုင်တဲ့အကြောင်းတွေနော်အဲ့ဒီလိုမှ ကိုကိုကိုတိုင်းလည်းထိုးထွေးမသိဘူးဘေးကနတ်တရားပြောလို့လည်းမသိဘူးဓမ္မဂတိကနတ်သားတွေကလာပြောလို့လည်းခေါ်လို့လည်းမသိဘူးတန်ငယ်ချင်းတွေကပြန်ပြီးတော့တရားပြလို့လည်းမသိသေးဘူးဆိုရင် နောင်ဖျားရှင်နေနဲ့တွေ့တဲ့အခါမှာဧကံမုတ်ချရပါလိမ့်မယ်တဲ့ဒါဝိပဿနာဒီဘဝမှာလှုပ်သွားတဲ့အကျိုးနော်အဲ့ဒီလိုရုပ်တေနာနဲ့ကွဲသွားအောင် ရှုထားတဲ့ပုံကိုယ်တွေနော်လန္တရာကြည်ရင်လည်းရတဲ့အခါကျတော့အပေဖုန်တွေတိတ်မဆင်းဘူးတို့ကဘာလို့လဲဆိုတော့ ဝိပဿနာဉာဏ်နဲ့ယုံနာနေကွဲအောင်ရှုထားလို့အခုမြင်နေရတဲ့ခွဲတွေကြက်တွေငက်တွေတိလိษံတွေကယုံမှမသိနာမှမသိနဲ့အာရှင်မကြီးတွေလောက်လိုက်မင်းသမီးတွေလောက်လိုက်မင်းသားတွေလောက်လိုက်တထေတွေလောက်လိုက်တကြွယ်တွေလောက်လိုက်နဲ့ယုံမှမသိနာမှမသိတွေနဲ့သေသွားလို့အပေဘုံပြန်ဆင်းတာဦးဇင်းတော်တရားတော်မှာတွေကအခုလိုဒီလိုသာသနာတော်တွင်မှာဒီဝိပဿနာဉာဏ်နဲ့ရအောင်ကြိုးစားပြီးတော့အထောက်ကြမယ် ကြိုးစားပြီးတော့လှုပ်ထားကြမယ်ဆိုရင်တော့ဥဒ္ဒနုဒကာဒကမတို့တွေကကြတော့မညံပူညံနေဒီဘဝမှာမရရင်နော်နောက်ဘဝတွေမှာအမြန်ဆုံးရနိုင်ပါတယ်ဒါကြောင့်မို့ကုဏ္ဏလကေတာထေရီမာကြီးရဲ့ဘဝနဲ့ဓမ္မကိုသင်္ကန်းစာယူပြီးတော့အော်ထေရီမာကြီးတရားသူအမြန်ရတယ်ဆိုတာကအလကားရတာမဟုတ်ဘူးအကြောင်းမဲ့ရတာမဟုတ်ဘူးအတိတ်တုန်းကနှစ်ပေါင်း2000လောက်ကိုတခါတည်း မြင့်မြတ်တဲ့တရားကျင့်တွေကိုသူတို့ကျင့်ခဲ့ကြတယ်ဘုရားရှင်ဘုရုမုဒ္ဒရာဘုရားရှင်ကိုရောမြတ်ကြီးလက်ထက်မှာလည်းကျင့်ခဲ့တယ်အဲ့ဒီလိုကျင့်ခဲ့တဲ့တရားရဲ့အရှိန်အဟုန်တွေကြောင့်အခုလိုအမြန်ရတာငါတို့လည်းပေါ့နေလို့မရဘူးဒီလိုဘဝကြီးရပါရဲ့တန်းနဲ့နော်ဒီလိုတရားတွေရှိပါရဲ့တန်းနဲ့ရုပ်ကိုလည်းမသိဘူးနာမ်ကိုလည်းမသိဘူးအတုပါလက္ခဏာလည်းမမြင်ဘူးနော်အနိစ္စလက္ခဏာလည်းမမြင်ဘူးဒုက္ခလက္ခဏာလည်းမမြင်ဘူးနော်တရားတွေတော့အထုတ်တယ်ပြောပါတယ် နော်ဘာလို့လဲထိုင်နေထိုင်ရုံပဲထိုင်နေတာဘာမြင်လဲဘာမြင်ဘူးဘာတွေ့လဲဘာတွေ့ဘူးမဟုတ်သေးဘူးမရသေးဘူးအဲ့ဒါဆိုစัจကြိုးစားစัจကြိုးစားကိုအားအထုတ်မှုနဲနေသေးလို့နော်နဲနေသလိုတရားတွေတော့အထုတ်တယ်အကံခန္ဓာကိုယ်မှာအကြည်ဓာတ်တွေတွေ့ရလားအလင်းတွေအဝင်းတွေတွေ့ရလားအဲဘာမှတွေ့သေးဘူးဆိုတော့အဲဘာမှကိုမဖြစ်သေးလို့အဲ့ဒါဥရိယပြညာဘိုင်းကိုမရောက်လို့ ဥဒိယဘယညာအကျဉ်းသားပိုင်းရောက်ပြီဆိုရင်ဥပကိလေသာ7ပါးဆိုတော့ဩဘာသောပိဋိပတ္တိဆိုအဲ့ဒါတွေကပေါ်ကိုပေါ်ရတာတွေ့ကိုတွေ့ရတာအဲ့ဒါကဘသူအာထုတ်အာထုတ်တွေ့မှာအဲ့ဒီလမ်းကြောင်းတွေမှာဥဒေနောတရားတော်မှတွေမတွေ့သေးပါဘူးဟိုဘက်မှာဖြစ်ပြတဲ့မြင်ပါတယ်ဖြစ်ပြတဲ့မုံနေပါပြီဖြစ်ပြတဲ့ဆုံးနေပြီဆိုတာမရောက်သေးဘူးအဲ့ဒီဖြစ်ပြတဲ့မရောက်သေးခင်မှာအဲ့ဒီသောသောဟာတွေဂျာမာရတွေ့ကိုတွေ့လို့အဲ့ဒါဥပကိလေသာ7ပါး တရားအထုတ်တဲ့ပုံကိုယ်တိုင်းတမာရီအားကောင်းရင်အဲ့ဒါတွေ့လိမ့်မယ်လို့ပြောထားတာနော်အဲ့ဒါကြောင့်မို့အခုဥဒ္ဒနောတရားတော်မှာတွေအခုအားထုတ်ရင်းနဲ့အဲ့ဒါတွေမတွေ့သေးရင်ပုံကိုယ်ကိုဖြစ်ပျက်တွေကိုမြင်အောင်ရှုပါအတုပလက္ခဏာတွေမြင်အောင်ရှုပါအယောသူတွေအတုပတွေလည်းမြင်အောင်ရှုဖြစ်ပျက်တွေမြင်အောင်ရှုခန္ဓာကိုယ်ရာရှုရဲရှုရဲနဲ့တမာရီအားကောင်းရင်အကြည်တကြီးတွေပြလာရင်တကောလုံးကိုထွန်လင်းပြီးတော့အဲ့ဒီမှာ မြင်မယ်အဲ့ဒီအနေမှာတမာတိကနေမှာ အလင်းပေးလိုက်လို့အခါကျတော့ပညာဉာဏ်ကြီးနဲ့ထိုးဖောက်ပြီးတော့ယုတ်ဓမ္မနန္ဒမတွေရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာတွေဉာဏ်နေနဲ့အဲ့ပညာဉာဏ်ကအဲ့ဒါယုတ်တဲ့နန္ဒီကိုမြင်လာတယ်အကြောင်းကျိုးတွေကို မြင်လာတယ်ဖြစ်ပျက်တွေကိုမြင်လာတယ်ဆိုတော့အဲ့ဒါကပညာဉာဏ်အလင်းရောင်အဲ့ဒီပညာဉာဏ်အလင်းရောင်မှသာလျှင်အတားလွန်ဆုံးဖြစ်တယ်အမြတ်ဆုံးဖြစ်တယ်လို့မြတ်စွာဘုရားကဟောတာနေရောင်နေလရောင်နေစီမီရောင်နေထက် အဲ့ဒီပညာရောင်ကသားတယ်ဒါကြောင့်မို့အရဟတမေဉာဏ်အရဟတဖို့ဉာဏ်သဗ္ဗေညုတဉာဏ်လို့သုံးတာအဲ့တော့ဉာဏ်ဟာအရေးကြီးဆုံးအဲ့ဒီဉာဏ်တွေထဲမှာအခုဝိပဿနာဉာဏ်အဲ့ဒီဝိပဿနာဉာဏ်ဖြစ်ပေါ်ကဦးဇင်းတို့တရားတော်မှာတွေဘာလို့လဲတမာတိလိုပါတယ်တမာတိအားကောင်းရင်အဲ့ဒီဉာဏ်တွေဖြစ်တယ် တမာရီအာမကောင်းရင်အဲ့ဒီညာနဲ့မဖြစ်ဘူးတရားမို့တရားအားထုတ်တဲ့အခါဝင်လေထွက်လေမိုင်းလေမိုင်းရင်မိုင်းရင်နဲ့တော်တော်နမိတ်တွေပေါ်လာလိမ့်မယ်အဲ့ပေါ်တီတီကြိုးစားအာဒါသမထလန်ဟိုဟာတွေရောက်ပြောမနေနဲ့အဲ့ဒါကိုဖျားပေးထားလမ်းစဉ်တွေကြီးပဲနော်အာနာပါနာကြာကြာအားထုတ်ရင်အဲ့နမိတ်သူ့အတူပေါ်လာမှာပဲနော်ပုံအာမထုတ်နိုင်တာနဲ့အာသမထဟိုဟာတွေလည်းမကဲ့ရဲ့နဲ့ဟိုကိုင်းဒီကိုင်းလည်းမစွဲနဲ့ဟိုရိတ်တာဒီရိတ်တာအပြစ်မပြောနဲ့ဘာလို့လဲအားလုံးကဖျားဟောတရားတွေကြီးပဲနော်ငါဒါကငါ အာအခုပြောသလိုပဲငါကမိုးကောမိုးကောလွယ်ကျန်တာငါအမလို့ဘူးဆိုအဲ့လိုကြီးလည်းမလုံနဲ့အဲ့ဒါဆိုရင်ဖရာတရားတွေပြမရရောက်တယ်ဖရာတရားစော်ကားရရောက်တယ်မောဂုံဆိုတာလည်းဖရာဟောတရားမာစီလည်းမဖရာဟောတရားတဲအင်းတို့စွန်လုံးတို့လေဒီတို့အကုန်လုံးဖရာဟောတရားဖရာဒီသာတွေမူရင်နော်အဲ့ဒီဖရာရဲ့တရားကိုဘယ်ဆရာတော်ထံမှာပဲဖြစ်ဖြစ်နာကြပါဘယ်တရားပဲဖြစ်ဖြစ်အာထုတ်ကြပါအဓိကတော့ဘလို့နည်းနဲ့အာထုတ်အာထုတ်ဥစဉ်တို့ဒကာဓမ္မတွေအခု ဟောဒီဉာဏ်စဉ်တိုင်းသွားရမှာအဲ့ဒီဉာဏ်စဉ်တိုင်းသွားရရင်အခုဦးဇင်းပြောတဲ့အခုခန္ဓာကိုယ်အကြည်ဓာတ်တွေဆိုတာလည်းတွေ့လာလိမ့်မယ်အလင်းတွေလည်းတွေ့လာလိမ့်မယ်အဝိတွေလည်းတွေ့လာလိမ့်မယ်အတုပါတွေလည်းပေါ်လာလိမ့်မယ်ယောစုတွေလည်းပေါ်လာလိမ့်မယ်အမောင်သွားတွေကြလာတယ်လည်းတွေ့လာလိမ့်မယ်ဒါတွေကဒီလမ်းကြီးသွားရင်ဒါတွေအကုန်တွေ့ရမှာပါဒါကြောင့်မို့ဘုရားမြတ်စွာသာသနာတော်ကြီးနဲ့လည်းဂျုံတဲ့အခါမှာနော်ဒီလိုသာသနာတော်ကြီးနဲ့တွေ့ပြီးတော့ဒီအကျင့်မြတ်တွေရှိပါရဲ့သားနဲ့ မဲ့မဲ့လျော့လျော့ပေါ့ပေါ့နေလိုက်လို့ဘဝကြီးမှာနေကောင်းချုပ်ပြီးတော့သွားရမယ်တာရဲ့သမီးရဲ့စီးပွားရေးဆိုတဲ့ဒီအရေးတွေနဲ့ပဲအချိန်ကုန်ပြီးတော့ဘာတစ်ခုမှကိုယူလို့မရတယ်လို့မရတဲ့ဒီစီးပွားရှာမှုလေးနဲ့အချိန်ကုန်ပြီးတော့နေသွားရမယ်ဆိုရင်တော့လူဖြစ်ကျိုးမနှတ်တော့ဘူးတဲ့ဒါကြောင့်မို့ဦးဇင်းတို့တရားတော်မှာအပေါင်းတော်ကောင်းတို့တွေဒီကုံတလကေတာဘိက္ခုနီမကြီးပညာညာအလင်းနဲ့ အရဟတမညာရတဘုံနေညာနဲ့ရအောင်ကြည်ကြံကြိုးဘုပွားများတို့တကယ်တော့တရားတော်မှာပေါင်းတော်ကောင်းတို့တွေဒီလည်းပဲယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်မညာဖူညာတရားတို့ကိုရလွယ်ရောက်လွယ်မျက်မှောက်ပြုလွယ်နိုင်အောင်ကျင့်ကြံကြိုးကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓု ta từ ta từ ba phía